ဒီနေ့သာသနာတော်တက္ကရက်2558ခုနှစ်ကောဇာတက္ကရက်1385ခုနှစ်နရောလဇန်73ရက်ခရစ်တက္ကရက်2023ခုနှစ်ဒီဇင်ဘာလ15ရက်ဒီနေ့ကနေ့နေ့ဒီလီစီရီထေရဝါဒဓမ္မသင်္ဍမှာအနတ္တလက္ခဏာသုတ်တံကိုဆက်လက်ပြီးတော့လေ့လာသင်ကြားကြမှာဖြစ်ပါတယ်ဒါကြောင့်ထုံးစံအတိုင်းပဲ တန်တန်းရဲ့မစသေးခင်မှာတိပိဋကဆရာတော်ဘုရားကြီးပေးထားတဲ့ခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဥပဒနာရှုရမယ်ဟာလေးကိုအလုံးပြိုင်တူညီညီနော်ရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်ယဟုတွင်မြည်ခန္ဓာတိကမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နတံနှိစ္စတံဖြင့် တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအနေဆာနဲ့ဒုက္ခအနတ္တာမှန်လားစွာဤငါငါဥစ္စာငါလိပ်ပြတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကား ဝေဒနာမြင်ခန္ဓာသည်လည်းမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမာနှင့်မပါဘူးပညာစစ်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့် ဒုက္ခအနတ္တမှန်လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မသစ္စာပါဒကတေညာတွင်မြီခန္ဓာသည်လေမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနှိစ္စတံဖြင့် တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှာနှင့်မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအိဋ္ဌာနှင့်မန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတက သင်္ခါရမည် ခန္ဓာတိလေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစေခု မျောထောက်ရှုသော သူတဘာဝအနေစာနှင့်ဒုက္ခအနတ္တမန္လစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကဝိညာဉ်၆မြီခန္ဓာသည်လည်းမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစတံဖြင့်တရားမစဲလွန်စင်ရဲ့ဤ ခိုင်မြဲကြောမှနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောဒုတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားသာဓု ခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဝိပဿနာရှုမှတ်ပုံလင်္ကာကြီးကိုရွတ်ဖတ်ပူဇော်ပြီးတဲ့အခါမှာဒီနေ့စမဲ့သင်္ကန်းစာကဝေဒနာဝေဒနာခန္ဓာနဲ့ပတ်သက်တဲ့အပိုင်းကိုစမှာ ဖြစ်ပါတယ်။ဒါကြောင့်ဝေဒနာခန္ဓာနဲ့ပတ်သက်တဲ့မြတ်စွာဘုရားဟောထားတဲ့အနတ္တလက္ခဏာသုတ်တန်တဲကအပိုင်းကို ပါဠိရောမြန်မာပြန်ရောနှစ်ခုလုံးရွတ်ဖတ်ကြရအောင်ဒါမှဘာတွေပြောသလဲဆိုတာသိရအောင်ဝေဒနာအနတ္တဝေဒနာသဟိတံဘေခဝေအတ္တအဘဝိတ္တနယိတံဝေဒနာအာဘာဒာယတံဝိတေယလဗ္ဗေထသဝေဒနာယဧဝံမေဝေဒနာဟောတု ဧဝမေဝေဒနာမဟောတိတိယတမစာခောဘေခဝေဝေဒနာအနတ္တာတတမဝေဒနာအဘာဒာယတံဝတ္တိနာသလပတိဝေဒနာယဧဝမေဝေဒနာဟောတုဧဝမေဝေဒနာမဟောတိတိယဟန်တုဝေဒနာ

ဝေဒနာနဲ့ပတ်သက်တဲ့မြတ်စွာဘုရားရဲ့ဟောကြားချက်ပေါ့။အကြောင်းလဲမြတ်စွာဘုရားကဝေဒနာဒီလိုခန္ဓာ၅ပါးကိုတပါးချင်း တပါးချင်းဟောတယ်လေလို့ဆိုရင်ဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးအတ္တဆွဲတဲ့အခါမှာခန္ဓာတစ်ပါးချင်းတစ်ပါးချင်းကိုလည်းအတ္တအနေနဲ့ဆွဲယူမှတ်ထင်ထားတာရှိတယ်။ ၅ပါးလုံးကိုလည်းဆွဲယူထားတာရှိတယ်တချို့လည်း၂ပါးတချို့လည်း၃ပါးတချို့လည်း၄ပါးတချို့လည်း၅ပါးပေါ့အဲ့လိုဆွဲမှတ်ထားတဲ့ခါကျတော့တပါးချင်းတပါးချင်းကိုဟောလိုက်ခါမှ အတီးအတီးသူတို့ကဘယ်ဟာမှအတ္တမပါဘူးဆိုတာသိအောင်လို့၅ပါးကိုတပါးချင်းတပါးချင်းဟောတာဖြစ်ပါတယ်ဒါကြောင့်ဝေဒနာသည် အတ္တမဟုတ်ဆိုတဲ့ဟာကို ယဟန်တို့ဝေဒနာသည်အတွင်းသားအထက်ကိုအတ္တကောင်မဟုတ်ဒါမြန်မာလိုပဲပေါ့နော်ဒီနေရာမှာမြန်မာလိုပြန်ထားတာကတော့သတ္ထမူမြန်မာပြန်ကိုမယူပါဘူးသတ္ထမူမြန်မာပြန်ကသူကနည်းနည်းစာဆန်တဲ့အတွက်တချို့ဟာလေးတွေမှာစာဆန်နေနားလေဖို့နည်းနည်းခက်တယ်အဲ့ဒါနဲ့မာစီဆော်တော်ဘုရားကြီးကသူ့ရဲ့ပြန်တဲ့ဟာလေးကနားထောင်သူနားလဲအောင်လို့စာပါဠိဘက်ကိုမလိုက်ဖက်နဲ့နားလဲမဲ့ဘက်ကိုလိုက်ပြီးတော့ပြန်တယ် အဲ့ဒါကြောင့်အဲ့ဒီဟာလေးပို့ပြီးတော့ဦးဇင်းတို့တွေရှင်းတဲ့အခါမှာလည်းပို့လွယ်ကူတယ်အဲ့ဒါကြောင့်မာစီဆရာတော်ဘုရားကြီးပြန်တော်မူပြန်ပေးထားတဲ့ဒီမြန်မာပြန်ကိုဦးဇင်းကသုံးတာဖြစ်ပါတယ်ဝေဒနာသည် အတွင်းသားအထယ်ကို အတ္တကောင်မဟုတ်ဆိုတာအဲဦးဇင်းတို့လေ့လာတဲ့ခါကျရင်ဘာကြောင့်ဒီလိုအတွင်းသားဆိုတဲ့စကားလုံးကိုထည့်တယ်လဲဆိုတာလေ့လာရင်းနဲ့ပေါ်လာပါလိမ့်မယ် အတ္တကောင်ဟုတ်ခဲ့ပါမူဤဝေဒနာသည်မိမိအားနှိပ်စက်ဖို့ရာမဖြစ်တန်လေရာထို့ပြင်ငါဤဝေဒနာသည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဟုဝေဒနာ၌စီမံခံခွဲ၍လည်းရလေရ၏ကိုရာတကယ်ပိုက်မဲ့ဆိုရင်ပထမကမြတ်စွာဘုရားပြောလိုက်တာကဝေဒနာကိုအတ္တကောင်အနေနဲ့ဆွဲတဲ့ပုံကိုယ်တွေအတွက်ကို ဒီဝေဒနာဟာအတွင်းသားအထက်ကိုအတွင်းသားလို့ဆိုတာဟာပစ္စည်းတဲ့သဘောမရှိတာကိုပြောတာနော်အတွင်းထဲမှာဦးဇင်းတို့စပြီးတော့ပြောကြတော့မှအဲရှင်းပေးကြတာရှိတယ်အတွင်းထဲမှာရှိနေတဲ့ဇီဝအတ္တသည်ပစ္စည်းရထုံးစံမရှိဘူးလူတယောက်ကိုတတ်လိုက်တယ်ဆိုရင်တောင်မှပဲခန္ဓာကိုယ်အပြင်ဘက်ကအခွန်ကြီးတော့သေပေမဲ့ဟောဒီအတွင်းထဲမှာဝင်ပြီးအသက်ရှင်နေတဲ့ဇီဝအတ္တကမသေးဘူးထွက်သွားတယ်ဒါတတ္တဒိဋ္ဌိအနေနဲ့ယူထားတာ အဲ့ဒီတော့အဲ့ဒီအတွင်းသားဆိုတာတေယုတ်ထုံးစံမရှိဘူးပစ္စည်းယုတ်ထုံးစံမရှိဘူးအဲ့ဒါလို့သူတို့စွဲသလိုဒါเนาะသူတို့ထင်ထားသလိုတနည်းမင်းတို့ထင်သလိုဒါเนาะအတွင်းသားဟုတ်ခဲ့မဲ့ဆိုရင်တနည်းအမာခံဆိုရင်တနည်းအမိန်ပေးလို့ရတဲ့အတ္တကောင်ရှိခဲ့ရင်အဲ့ဒီအဓိပ္ပာယ်အဲ့ဒါကိုဆိုလိုတာပါဒါကြောင့်မင်းတို့ထင်တဲ့အတွင်းသားအထက်ကိုအတ္တကောင်မဟုတ်အတ္တကောင်ဟုတ်ခဲ့ပါမှုဤဝေဒနာသည်မိမိအားနှိမ့်ဆက်ဖို့ရမဖြစ်တန်လေရာ ကိုဘာသာကို နော်ဒုက္ခပေးတဲ့အနေနဲ့နှိပ်စက်နေတာမျိုးတခါတလေစိတ်စိတ်ခမသိလို့တခါတည်းမကျင်နဲ့လို့ပောက်ကွဲလို့တခါတည်းလက်သီးတွေနဲ့နေရန်ထိုးတာတွေဘာတွေတော့ရှိပါတယ်ဒါအများအားလောက်သလားမလောက်ပါဘူးပြီးလို့ရှာနားလိုက်တာပြီးခဲ့ကြမှာတခါတည်းနော်နားတဲ့တခါကျတော့အဲ့ဒဏ်ရာကြီးကိုဒီတိုင်းထားလာဆေးုံဆေးဆေးစီးထားလာအေးလေအဲ့ဒါမချက်ဘူးဆိုဘာလို့လောက်ချာလို့လဲလို့ဒါသူ့ကိုယ်သူပြန်ချက်လို့ဟုတ်တော့မလားဆိုတော့အဲ့ဒါဆိုလို့ရှိရင်ဆိုချင်တာက ကိုယ်အတွင်းထဲမှာအဲ့ဒါလိုအမာခံရှိခဲ့တယ်ဆိုရင်ဒီခန္ဓာကိုယ်ကြီးကို तू ကပိုင်တယ်ဆိုရင်လို့ပြောတာကိုပိုင်ထားတဲ့အရာဖြစ်ခဲ့ရင်ကိုကိုကိုနှိမ့်စစ်တယ်ဆိုတာမရှိပါဘူးတဲ့ဒါတော့ကိုပိုင်ထားတဲ့အတ္တကောင်အတွင်းထဲမှာမရှိတာဒါနဲ့ကိုထင်ရှားနေပြီလို့ပြောချင်တာနော်ဟောဒီခန္ဓာကိုယ်က तू အိမ်လို့ဆိုကြပါစို့ခင်ဗျားတို့ကအိမ်မှာနေတယ်အိမ်မှာနေတဲ့ပုံကိုယ်တည်းဒါကိုအိမ်ပဲနော်ကိုအိမ်ပဲဆိုတော့ကိုအိမ်ကြီးကိုတခါတဖြည့်ဆည်းပြီးတော့ဟာပေါက်ဆယ်နေနဲ့ပေါက်ရဲနေနဲ့ထူခွဲအဲ့လိုလောက်တာရှိလား မရှိဘူးကောင်းတဲ့ထက်ကောင်းအောင်တနေကြတာလုံတဲ့ထက်လုံအောင်နော်ခက်မဲ့တတိခက်မေအောင်လှတဲ့ထက်လှအောင်ဒီလိုပဲပြင်တာရှိတယ်ကိုနေတဲ့အိမ်ကြီးကိုပေါက်ခွဲပြည့်စည်ဒီလိုဖြစ်စည်းပြစ်တရားမရှိဘူးနော်အဲ့ဒီတော့ဒီခန္ဓာဟာသူနေတဲ့အိမ်သူပိုင်နေဆိုရင်ဒီခန္ဓာသူဘာလို့ဖြစ်မှာလဲဒီခန္ဓာကိုယ်ကြီးကိုပြည့်စည်အောင်ဘာလို့လုပ်မလဲနော်ဒါကိုဆိုလိုခြင်းဖြစ်တယ်ဒါတော့ဒီခန္ဓာကိုယ်မှာ तू ကနားနေတယ်နှိမ့်စက်နေတယ်ဆိုရင် နှိမ့်စစ်နေတဲ့အတွက်ကြောင့်ဒါအတ္တမရှိဘူးအတ္တဆိုရင်ပိုင်ရှင်ပိုင်ရှင်ဆိုရင်ကိုယ်ပိုင်တဲ့ပစ္စည်းကိုမဖြစ်စည်းဘူးဒါတော့သူပိုင်တယ်ဆိုတော့ဟောဒီခန္ဓာကိုယ်ဒီအခုနားနေတယ်ကျင်နေတယ်ကြိုက်နေတယ်ခဲနေတယ်ဆိုရင်ဒီဟာကိုသူကိုယ့်ရဲ့နေမဲ့အိမ်ကိုကြာရှည်စွာနေလို့ရအောင်အမျိုးမျိုးပြင်တယ်လို့မျိုးတက်တက်တာတာပဲထားရမယ်ဟုတ်တော့မလားတက်တက်တာတာပဲထားရမယ်အိမ်ဆိုရင်လှတဲ့တဲ့လှခိုင်တဲ့ခိုင်ကောင်းတဲ့ကောင်းပြင်တယ်လို့ပဲဟောဒီခန္ဓာကိုယ်ကြီးကသူနေတယ်သူပိုင်တယ်ဆိုရင် တက်တက်သားသားနော်အာနာရာကျင်တာကြိုက်တာခဲ့တာမရှိပဲအဲ့ဒီလိုမျိုးနေရမယ်အဲ့ဒီလိုမျိုးအမိန်ပေးနေရမယ်အဲ့တော့အမိန်မပေးနိုင်တာကိုထောက်သောအဖြစ်ဒီထက်မှာအတ္တမရှိဘူးလို့ပြောတာဒီဝေဒနာအတ္တမဟုတ်တော့ဘူးတဘာဝဖြစ်သွားပြီအဲ့ဒါအတ္တမှသည်တဘာဝကိုအခုဥတည်နေခြင်းဖြစ်တယ်ဒီအတွက်ကြောင့်အတ္တမရှိဘူးအတ္တကောင်မဟုတ်ဘူးလို့ပထမမြတ်စွာဘုရားက လူတွေတ attva တွေမှာအစွဲကိုပထမပယ်တဲ့အနေနဲ့ရန်တို့တဲ့ဝေဒနာဟာအတွင်းသားအထက်ကိုအတ္တကောင်မဟုတ်တကယ်လို့တဲ့အတ္တကောင်ဟုတ်ခဲ့မယ်ဆိုရင်เนาะဦးဇင်းတို့အခုခံစားနေတဲ့ဒုက္ခဒုက္ခဥပေက္ခဆိုတဲ့ဝေဒနာဟာအတ္တကောင်အနေနဲ့ဒါဖြစ်ခဲ့မယ်ဆိုရင်เนาะလူတွေကိုနှိပ်စုဖို့ဘယ်လိုလုပ်ပါမလဲတဲ့ဒါတော့အခုဆိုလို့ရှိရင်ကိုယ်ခန္ဓာကိုယ်ထဲမှာနာရာကျင်တာကြိုက်တာခဲတာနဲ့တဲတဲတာတာပေါ်ပေါ်ပါပါနေရတာဘယ်တင်းကများလဲ နာရာကျင်နာများတာပေါ့အမေဘက်ကထွက်ကြရတယ်လို့ဟီဟီဟီလို့ရည်ထွက်တယ်လို့ဘယ်သူမှမရှိဘူးဟုတ်တော့မလားဘယ်သူမှမရှိဘူးအပြင်ဘက်ကလက်ကကြမ်းကြမ်းကြီးတွေနဲ့ဟုတ်တော့မလားသူတို့ဘလောက်ပဲလက်အိတ်တွေကင်ကန်အမေဘက်ထက်မှနေတဲ့အသားရဲ့နုနုကလေးရဲ့အဲ့ဒီနုနုကလေးကိုအပြင်ဘက်ကအသားချမ်းကြီးတွေနဲ့ဒီကင်လိုက်တဲ့အခါကျတော့သူ့ခန္ဓာကိုဘလောက်ဆက်မလဲစဉ်းစားကြည့်ဦးဇင်းတို့အရေကုန်ကိုခြေဟောခလုတ်တိတ်လဲလို့ဒူးပွန်းသွားတယ်ဆိုတော့အပေါ်ကြီးလေးကလွာသွားပြီရဲရဲဖြစ်နေပြီခင်ဗျားတို့လက်နဲ့တို့ကြည့်ပါလား ဘလို့နေလဲဆက်တာပေါ့အေးအဲ့ဒါကလေးလဲဆက်တာပဲဒါကြောင့်မလို့ငိုတာနော်အဲ့တော့စဉ်းစားကြည့်စပြီးတော့အမိဝမ်းကကြွက်ကလေးရတယ်လို့သူ့မှာနာလွန်းကျင်လွန်းလို့အော်ဟဲ့လာခဲ့ရတယ်ဆိုတော့အဲ့ဒီကနေနောက်ထပ်တရားလည်းပဲနာတဲ့ခါကျတော့ဦးဇင်းတို့ဟောဒီနာခြင်းတိဥသောဝေဒနာကိုဣရိယာပုတ်နဲ့ပြောင်းပြီးဖုံးထားတာနော်ဒုက္ခကိုဘာနဲ့ဖုံးလဲဆိုတော့ဣရိယာပုတ်ဆိုတာဟို position ပေါ့ အခုထိုင်တယ်ဒီရထိုင်လို့မြောင်းလို့ရှိရင်ဟိုဘက်ကလေးလှက်လိုက်ဟိုဘက်ကလေးထိုင်လို့မြောင်းတာကြာရင်ဒီဘက်ပြန်ပြောင်းအေးအဲ့ဒါမှမဟုတ်လမ်းလျှောက်ဟုတ်တယ်မဟုတ်လားဒီလိုပြောင်းထားတော့ပြောင်းပြောင်းသွားတော့ပျောက်ပျောက်သွားတော့ပျောက်ပျောက်သွားတော့ကိုကိုကိုတက်တာတယ်ထင်းနေတာအေးစောစောလေးကခါးတွေပါတွေထိုင်လို့ညောင်းပြီဆိုရင်မတ်တက်ကလေးရကြောလေးစားလိုက်တော့အာတခါလေးကောင်းလိုက်တာအာအတွင်းထဲမှာနေရအဲ့တဲ့ဆိုပါဝါလေးသွားလေအေးလေးဖွင့်အာအရသာရှိထားတယ်ကြမ်းဖန်ပြီးအရသာခံရတာတကယ်အရသာဟုတ်လားဆိုတော့မဟုတ်ပါဘူးစောစောလေးက ပူပြင်းတဲ့ဓာန်ကနေအေးသွားတော့တက်တာသွားတာအဲ့ဒီအေးတာကြက်တယ်ဆိုအေးအေးကြီးပဲနေပါသလားဆိုဟာအေးပြန်ပြီဆိုအထက်ပြန်ဝင်လာပြန်ဟုတ်တော့မလားပြောင်းလဲရတာပြောမနေနဲ့အဲ့ဒါပြောတာအဲ့ဒီတော့ကောင်းပြီတကယ်လို့အဲ့ဒီခံစားမှုကလေးဟာပိုင်ဆိုင်တဲ့အတ္တကောင်ဖြစ်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်ကြီးကိုနာအောင်ကြင်အောင်ဖောက်ပြန်အောင်ဘယ်လိုလုပ်လုပ်ပါလဲဒါတော့နာရာကျင်နာကြိုက်တာခဲတာတွေရှိတာကိုထောက်ချင်းအဖြစ်ဝေဒနာပိုင်တဲ့အတ္တမဟုတ်ဘူးလို့ဆိုလိုတယ် ဒါကြောင့်ယဟန်တို့အမှန်အဖြစ်ကဝေဒနာတိအတ္တကောင်မဟုတ်သောကြောင့်ဒါလည်းမိမိအားနှိပ်စက်ဖို့ရလည်းဖြစ်နေကြ၏အတ္တကောင်မဟုတ်တဲ့အတွက်ခန္ဓာကိုယ်ကြီးကနာအောင်ကြည့်အောင်ဖြစ်နေတာတဲ့ထို့ပြင်ငါဤဝေဒနာသည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့လို့စိတ်ထဲကတောင်းတကြည်စမ်းပါနော်မရဘူးမရဘူးအဲ့ဒီတော့ မိမိရဲ့ခန္ဓာကိုယ်ထဲမှာနာကျင်ကြက်ခဲပြီတခါတည်းတစ်စက်ကဆိုတစ်စက်ကမှသိတယ်နားတဲ့အချိန်ကဆိုလို့ရှိရင်လေဟာနည်းနည်းလေးတော့လူတွေစိတ်တော့တောင်းတာတာပဲအဲနောက်တစ်ချိန်လေးတော့တက်တာကောင်းနိုင်ရဲ့အဲနောက်တစ်ချိန်လေးတော့တက်တာကောင်းနိုင်ရဲ့နဲ့မျောလင့်ချက်ကလေးတော့မရှိဘူးလားအေးအဲ့ဒီမျောလင့်ချက်ကလေးကနာပင် နာတော်လဲပဲပြောင်းမဲ့အချိန်လေးကိုကြိုးပြီးတော့တတ်မဲ့တဲ့တဏှာလေးကမဖြစ်ဘူးလားဖြစ်တယ်နော်ချမ်းသာကြတော့လဲချမ်းသာမကြောက်ဆင်းရဲကြတော့လဲအဲ့ဒီချမ်းသာကလွတ်ချင်တဲ့တဏှာလေးကမဖြစ်ဘူးလား အဲ့ဒါကြောင့်ဝေဒနာပစ္စယတဏှာဆိုတာအဲ့ဒါကြောင့်ဖြစ်တာနော်ဒုက္ခကိုသဘောကျလို့မဟုတ်ဘူးဒုက္ခရဲ့အဆုံးလေးမှာပေါ်မဲ့ဟာလေးကိုလိုချင်လို့ဟာပျောက်ပါစေပျောက်ပါစေဆိုတာကဒုက္ခဟိုဘက်မှာအဆုံးအဲ့ဒီအဆုံးကိုလှမ်းပြီးတော့တောင်းတတာဟုတ်ရဲ့လားဒါကြောင့်ဒုက္ခကတော့လောလောဆယ်ကောင်းနေလို့တတ်မဲ့တာဒုက္ခကြတော့အဲ့ဒီကမြန်မြန်လွတ်ရှင်လွန်းလို့ဟိုဘက်ကဟာလေးကိုကြိုပြီးတော့မှဒီကတောင်းတနေတာမြန်မြန်လွတ်ပါစေလွတ်ပါစေလွတ်ပါစေနဲ့ဒီလိုပဲမလား အဲ့ဒါကြောင့်ဝေဒနာပြည့်စရာတဏှာဆိုတာအဲ့ဒါပြောတာဒုက္ခဝေဒနာကြီးကိုကြိုက်လို့မဟုတ်ဘူးဒုက္ခဝေဒနာပျောက်မှာကိုလိုချင်လို့ဒါကြောင့်ငါဤဝေဒနာသည်ဤဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့လို့ကိုယ်သဘောဆန္ဒနဲ့ကိုယ်ခန္ဓာကဘယ်တော့မှလိုက်မဖြစ်ဘူးကောင်းပြီဒါမြန်မာပြန်ပေါ့နော်ဝေဒနာသည်အတ္တမဟုတ်ဆိုတဲ့နေရာမှာဝေဒနာကိုစပြီးတော့လေ့လာကြစို့များသောအားဖြင့်ဒီအကြောင်းတွေကခန္ဓာ၅ပါးအကြောင်းတွေကိုနားနားထောင်ထားပြီးလေ့လာထားပြီး နော်ကိုယ်တိုင်လည်းပဲကြင်ကြံအားထုတ်ထားကြပြီဆိုတော့ဝေဒနာကတော်တော်လေးအကျွမ်းဝင်နေပါပြီနားထောင်မှုနဲ့တုတ္တမြတ်ဉာဏ်တော်တော်လေးလည်းပြည့်စုံနေကြပါပြီသို့တော်လည်းအာလုံးပြန်ပြီးတော့နာဘူးထမှန်ဆိုတဲ့အတိုင်းပေါ့နော်တင်နာမှာရောက်တော့လဲတင်နာအနေနဲ့ပေါ့ဗျာတရားဆိုတော့လဲတရားအနေနဲ့နာကြလိလာကြရတာပေါ့မြည်သည့်အာယုံမဆိုးအာယုံအမျိုးမျိုးကိုခံစားနေခြင်းသည်ဝေဒနာမြည်ဤထိုခံစားမှုသည်အချုပ်အဖျင်း၃မျိုးရှိ၏ဆိုပြီးတော့မှအဲ့အောက်က၃မျိုးအဆုံးအဖတ်ကြည့်ပါဦး တဲ့အာယုံကောင်းဟမ် ဆုံးအကြောင်းအချက်လက်ပေါ့နော်ဝေဒနာကိုအတ္တကောင်မဟုတ်ဘူးလို့မြတ်စွာဘုရားဝေဒနာဝေဒနာခန္ဓာအကြောင်းပြောတာ ਨੇ ဝေဒနာအနတ္တဆိုတော့အဲ့ဒါနဲ့စတယ်လိုက်တာပဲဒါကဒီနေ့ခက်အနေနဲ့ဦးဇင်းတို့ကကိုကကိုဘာသာအသွင်ကနေကြည့်လို့တာဒီဒီဟာတွေကငင်းကြခုံကြတဲ့ခါမှာရှေးတုန်းကဒါတွေအကြီးအကျယ်ငင်းကြခုံကြတာရှေးတုန်းကလည်းသူ့ဂိုင်းသူ့အုပ်စုသူ့ institution နဲ့သူပဲဒါကြီးတွေကနော်ပြောမယ်ဆိုလို့ရှိရင် အဲဒါတွေကတကယ်ကိုကြီးကြီးမားမားဒီနေ့ခေတ်ဆိုတက်တော်ကြီးတွေလိုဟာမျိုးရှေးခေတ်ကတော့အုပ်စုကြီးတွေပေါ့ဂိုင်းတွေခေါ်တယ်ဒါကြောင့်အဲ့ဒီသူတို့ college တွေသူတို့ institution တွေမှာဒါတွေကိုရှိတဲ့အနေနဲ့ယူဆထားတာဒါကြောင့်မလို့ဦးဇင်းတို့နောက်နိုင်ငံတွေမှာဒီ college တွေမှာသင်တယ်ဆိုလို့ရှိရင်ဦးဇင်းတို့ဗုဒ္ဓဘာသာကနေပါတဲ့ဗုဒ္ဓဘာသာနေနဲ့ပတ်သက်တဲ့ဟာမျိုးတွေနဲပြီးတော့မှသူတို့အိန္ဒိယနဲ့ပတ်သက်တဲ့ဝါဒတွေကပုံများတယ် နော်သူတို့အဲ့ဒီမှာ college တွေတက္ကသိုလ်တွေမှာသင်လို့ရှိရင်ဒီ Buddhism နဲ့ပတ်သက်လို့ရှိရင်သူတို့ Missima ပฏิပဒါဒီအာသစ္စာလေးပါးမေကေရှပါအကြောင်းလောက်ပဲပဲကျန်တာကတော့သူတို့ philosophy တွေမှာသူတို့ဟာဒီပဲများတယ်ထည့်ထားတာသူတို့ဟာဒီပဲများတယ်သူတို့ဟာလည်းပဲနည်းနည်းကြိုက်တဲ့အပိုင်းလည်းပါမထင်တယ်ပါအဲဗုဒ္ဓဘာသာကတော့သူတို့အနတ္တသဘောဆိုတော့သိဖို့ခက်တာလည်းတကြောင်နော်ဟိုကတော့အတ္တကိုခြေခံတဲ့အတွက်ဘာပဲပြောပြောအတွင်းထဲကအနှစ်သားချင်းကတူတဲ့အပေါ်ယံမွန်းနာမန္နာလောက်ပဲကွဲတဲ့ခါကျတော့သူတို့အတွက်နားလည်ဖို့လည်းလွယ်တယ် ကြိုက်လိုက်ကြိုက်တဲ့သဘောရှိတယ်နော်အဲထားပါတော့မြည်သည့်အာယုံမဆိုအာယုံမျိုးမျိုးကိုခံစားနေခြင်းသည်ဝေဒနာဒီနေရာမှာခံစားခြင်းကဘာတဲ့လဲဒါဘုသူတပြပြောရရင်တော့ဦးဇင်းတို့ကဝေဒနာဆိုရင်ခံစားတယ်လို့ပြန်တယ်အဘိဓမ္မာသင်တဲ့အခါမှာဒီ ဦးဇင်းတို့မြန်မာနိုင်ငံမှာအပြီးတမှာအမတန်မှကျွမ်းကျင်တဲ့ဆရာကြီးဦးကျော်ထွတ်ဆိုတာရှိတယ်မြန်မာနိုင်ငံမှာဓမ္မစီကပထမဆုံးအောင်တာတိပိဋကဆရာတော်ကြီးရှေ့ကသူကအရင်အောင်နေတာနော်အဲ့ဆရာကြီးအမတန်ပြီးတမှာကျွမ်းတော့သူကနောက်ပိုင်းလူတွေပါတွေထွက်ပြီးတော့ပြီးတမှာတွေပဲပြနေတယ်သူပြီးတမှာသင်တန်းတစ်ခုမှပြောတာလေဘာပြောတယ်လဲဆိုရင်ဝေဒနာနဲ့ပတ်သက်ပြီးတော့သူကသာနာတက္ကသိုလ်မှာပြီးတမှာဌာနမှာတွဲပဲပါမောက္ခအနေနဲ့အဲ့ပါမောက္ခအနေနဲ့ တန်ဃာတွေကိုလည်းလာပြီးတော့သူကပြပေးတယ်တပတ်တစ်ခါလောက်အဲ့တော့ဝေဒနာဆိုတဲ့စကားလုံးကိုခံစားရတယ်လို့ပြန်တာကို तू ကမကြိုက်ချင်ဘူး။ဘာဖြစ်လို့မကြိုက်ချင်တယ်လဲဆို तू ပြတာကဝေဒနာသည်စိတ်တစ်ခုစိတ်အားလုံးနဲ့ဆက်ဆံတယ်နော်။စိတ်အားလုံးနဲ့ဆက်ဆံတယ်89ပါးအကျင့်ပေါ့နော်။အကျင့်120အတပါ120တပါအဲ့ဒီ အကျဉ်းအပြင်89ပါအကျေအပြင်120တပတ်မှာအကုန်လုံးဝေဒနာနဲ့ဆက်ဆံတယ်ဝေဒနာပါရတယ်လို့ဆိုလိုတယ်နော်စိတ်ဖြစ်တိုင်းဖြစ်တိုင်းအမြဲတမ်းပါရတာက စိတ်ခုနှလုံးရှိတယ်နော်ခုနှစ်ပါးရှိတယ်ဒါပါစိတ်တာဒါဓာရဏစေတသိက်အာဆိုပြီးတော့မှတဲကြွတာပြောအားရှိတာတပ္ပစိတ်တာဒါဓာရဏစေတသိက်စိတ်မှန်ရင်အားလုံးနဲ့ရှင်တာဖတ်တာနော်တင်ညာစေရဏ မနတိကာရဘယ်နှပါလဲခုနှစ်ပါးကအမြဲတမ်းဖြစ်တယ်အမြဲတမ်းဖြစ်တဲ့ကထားပါတော့မြင်စိတ်ကလေးစိတ်ကဝิญဉ္စိတ်တစ်ခုဖြစ်မယ်ဆိုရင် तू နဲ့တွဲတဲ့ဟာဘယ်နှခုပါလဲအဲ့ဒီဟာအ ਨੇ ဆုံးစိတ်တစ်ခုဖြစ်ရင်အ ਨੇ ဆုံး၈ခုရှိတယ်နော်စိတ်အ ਨੇ ဆုံး၈ခုအဲ့ဒီ၈ခုက compact ခါတဲ့အဲ့လိုဆွဲစီထားလိုက်တာဒါတော့ဘယ်စိတ်ကဘလို့ဆိုတော့ကိုမသိတော့အဲ့လောက်ထိအောင် तू ကဆွဲပြီးတော့စီထားတာအဲ့ဒါကိုပဲ ဘယ်ဆိုတော့ကဏလို့ခေါ်တယ်ဒါထားပါတော့ဥပဒနာရှုတဲ့ပိုင်းကြောင့်နောက်ပိုင်းကျမှပြောပြအဲ့တော့အမြဲတမ်းအမြဲတမ်းကစိတ်ဘက်ကလည်းအဲ့ဒီလိုမျိုးအ ਨੇ ဆုံးစိတ်အဲစိတ်တစ်ခုနဲ့စေတသက်ခုနှစ်ခုဆိုရင်နန္တရား၈ခုအုပ်စုတစ်ခုပါတယ်ဒါက classic တစ်ခုခေါ်တယ်ရုပ်တရားဘက်ကကြည့်မယ်ဆိုရင်လည်းအ ਨੇ ဆုံး၈ခုပါတယ်ဘာတွေပါမလဲပထဝီအာဘောတေဇောဝိုင်းအဲ့ဒါဘာရုပ်ခေါ်လဲ အာဝိနိဘောဂယုတ်ခွဲလို့ခြားလို့မရဘူးသူတို့ရဲ့ဓာတ်တဘာဝကိုမှဓာတ်တဘာဝတစ်ခုမှဒီဓာတ်တဘာဝတစ်ခုကိုမှီတီးနေရတာအဲ့ဒီထက်တစ်ခုမှဆွဲနှုတ်လို့မရဘူးဒါကြောင့်မလို့နောက်ဆုံးမြတ်စွာဘုရားသဗ္ဗညုတဉာဏ်နဲ့နောက်ဆုံးအနေနဲ့ခွဲလိုက်တာနော်ဒီ ultimate sense အနေနဲ့ခွဲလိုက်တဲ့အခါမှာဒီဓာတ်၈ပါးခွဲလို့မရတော့တဲ့နောက်ဆုံးဓာတ်အဲ့ဒီဓာတ်ဖြစ်တဲ့အတွက်ကြောင့်မလို့ရုပ်တစ်ခုဖြစ်ရင် class တစ်ခုထဲမှာအ ਨੇ ဆုံး၈ခု base အနေနဲ့ပါတယ်အခြေခံလို့ခေါ်တယ်အခြေခံဓာတ် ဆိုတော့ရုပ်တစ်ခုဖြစ်ရင်လည်းအ ਨੇ ဆုံး၈ခုနာမ်တစ်ခုဖြစ်ရင်လည်းအ ਨੇ ဆုံး၈ခုရှိတယ်အဲ့ဒါမျိုးအဲ့တော့ထားပါတော့ပြောချင်တာကစိတ်တစ်ခုဖြစ်တိုင်းဖြစ်တိုင်းဘယ်စိတ်ပဲဖြစ်ဖြစ်အာဟုတုစိတ်ဖြစ်ဖြစ်ကုသိုလ်စိတ်ဖြစ်ဖြစ်ဝိပက်ဖြစ်ဖြစ်ကရိယာဖြစ်ဖြစ်လောကီဖြစ်ဖြစ်လောကုတ္တရာဖြစ်ဖြစ်အကုန်လုံးကိုသူကလိုက်ပြီးတော့ရှင်တွဲနိုင်တာကစေတသိက်9မျိုးအဲ့ဒီ9မျိုးထဲမှာဘာပါလဲဆိုဝေဒနာဝေဒနာပါတယ်ဝေဒနာပါတဲ့အခါကျတော့ဝေဒနာသည် စိတ်တွေအားလုံးနဲ့ရှင်တွဲတယ်လို့ပြောတဲ့အချိန်ခါမှာဆိုရင်တော့သူကဝေဒနာဖြစ်အောင်သူ့ရဲ့ရှင်နာမှာတခုရှိတယ်ဆက်သွယ်ပေးရတာကဖတ်တာဖတ်တာเนาะဥပမာလေးတစ်ခုပြောကြစို့မျက်လုံးပတာရစက္ခုပတာရရှိတယ်အပြင်ဘက်ကရူပါယုံရှိတယ်ဒီနှစ်ခုကို တွဲပြီးတော့ဆက်ပေးတာကဖတ်တာအဲ့ဒါ contact လုပ်ပေးတာဆက်သွယ်ပေးရတယ်အဲ့ဒါဖတ်တာလို့ခေါ်တယ်ဒါတော့လူတွေဖတ်တာဆိုတော့ဒီလူထိမှတင်တာမဟုတ်ဘူး နော်ဒါကြီးသိတဲ့အကျမ်းစာကြီးဖတ်တာဆိုတာအာယုန်တစ်ခုဖြစ်ဖို့အတွက်စိတ်တစ်ခုဖြစ်ဖို့အတွက်ကိုဆက်သွယ်ပေးရတော့ကိုဖတ်တာလို့မှတ်ထားနော်ဒါတော့ဟိုမှာကျတော့တွေးထိတယ်လို့ပြောတယ်တွေးထိတယ်ဆိုတာကနော်ဒီမျက်လုံးကိုဒါကြီးလက်လက်နဲ့ကြည့်ရမှာဆိုလက်ကြီးကိုမျက်လုံးနဲ့သွားထိုးထည့်ရမှာလားလို့ဘယ်ဟုတ်မလဲမဟုတ်ဘူးဒီဘက်ကအဆန်းနဲ့ဒီဘက်ကမျက်စိနဲ့ကိုဆက်သွယ်ပေးတဲ့ဖတ်တာကလေးရှိအဲ့ဖတ်တာကလေးကြောင့်ဦးဇင်းကဒီလက်ကိုမြင်တာမြင်ပြီးလိုက်တာနဲ့တပြိုင်တည်း မြင်လို့ကောင်းတယ်မကောင်းဘူးမရှိဘူးလားကိုဘာသာကိုမျက်လုံးကမြင်အမြင်မကောင်းဘူးဆိုအာမျက်လုံးကဒီလိုပြန်ငါကြည့်လို့မကောင်းဘူးအာကြည့်လို့ကောင်းတယ်ဟုတ်တော့မလားလက်လှရင်လက်လှတယ်မလှရင်လည်းမလှဘူးဆိုတော့ဆက်သွယ်ပေးပြီးတာနဲ့တပြိုင်နက်ခန်းစားချက်ကလေးကတန်းတည်တယ်နော်ကောင်းတယ်မကောင်းဘူးသို့မဟုတ်တစ်ခါတလေအမှတ်တမဲ့ဥပက္ခအဲ့ဒါလိုလေအမြဲတမ်းကပ်ကပ်ပါသွားတယ်အဲ့ဒါတော့အာယုန်နဲ့ဓွာရနော်တိုက်ဆိုင်ပြီဆိုတဲ့ခါကျရင်တော့ကောင်းမကောင်းကအဲ့ဒီကျရင်တော့ခံစားတာခံစားတယ်ဆိုတော့တာမန်အနေနဲ့ စိတ်တစ်ခုအဲစိတ်တစ်ခုမှာဝေဒနာတစ်ခုလိုက်လိုက်ဆက်ဆံနေရတယ်ပါဝင်နေရတယ်ဆိုတဲ့အနေနဲ့ဆိုရင်တော့ तू ကစိတ်ဖြစ်ဖို့အတွက်အာယုံတစ်ခုကိုခံယူတယ်ဆိုတဲ့အနေပဲပိုကောင်းတယ်တဲ့ तू ကဖတ်သားကနေဆက်သွယ်ပြီးရင်ဝေဒနာကခံထားလိုက်ရတယ်လက်ခံထားလိုက်ရတယ်လို့ဆိုလို့ तू accept လုပ်ရတယ်အဲ့ဒီတော့ तू ကအာယုံတစ်ခုကိုလက်ခံတယ်ဆိုပြီးတော့ तू ကသုံးတယ်အေးလက်ခံပြီးတဲ့ခါကျမှနော်ခံစားတယ်ဆိုတာကအာယုံနဲ့ထွာတာတိုက်တဲ့ခါမျိုးဆိုတော့ဟုတ်တယ်ခံစားတယ်ရိုးရိုးချိန်ဆိုရင်တော့ ဒါဟာအာယုန်တစ်ခုကိုလက်ခံလိုက်တယ်ဆိုတာကပိုကောင်းတယ်တဲ့ခံစားတယ်ဆိုတာခံစားတဲ့အဆင့်ကိုမရောက်သေးရင်စကားလွန်သွားသလိုဖြစ်လို့ तू ကတော့ခတ်လျှော့လျှော့လေးနော်သုံးပြတယ်ဒါလည်းမဆိုးပါဘူး तू ပြောတာသဘာဝကျပါနော်ဂိုင်းထားတော့ဦးဇင်းတို့ကတော့ဒီမှာခံစားတယ်ဆိုတာနေပဲအများသိတဲ့အနေနဲ့လေ့လာကြည့်ကြစို့မြည်သည့်အာယုံမဆိုအာယုံအမျိုးမျိုးကိုခံစားနေခြင်းသည်ဆိုတာကခုနကပြောတဲ့ဆရာကြီးဦးကျော်ထွတ်ပြောခြင်းတဲ့အနေနဲ့ဆိုတော့အာယုံနဲ့ထွားတာတိုက်ဆိုင်နေပြီလို့မှတ်ထားနော် တိုက်ဆိုင်ပြီးတော့တိုက်ရက်ကိုမြင်နေကြားနေထိနေသိနေပြီဆိုတဲ့အနေအနေထားမျိုးရောက်နေပြီအဲ့ဒီချိန်ခါမျိုးမှာခံစားရတယ်ဆိုတာကဒါလေးကဘာလဲကြည်ကောင်းတယ်မကောင်းဘူးနားထောင်ကောင်းတယ်မကောင်းဘူးဆိုတဲ့အဆင့်ရောက်နေပြီအဲ့ဒီလိုမျိုးအချိန်ကိုဝေဒနာဖြစ်ပြီလို့ဆိုလိုတယ်အဲ့ဒီခံစားမှုကအချုပ်အားဖြင့်ပြောမယ်ဆိုရင်အာယုံကောင်းကိုခံစားလျက်အဲ့ဒီကြမှာနာမည်တက်တော့မယ်ဝေဒနာရှိကဒုက္ခလေးတစ်လုံးတိုးဒုက္ခဝေဒနာစောစောကတော့ဝေဒနာပဲရှိသေးတယ်ဟုတ်တယ်မဟုတ်လား လက်ခံလိုက်တဲ့အချိန်တုန်းကတော့တာမန်မဲ့နော်ဒါပေမဲ့ဆုံးဖြတ်ပြီးတော့ကောင်းတယ်ဟဲ့အမကောင်းမှုပဲဆိုတာမျိုးဟင်းလေးစားလိုက်တော့ချိုတယ်ဟဲ့အချိန်နဲ့အဲ့ဒါလိုဆုံးဖြတ်တဲ့အချိန်ဖြစ်သွားပြီအဲ့ဒီကြတော့အာငိုင်းငန်းတယ်ပေါ့ရင်ပေါ့တယ်ဆုံးဖြတ်တော့မလားဆိုတော့အဲ့ဒီအချိန်ကိုရောက်ပြီအဲ့ဒီကြတော့ကောင်းတဲ့ဟာလေးနဲ့တွေ့ရင်ဝေဒနာလေးကကောင်းတော့ဒုက္ခဝေဒနာ မကောင်းမှုဆိုရင်တော့ဒုက္ခဝေဒနာအဲ့ဒီဟာနဲ့ပတ်သက်လို့ဖာသိပါတာမထင်မရှားဆိုရင်ဥပေက္ခဝေဒနာဒါတော့သူ့ရဲ့ဒီ သူနဲ့စကလုံးတူသုံးတာကအဲ့ဒါကိုအာဒုက္ခမတုခဒုက္ခဘက်ကိုလည်းမပါဒုက္ခဘက်ကိုလည်းမပါဘူးအဲ့ဒါကြတော့အာဒုက္ခမတုခလို့လည်းခေါ်တယ်ဥပေက္ခဝေဒနာလို့လည်းခေါ်တယ်မဆိုးမကောင်းပေါ့ဒါတော့ကောင်းပြီမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းထိုဝေဒနာများသည်ခံစားနေကြ၏တတ္တဝါတို့သည်ထိုဝေဒနာမှန်သမျှကိုအတွင်းသားအတ္တကောင် ဝေဒကအတ္တကခံစားနေသည်ဟုယူဆကြသည်ဒါတော့အဲ့ခံစားရတယ်ဆိုတာဒီနေရာလေးမှာက တခုခုဖြစ်ပြီးဆိုလို့ချင်းအဲ့ခံစားနေတဲ့အရာလေးအာယုံလေးနဲ့မျက်လုံးနဲ့အာဒီယူပါယုံနဲ့တိုက်ဆိုင်တဲ့အခါမှာဟောဒီအရာလေးကိုလှတယ်အာစီစီဆက်ဆက်ကြည့်ပြီးတော့မှအဲ့ဒီခါလေးမှာဒီတခုချင်းတခုချင်းကိုကြည်ပြီးခံစားတာဟာအတွင်းထဲမှာခံစားနိုင်တဲ့အတ္တကောင်လေးရှိလို့သာတို့ဒီလောက်ထိနော်နှစ်နှစ်ချက်ချက်ခံစားလို့ရတာပြီးပြီးပြပြန်ခံစားလို့ရတာအဲ့ဒါဒါမရှိလို့ရှင်တို့ခံစားတယ်ဆိုတာကြီးကမပါတော့ဘူးဆိုရင်ဘာဖြစ်မှန်းသိမှာမဟုတ်ဘူးနော် သူ့အပိုင်းကြံနေခဲ့တယ်သူ့အပိုင်းလက်လက်နေခဲ့တယ်လက်လက်နေခဲ့တဲ့အခါကျတော့ထားပါတော့ပြောရမယ်ဆိုလို့ရှိရင်ရှာကျွန်းနေတဲ့ပုဂ္ဂိုလ်ဒီပသာရတွေကျွန်းနေတဲ့ပုဂ္ဂိုလ်နော်သို့မဟုတ်ကွန်းသိပ်စားတဲ့ရှာထူးနေတဲ့ပုဂ္ဂိုလ်ဟင်းကိုမြည်ခိုင်းကြည့်လေဘာရတာဘာမှမတွေ့ဘူးဆိုတော့အရသာကမရှိလို့လားဆိုသူကလည်းသူရှိတယ်သို့တော့ခံစားတဲ့ဒီရှာဘက်ကပသာရတွေကျွန်းနေလို့နော်ချိုမမသိချင်မမသိငါမမသိပေါ်မမသိသူကဒီလိုဒါတော့ကောင်းပြီ ဒီဟာကိုတိလိုက်တယ်ဆိုလို့ရှိရင်အော်အတွင်းထဲကခံစားရတဲ့အတ္တကောင်ကလေးက तू ရှင်သန်နေလို့ तू သိတာဒါတော့ဦးဇင်းတို့ဒီမှာ disback တွေရှိတယ်မို့လားအရသာကိုခံနေအဲ့ disback တွေကျွန့်နေကြပါလားလို့ခံစားလို့ရလားမရဘူးဒီ disback တွေကျွန့်နေမရဘူးဒါတော့ဒီဟာလေးတွေကောင်းနေတယ်ဆိုတော့ဒါရှင်သန်နေတယ် active ဖြစ်နေတယ်လို့ဆိုလိုတယ်ဟုတ်တော့မလားဒီတိုင်းပဲဦးဇင်းတို့ဟောဒီတကိုယ်လုံးမှာရှိတဲ့မျက်လုံးမျက်စိနားနာလျှာကိုယ်စိတ်ကနေဝင်လာသမျှအာယုံကိုခံစားလို့ရတယ်ဆိုတော့အတွင်းထဲကအတ္တကောင်လေးရှင်နေလို့ ဒါကိုယူဆတာရှင်နေတဲ့အတွက်ကြောင့်မလို့ तू ရှိနေတဲ့အတွက်တို့ကဒါကိုချင်းမှန်ချိုမှန်ကောင်းမှန်မကောင်းမှန်သိတာ तू စီအတွက်နဲ့မှရှိနေတယ်နော်နှလုံးမှာနေခြင်းနေမယ်ဒီကုလုံးမှာပြန့်ခြင်းပြန့်နေမယ်ဒါ तू နေရတော့တိတိကျကျမရှိဘူးအဲ့ဒါတော့သူတို့ယူဆတာအဲ့ဒါလို့ဒါကြောင့်အဲ့ဒီလိုဝေဒနာကိုခံစားမှုပိုင်းဆိုင်ရာပေါ့ဗျာကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေလက်ခံတတ်တဲ့ဝေဒနာကလေးကအာဒီခံစားမှုမှန်သမျှကိုခံစားတတ်တဲ့အတွက်သူ့ကိုပါဠိလိုခေါ်ရင်ဝေဒကအတ္တလို့ခေါ်တယ် ခံစားသူအတ္တနော်ပါဠိလိုကဝေဒကအတ္တနော်မြန်မာလိုဆိုရင်တော့ခံစားသူအတ္တတို့မှလည်းအတ္တတွေမျိုးစုံရှိတယ်နော်အဲ့တော့ဝေဒကအတ္တကခံစားနေသည်ဟုယူဆကြ၏ထိုအတ္တဇွဲကိုပယ်လံပြီးဆိုတာစောစောလေးကမြတ်စွာဘုရားဝေဒနာအနတ္တလို့အဲ့ဒီတို့ရှိနေတဲ့အစွဲကိုပယ်ခြင်းလို့စစခြင်းကိုတခါတဲ့ဝေဒနာအနတ္တဆိုလှုပ်ပလိုက်တာတို့ကအတ္တမြတ်စွာဘုရားကအေးအဲ့ဒီမှာစတာပဲ အဲ့ဒီမှာစမြင်းစရာကဒါတော့မြတ်စွာဘုရားအကြောင်းပြတယ်ဟေးငါပြောတာလကားမဟုတ်ဘူးဆိုပြီးတော့အဲ့မှာထားနောက်တက်ကြံတဲ့ reason ပေးတာနော် reason ပေးတာအကြောင်းအားလျော်စွာအသက်အသက်ဖြစ်ပေါ်ပြီးပြက်ပြက်သွားကြည့်သဘောတရားတက်တက်မြတာဖြစ်သည်ဟုအကြောင်းမှန်ကိုပြလို၍ဝေဒနာတိအတ္တမဟုတ်ဟုမိန့်တော်မူ၏ကောင်းပြီအာယုံဆိုတာဟာသူ့တစ်ခုဖြစ်ဖို့အတွက်အကြောင်းစုံမရတယ်ဒီနေ့ conditions တွေပြည့်စုံမရတယ် သူ conditions တွေတခုခုချွတ်ယွန်းသွားပြီဆိုရင်အဲ့ဒီဟာကပြစ်သွားရောဆိုတော့ခံစားနေတဲ့ခါမှာထားပါတော့နော်ဗမာပြည်ကလာတဲ့လူဗမာပြည်ကဥပမာပေးရမှာပဲနော် TV ဇာကားတစ်ခုကြည့်တယ်နော်ဝေလည်းရှိတယ်အောက်ဆက်လည်းရှိတယ် TV လည်းရှိတယ်နော်ထားပါတော့ music လည်းရှိတယ်ပြတတ်တဲ့လူလည်းရှိတယ်ဆိုတော့ပြတတ်တဲ့လူအကုန်လုံးပြည့်စုံပြီးတော့အကုန်လုံး music နှိုးပြီးတော့မှဗီဒီယိုဆက်တက်ထည့်ပြီးတော့ပြလိုက်တယ်နော်ကြည့်ကောင်းတော့ဒုံဆို music ကြီးရက်သွားပါပြီတဲ့ ကိုင်ဘလို့နေလဲကျန်တာဖြစ်သေးလားမီးတစ်ခုချွတ်ယွန်းသွားတာ ਨੇ နော်ဒါ conditions ပဲဒါ conditions ပဲအဲဒီပြန်နော်ကောင်းပြီအောက်ဆက်ကလည်းပြတ်သွားရင်လည်းမရပြန်ဘူးအပေါ်စစ်ကျွန်းသွားရင်လည်းမရပြန်ဘူးဒီစက်ကိုကင်တတ်တဲ့ operator မရှိဘူးဆိုရင်လည်းရှိလို့မရဘူးလေချွတ်ယွန်းနေတယ်ဒါတော့လိုအပ်တာတွေအားလုံးပြည့်စုံမှအဲ့ဒီဗီဒီယိုကြည့်လို့ရတဲ့အတခုဖြစ်တာအဲ့ဒါဟာသူ့ရဲ့လိုအပ်ချက် conditions တွေပြည့်စုံလို့ဖြစ်တာ ဒါတော့ဝေဒနာတစ်ခုဖြစ်တယ်ဆိုတာလည်းဒီတိုင်းပဲဝေဒနာဖြစ်ဖို့ရန်အတွက်ကိုမိမိခံစားလို့တဲ့ဝေဒနာကလေးကိုတမန်တက်တက်လုပ်ပြီးခံစားတာလည်းရှိတယ်နော်အေးသွားရင်လိုင်းနဲ့တွေ့ကြုံရလို့နည်းနည်းချက်ချက်ခံစားရတာလည်းရှိတယ်ဘာပဲပြောပြောအကြောင်းတစ်ခုဖြစ်ပေါ်ဖို့အကြောင်းပေါ်လို့ဒါလည်းဝေဒနာပေါ်တယ်ဒါတော့ကောင်းတဲ့ဟာလေးတွေဖြစ်ပြီဆိုလို့ရှိရင်အဟောင်းအဟောင်းနေရာမှာအသက်အသက်ကလေးတွေဖြစ်လာတဲ့ခါကျတော့ဒါလေးကရှိနေတယ်တည်နေတယ်လို့စိတ်ကထင်သွားတာ ဒါတော့အတွင်းထဲမှာငုတ်နေတာဆိုပြီးတော့အဲ့ဒါလိုယူဆသွားတာအမှန်ကဖြစ်တာကအကြောင်းတိုက်ဆိုင်လို့ပေါ်လာမယ်အကြောင်းရှိနေသေး၍အသက်အသက်ဟောင်းဟောင်းနေရာမှာအသက်အသက်တွေဇက်တိုက်ဖြစ်မယ်သူ့ကိုထောက်ပံ့ပေးတဲ့ conditions တွေလည်းမရှိတော့သူလည်းပြက်သွားရောဒါကိုပြောတာဒီအချက်ကိုမြတ်စွာဘုရားပြခြင်းလို့အကြောင်းရှိနေသေးလို့အထောက်ပံ့အကြောင်းကြောင့်သူပေါ်နေတာအထောက်ပံ့အကြောင်းမရှိရင်ပြက်သွားမယ်ဒီသဘောတရားကိုပြခြင်းလို့မြတ်စွာဘုရားကအဲ့ဒီလိုစထားတာနော် ဒါတော့ကောင်းပြီဝေဒနာမှာလည်းပဲလိုက်လို့မှတ်လို့သိလို့လွယ်တာကတော့ဒုက္ခဖြစ်ရင်လည်းသိတာတယ်ဒုက္ခဖြစ်ရင်လည်းသိတာတယ်ဒါပေမဲ့ဥပ္ပခါကြတော့မသိတာဘူးဥပ္ပခါကသူ့ကိုသုံးတဲ့စကလုံးတစ်လုံးမှာကိုအာဒုက္ခဒုက္ခလည်းမဟုတ်ဘူးအာဒုက္ခဒုက္ခလည်းမဟုတ်ဘူးဆိုတော့စဉ်းစားကြည့်လေဟိုမရောက်ဒီမရောက်ဖြစ်မနေဘူးလားမထင်ရှားဘူးဒါကြောင့်ဥပ္ပခါဝေဒနာကိုသိဖို့ကတော်တော်လေးခက်တယ်ဒါတော့ဥပ္ပခါဝေဒနာဘယ်လိုချိန်ဖြစ်တယ်လဲဆိုရင် မိမိဒုက္ခဘက်ကိုလည်းမရောက်ဘူးဒုက္ခဘက်ကိုလည်းမရောက်ဘူးနော်အဲ့ဒီလိုအချိန်မျိုးမှာဒါဥပ္ပခာဝေဒနာလို့ပဲဒီလိုပဲဆုံးဖြတ်ရတယ်ဒါတော့စာမှာပြောတာကတော့ဘယ်လိုလဲဆိုရင်နော်ဒီတမန်တကောင်တက်တဲ့ခြေရာပုံစံမျိုးနဲ့ဥပမာပေးတယ်တမန်ကဒေါ်ရဲကလာဒေါ်ရဲမှာလာတယ်ကြောက်ဖြာကြီးရှိတယ်ကြောက်ဖြာရဲ့ဒီဘက်မှာသူကခြေရင်ဒီကြောက်ဖြာဒီဘက်ထက်မှာခြေရာရှိတယ်ပြီးတော့ဟိုဘက်မှာသွားခြေရာတစ်ခါထပ်တွေ့တယ်ဒါတော့မုတ်ဆိုးကတမန်လိုက်လာတဲ့ခါကျတော့ ဒီဘက်အတက်မှာခြေရာတက်ခြေရာရှိတယ်ဟောဘက်မှာဆင်းခြေရာရှိတယ်ဆိုလို့ရှိရင်တမင်ကဒီအလဲကဖြတ်သွားတယ်ဒီလိုမှန်းသိတာမှန်းပြီးသိလိုက်တာခြေရာမြင်လို့လားဆိုတော့မမြင်ရောက်ကြောက်ပြဝေးဘလို့လို့ခြေရာထင်မလဲနော်မထင်နိုင်ဘူးမထင်နိုင်တဲ့အတွက်တမင်ဒီတက်ခြေရာဆင်းခြေရာနှစ်ခုကိုကြည်ပြီးတော့ဒီပေါ်မှာ ဖြတ်သွားတယ်လို့သိတယ်လို့ပဲနော်ဒုက္ခရှိတယ်ဒုက္ခရှိတယ်ဒုက္ခဖြစ်လို့ရှင်လည်းထင်ရှားတယ် ဒုက္ခဖြစ်လို့ရှင်လည်းထင်ရှားတယ်မိမိလက်ရှိရှိနေတဲ့အချိန်ကဒုက္ခဘက်ကိုလည်းမရောက်ဘူးဒုက္ခဘက်ကိုလည်းမရောက်ဘူးဆိုရင်ထိုအချိန်ဒီဘာဖြစ်ရတော့မလဲအေးဥပ္ပခါဖြစ်ရတော့မယ်လို့အဲ့ဒီလိုမှန်းပြီးတော့သိရတယ်ဒါတော့ကောင်းပြီဒီသွားတယ်လာတဲ့အခါစားတဲ့တောက်တဲ့အခါတွေမှာနော်ဒုက္ခဒုက္ခမထင်ရှားတဲ့အချိန်တွေကများသောအားဖြင့်အဲ့ဒါတွေဘာတွေဖြစ်နေလဲဆိုရင်ဥပ္ပခါဖြစ်တယ်ဒုက္ခဘက်ကိုလည်းမရောက်ဒုက္ခဘက်ကိုလည်းမရောက်အဲ့ဒီချိန်ဒီဘာဝေဒနာလဲဆိုရင်ဥပ္ပခါဝေဒနာလို့ဒီလိုပဲမိမိတို့ကမှန်းပြီးတော့သိရတယ်ပေါ့လေ ကောင်းပြီဒါတော့ဒီနေရာမှာဇကလုံးသုံးထားတာကမျက်စိနဲ့မြင်လို့လည်းပဲဒုက္ခရှိတယ်ဒုက္ခရှိတယ်နော်အဲနားနဲ့ကြားတော့လည်းဒုက္ခရှိတယ်ဒုက္ခရှိတယ်နှာခေါင်းနဲ့နာတော့လည်းဒုက္ခရှိတယ်ဒုက္ခရှိတယ်နော်ပြီးတော့ရှားနဲ့စားတော့လည်းဒုက္ခရှိတယ်ဒုက္ခရှိတယ်လို့ပြောကြတယ်မဟုတ်လားမျက်စိနဲ့မြင်လဲနော်ကောင်းမကောင်းဖြစ်တယ်နားနဲ့ကြားလဲကောင်းမကောင်းနှာခေါင်းနဲ့နမ်းလဲကောင်းမကောင်းနော်ရှားနဲ့စားတော့လဲကောင်းမကောင်းကိုယ်နဲ့ထိတော့လဲကောင်းမကောင်း ဆိုတော့ဒုက္ခဟာငါးပါးလုံးမှာရှိမနေဘူးလားဒုက္ခနဲ့ဒုက္ခအာယုံငါးပါးလုံးမှာရှိနေတယ်။ကင်ကောင်းပြီ။ခင်ဗျားတို့အပြီးတမှာလေ့လာထားတာ။စက္ခုဝိညာဉ်ကဘာဝေဒနာလဲ။ဥပ္ပခဝေဒနာ။သောတာဝိညာဉ်လဲ။ကာနာဇိန်ဝါ။ကဲအပြီးတမှာမှာအဲ့လိုရှိတာမဟုတ်လား။အပြီးတမှာမှာရှိတာကစက္ခုသောတာကာနာဇိန်ဝါဒီလေးပါးကဥပ္ပခဝေဒနာတွေပဲရှင်တယ် နော်ဥပ္ပခာဝရဏနေပဲရှင်းတယ်ကိုကြမှာကာယကြမှာဒုက္ခနဲ့ဒုက္ခကွဲသွားတာကောင်းရင်ဒုက္ခမကောင်းရင်ဒုက္ခဒါတော့ဒုက္ခနဲ့ဒုက္ခဖြစ်တာကကာယမှာပဲဖြစ်တာစေကုသောတာကာဏဇိန်ဝါ၄ခုမှာဖြစ်လာ အပြီးဥပ္ပခာဝရဏပဲရှင်းတယ်အပြီးဒီမှာရအဲ့ဒီမှာစကားပြောစရာဖြစ်လာတယ်တုတ်တန်နဲ့အပြီးဒီမှာမညီသလိုဖြစ်လာတာနော်ဒါကအပြီးဒီမှာလေ့လာထားပြီးသားဆိုတော့ပိုကောင်းတာပေါ့ရှင်းရတာအဲ့ဒါလေးကိုသိအောင်လို့နော် တုတ်တန်နဲ့ပြီးတယ်မှာဒါမှမဟုတ်စာပေဟာကြမ်းတက်ဖို့ထက်ကြမ်းညှိခက်ဤဆိုတာရှိတယ်ဒါဇော်တော်ကြီးတွေသုံးတဲ့စကားလုံးကြမ်းတက်ဖို့ထက်ကြမ်းညှိခက်တယ်ဆိုတာကြမ်းတက်ဖို့ဆိုတာတရားကိုတခါတည်းတတ်သွားအောင်သင်တာပြောတာသို့တော့ကြမ်းနေများပြီဆိုတော့ကကျွန်တော်အဆိုးတွေမတူတော့ဘူးမတူရင်အဲ့ဒါကိုညှိဖို့ကခက်တယ်လို့ပြောတာနော်ကင်ကောင်းပြီအဲ့ဒါလေးကိုဦးဇင်းတို့အဘိဓမ္မာနဲ့တုတ်တန်နှိနှောခြင်းဆိုတာလေးကိုနော်ကင်ဖတ်ကြည့်လိုက်ပါအောင်ကိုလည်းဖတ်လိုက်တော့တခါတည်းဆွဲသွားအောင်အဘိဓမ္မာနိယ 嗯。 <laughs> ပြီးတော့မှလည်းလေ့လာထားတော့ဒါလေးတွေကိုစာသမားတွေကတချို့ဟောကတ်တက်တယ်ပေါ့ဗျာဒါမိမိကစာပေရလည်းသိထားရမယ်နော်အဲကျင့်စဉ်ရလည်းသိရမယ်ဒါတော့ပြီးတော့မှမှာကတော့စစ်ခုဝိညာဉ်သောတာဝိညာဉ်ဂါနာဝိညာဉ်ဇိံဝါဝိညာဉ်ပြီးတော့မှမနောဝိညာဉ်အဲ့ဒါတွေမှာဥပိ္ပခာတွေဖြစ်တယ်နော်ကာယဝိညာဉ်ကြမှာဒုက္ခနဲ့ဒုက္ခဖြစ်တာဒါတော့အဲ့ဒါကိုတုတ်တန်ဤအရာ ကြတော့ စေကဝိညာဉ်မှာလည်းသောတာဖြစ်တယ်ဒုက္ခဒုက္ခဥပေက္ခဖြစ်တယ်သောတာဝိညာဉ်မှာလည်းဖြစ်တယ်ခန္ဓာဝိညာဉ်မှာလည်းဖြစ်တယ်ဇေဝဝိညာဉ်မှာလည်းဖြစ်တယ်ပြီးတော့မနောဝိညာဉ်မှာလည်းဖြစ်တာပဲဆိုတော့ဒွါရ6ပါးလုံးမှာဒုက္ခရောဒုက္ခရောဥပေက္ခရောမဖြစ်ဘူးလားဖြစ်တယ်အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မလို့မျိုးလုံးကမြင်တဲ့အခါမှာမြင်လဲမြင်တယ်ပဲမှတ်နော်အဲမြင်တာလေးကောင်းတယ်ဆိုရင်လည်းကောင်းတယ်ပဲမှတ်ဟုတ်တယ်မဟုတ်လားမကြိုက်ရင်လည်းမကြိုက်တဲ့အတိုင်းမှတ်ဒါဒုက္ခပြောတာဒေါမနတာ ဒါတော့အမတ်တမဲ့ဆိုရင်လည်းအမတ်တမဲ့သိလိုက်တယ်ဆိုအမတ်တမဲ့ပဲမှတ်ဆိုတော့သုံးခုလုံးပါမသွားဘူးလားသုံးခုလုံးပါသွားတယ်ဒါပေမဲ့အဘိဓမ္မာမှာကတော့ဥပိ္ပခာပဲရှိတယ်လို့ပြောထားတယ်အဲ့ဒါကိုမဆန့်ကျင်အောင်ဒီနှစ်ခုဘယ်လိုလုပ်လုပ်မလဲဆိုရင်တဲ့ဒီမျက်လုံးတို့နားတို့နှာခေါင်းတို့ရှားတို့เนาะမနှောအတွေးတို့ကမိမိမြင်စဲပဲဆိုကြပါစို့မြင်စဲမှာအာယုံကလေးကကောင်းနေတယ်ဆိုလို့ရှိရင်အဲ့ဒီကောင်းတဲ့သဘောတည်ဒုက္ခ ဟုတ်ရဲ့လားမြင်လိုက်တဲ့အာယုံကြီးဟာမနှစ်သက်စရာကြီးစိတ်ထဲမှာမနှစ်မြို့စရာကြီးယွန်စရာမုန်းစရာကြောက်စရာထိတ်စရာဒီလိုဆိုလို့ရှိရင်ကိုယ်ခံစားချက်ကကောင်းတဲ့ပဲရှိလားမကောင်းတဲ့ပဲရှိလားမကောင်းတဲ့ပဲရှိတယ်အဲဒါကြောင့်မလို့အဲ့ဒီလိုတွေရှိနေတဲ့ခါကျတော့ဒီစကုဝိညာဉ်ဥပ္ပခာဝရဏနဲ့ပဲရှင်တော်လဲပဲမကောင်းတဲ့သဘောရှိခဲ့ရင်အဲ့ဒါကိုဒုက္ခတဲ့ထက် ကောင်းတဲ့သဘောရှိခဲ့ရင်ဒုက္ခတဲ့ထက်တယ်လို့ဥပ္ပခာတော့ဥပ္ပခာပဲเนาะ ဒါကြောင့်မလို့ကောင်းတဲ့သဘောမကောင်းတဲ့သဘောရှိနေတာဖြစ်တဲ့တွေ့တဲ့နော်ဒီအဲကောင်းတဲ့သဘောရှိရင်ဒုက္ခရတဲ့မကောင်းတဲ့သဘောရှိရင်ဒုက္ခရတဲ့ဒါတော့စက္ကဝိညာဉ်စသည်နဲ့ဥပ္ပခာနဲ့ဥပ္ပခာရှင်သေးဟုဆိုတော့လေတဲ့ဒီနေရာမှာဝိသုဒ္ဓမေမှာရှင်းထားတာလေးကဒီမြင်လိုက်တဲ့အာယုန်ဒီမကောင်းဘူးဆိုရင်မနစ်မြို့စရာဆိုရင်အဘိဓမ္မာနိယတာအာကုသလဝိဘက်ဟုတ်တော့မလားအာကုသလဝိဘက်ကြောင့်ဖြစ်တယ်ကောင်းတဲ့အာယုန်နဲ့မြင်ရတွေ့ရကြားနာရစားရတယ်ဆိုလို့ရှင်နော် ဒါသည်ကုသလဝိပက်ကြောင့်ဖြစ်တာဒါကြောင့်ကောင်းတဲ့သဘောရှိရင်ဒုက္ခတဲ့ထက်မကောင်းတဲ့သဘောရှိရင်ဒုက္ခတဲ့ကိုထည့်ပါလို့ဝိသုရမေမဟာဒီကာမှာအဲ့ဒါလိုရှင်းထားတယ်ဒါကတစ်ခုပေါ့နောက်တစ်ခုကတော့သူကဘာပြောတယ်လဲဆိုရင်စကုဒွါရဝီထိမှာစကုဒွါရဝီထိစကုဝိညာဉ်စိတ်တခုတည်းဖြစ်တာမဟုတ်ဘူးဒီဝီထိစိတ်ကြီးတစ်ခုလုံးကကြံတဲ့စိတ်တရားလည်းဖြစ်သေးတာဟုတ်တော့မလားစကုဝိညာဉ်ပြီးတော့ဘာလာလဲတာပတိဆိုင်တန်တိရဏဟုတ်တော့ပြီးတော့ဇော ဇောခုနှစ်ကြိမ်ပြီးတော့တရားယုံနှစ်ကြိမ်ပြီးမှဘဝင်ကြအဲ့ဒီတော့ဉာဏ်နဲ့စိတ်တွေမှာကတော့စက္ခုဝิญဉ်ပြီးရယ်တံပဋိဆိုင်တန်တိရဏဟုတ်သောဒါတွေကတော့ဥပ္ပခါတွေပဲဇောကိုလည်းရောက်ပြီဆိုတဲ့အခါကျတော့ဇောထဲမှာကျတော့ကုသိုလ်လည်းပါတယ်အာကုသိုလ်လည်းပါတယ်ဖို့စိတ်တွေလည်းပါတယ်ကရိယာလည်းပါတယ်ဟုတ်တော့မလားဒါတော့အဲ့ဒီစိတ်တွေပါနေတဲ့အခါကျတော့အဲ့ဒီဇောခဏကိုရောက်ပြီဆိုလို့ရှိရင်အဲ့ဒီထက်မှာသောမနတာတွေလည်းမပါဘူးလား ဒုက္ခတွေလည်းမပါဘူးလားပါတာပဲလေနော်ဒေါမနတာသဘောရှိတယ်နော်ဒေါမနတာတွေရှိတယ်ဥပ္ပခါလည်းရှိတယ်ဆိုတော့ဇောတဲ့ကိုရောက်လို့ရှိရင်တဲ့အဲ့ဒီစိတ်တွေအကုန်လုံးစုံသွားတဲ့အတွက်ကြောင့်မလို့ဇောခဏမှာဒေါမနတာလည်းရှိတယ်ဒေါမနတာလည်းရှိတယ်ဥပ္ပခါလည်းရှိတယ်သုံးခုလုံးရှိတဲ့အတွက်ကြောင့်မလို့ဒီမြင်စေခဏမှာစက္ခုဝิญဉ်စိတ်ဒီဥပ္ပခါနဲ့ပင်ရှင်တယ်လို့ဆိုတော်လဲပဲတဲ့ဇောကိုရောက်တဲ့ခါကျမှအာယုံကခံစားလို့ရတာဟုတ်တယ်မလားကုသိုလ် အာကုသိုလ်ဖြစ်တယ်ဆိုတာဇောကြမှာဆုံးဖြတ်တာကျန်တာတွေကမဆုံးဖြတ်သေးဘူးချီလာတာနော်ကုသိုလ်အကုသိုလ်ကဇောကြမှာဆုံးဖြတ်တာဒီဇောကြမှာဆုံးဖြတ်တဲ့အခါကျတော့ဇောသည်အာယုန်တစ်ခုကိုနှစ်နှစ်ခြိုက်ခြိုက်ပြီးပြီးဝါဝါခံစားတဲ့နေရာဖြစ်တဲ့တူ तू က main ပဲဝိသီတစ်ခုကြတဲ့အခါမှာ thought process တစ်ခုမှာဇောရောက်မှ तू ကဒါကိုဆုံးဖြတ်လို့ရတယ်ကုသိုလ်အကုသိုလ်ကရိယာဝိဘက်ကတော့ဟောတယ်မပါဘူးပေါ့နော်ဒီမှာအံဖို့စိတ်လက်ခုပဲပါတယ်ကရိယာစိတ် 78ပါးနဲ့ဇော55ပါးရှိတယ်အကုသိုလ်စိတ်12ပါးကုသိုလ်စိတ်20ပါးနော်ဝိပဿနာကတော့ဖို့စိတ်4ပါးပြီးတော့မှအဝဇန်တွေနော်ပိစတော်တော်ဝဇန်မနောတော်တော်ဝဇန်တွေနှစ်ခုကျင်းပြီးတော့ကရိယာစိတ်78ပါးပေါင်း90နဲ့5ပါးရှိတယ်အဲ့ဒီ55ပါးရောက်ပြီဆိုတဲ့အခါကျရင်တဲ့ဒေါမနတာလည်းရှိတယ်ဒေါမနတာလည်းရှိတယ်ပြီးတော့ဥပ္ပခါလည်းရှိတယ်ဝေဒနာ၃ပါးလုံးပါမသွားဘူးလားပါသွားတယ်ဒါကြောင့်မလို့ဒီစက္ခု ဒေါရ၆ပါးမှာမျက်စိနာနာလျာကိုယ်စိတ်ကဖြစ်တိုင်းနော်မျက်စိကပဲမြင်မြင်နားကပဲကြားကြားဒုက္ခဒုက္ခဥပ္ပခါဆိုတာရှိတယ်လို့ဒီလိုဆိုလိုတယ်ဒါကတော့ကြမ်းညှိတဲ့သဘောနော်မိမိတို့အတွက်အဲဘာခေါ်မလဲအထုတ်တဲ့ခါဒီမှာဒါတွေတွေးစဉ်းစားဖို့မဟုတ်ပါဘူးကြမ်းကလည်းပဲမိမိတို့ဒီစာပေကိုတည်တည်ချာချာတိတိကျကျတည်ထားခြင်းသည်ကြင်ကြံအထုတ်တဲ့အခါမှာတန်တရားပုံနေတယ်ဘူးနော်တန်တရားနဲ့တဒါအာဒါဒီလိုဒီလိုဆိုတာလေတခါတလေကြရင် ကိုတိထတာကဒီလိုတိတယ်တရားရောက်ကတောက်လိုက်ပြီဆိုရင်ကိုတိတာမှန်ပါလျက်နဲ့မှားတယ်လို့လို့ဖြစ်သွားတတ်တယ်ဒါကြောင့်ဟိုလိုလည်းရှိတယ်ဒီလိုလည်းရှိတယ်ဆိုတာလို့သိအောင်လို့နောက်နာကြမှာလာလိမ့်မယ်သူဇာလန်ကဘုရားခက်ကတည်းကညင်းလာကြတာဒါကျုပ်တို့ခက်ဘာမှမဆန်းဘူးနော်ကဲကောင်းပြီအဲ့ဒါတော့ဒုက္ခဝေဒနာကနှိမ့်ဆက်ပုံဆိုတာလေးကိုတီးပြီးသားလေးပဲခင်ဖတ်ကြည့်ကြပါစို့ဗျာဝေဒနာဒုက္ခဝေဒနာကနှိမ့်ဆက်ပုံ ဒီနေရာမှာဝေဒနာဟာအာဘာဒာယနှိပ်စက်ဖို့ရာ ဖြစ်တယ်ဆိုတဲ့စကားလုံးကိုပြောတာဝေဒနာကဒီဒုက္ခရောဒုက္ခရောဥပေက္ခရောဟာမြတ်စွာဘုရားကအကုန်လုံးခြုံပြီးတော့နှိပ်စက်တတ်တဲ့သဘောတစ်ခုတည်းကိုထည့်လိုက်တယ်ပထမနော်အာဘာဒာယတံဝိတ္တယနော်နှိပ်စက်တယ်ဆိုတာဘလို့နှိပ်စက်တာလဲဆိုတာသိအောင်လို့ ဒုက္ခဝေဒနာနှိမ့်စစ်တာတော့ဒါအားလုံးထင်ရှားပါတယ်သို့တော်လည်းပို့ပြီးတော့ဒါလေးတွေဟာဒီလိုပါလားလို့သိအောင်လို့ဒါဦးဇင်းကနည်းနည်းလေးထည့်ပြတာပါမာစီဆရာတော်ဘုရားကြီးကတော့အများကြီးပဲအဲ့ဒီနေရာမှာရှင်းထားတာเนาะဒုက္ခဝေဒနာဘလို့နှိမ့်ဆက်တယ်လဲဆိုရင်ခန္ဓာကိုယ်တစ်ခုရှိပြီဆိုရင်နာကျင်ကြိုက်ခဲမှုညောင်းညာမှုပူမှုအေးမှုစသည်ဖြင့်တစ်ချိန်လုံးနှိမ့်ဆက်နေ၏ဘယ်လောက်ပင်ကြမ်းပါသူဖြစ်စေဤနှိမ့်ဆက်မှုကိုလူတိုင်းခံရ၏ဒါတော့ဒီနေရာမှာလူတွေထင်တာက ကျမ်းမာတယ်ဆိုတဲ့နေရာမှာကပြင်းထန်တဲ့ဝေဒနာယောဂကြီးတွေဖြစ်တာကိုမှယောဂဖြစ်တယ်လို့ထင်တာဒါပေမဲ့စာပေမှာအဲ့ဒါယောဂအဲ့ဒီကစတာမဟုတ်ဘူးဝေယောဂဆိုတာဘာလဲဆိုရင်နော်ကိုမကြိုက်တဲ့ဟာခံစားမှုမှန်သမျှအကုန်လုံးယောဂကြီးပဲတဲ့ယောဂကြီးပဲအခုကအကုန်လုံးကြမ်းမလို့လာကြတာမဟုတ်လားကြမ်းမလို့လာတယ်ဆိုလို့ရှိရင်ကျုပ်တို့စင်းတူတွေလို့ငြိမ့်ပြီးတော့မလှုပ်မရှက်နော်အပေါ်ပါလည်းမသွားဘဲနဲ့ထိုင်နေကြစို့လေ agree လားမလောက်ပါနဲ့ရှင်ဘုရားရှက်ကွဲကုန်ပါလေအဲ့ဒါစဉ်းစားကြည့်နော်မရဘူးမရဘူးဆိုတော့ကောင်းပြီအရာတစ်ခုကိုလေ့လာတဲ့အခါမှာသူတေသနာလုပ်တဲ့အခါမှာဒီမိမိလေ့လာလို့တဲ့အရာတစ်ခုကိုသိခြင်းရင်စောင့်ကြည့်ဆိုတာအဲ့ဒါပြောတာစောင့်ကြည့်ဆိုအဲ့ဒါပြောတာအဲ့တော့အခုကိုယ်ခန္ဓာကိုယ်ကတကယ်ကြမ်းမာနေတာလား နော်ပေါ့ပေါ့ပါပါရှိနေတာဒါမပေါ်တော့ဘူးလားဆိုတာသူ့အကြောင်းကိုသိချင်စောင့်ကြည့်လိုက်တဲ့အခါကျတော့ဟောနာရာရှိနေတယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုနာရာဒီပင်လင်ယောဂပဲတဲ့နော်ဒါတော့ယောဂဆိုတာစေးစားမှယောဂမဟုတ်ဘူးအခုနာကျင်မှုကလေးဖြစ်ပေါ်ပြီဆိုတော့အဲ့ဒီနာကျင်မှုကိုခံစားနေရတဲ့အခါမှာမိမိကကြိုက်သလားမကြိုက်ဘူးလားဒါတော့သူ့အတွေ့ဒီနာနာလိုက်တာဘာဘာလို့မြတ်နာပါလိမ့်မလဲဒီလောက်ကြီးနားနာနိုင်လွတ်နေနေကိုကဟောမလာဘူးလား လာတယ်ကိုနာတဲ့နေရာလို့မကျင်တတ်တော့ဘူးကိုခန္ဓာကိုယ်ထဲမှာကိုခန္ဓာကိုယ်ထဲမှာကိုဗဇက်နဲ့အဲ့ဒီနာတဲ့နေရာနဲ့ရံဖြစ်ပြီခုဟုတ်တော့မလားအဲ့ဒါပဲဆိုတော့လူတွေကကြမ်းပါတယ်ကြမ်းပါတယ်ပြောပေမဲ့နော်တကယ်တမ်းကျတော့ကြမ်းပါတယ်ဆိုတဲ့ဟာကစာပေအရာပြောမယ်ဆိုရင်ကြမ်းပါတယ်ဆိုတဲ့ချိန်မရှိဘူးကြမ်းပါတယ်ဆိုရင်ခုနပြောလို့ထိုင်ကြည့်လိုက်နော်ခန္ဓာကိုယ်ရဲ့သဘောတရားချက်ချင်းပြတာပဲ အဲ့ဒီချစ်ချင်းပြတာကိုတကယ်အဲ့လိုလဲပြလိုက်ရောဟာနားရဗျာတပည့်တော်တရားထိုင်မလေးနားလိုက်တာစိတ်တည်းလည်းပြေးလိုက်တာပြေးတတ်တဲ့စိတ်မလို့ပြေးပြတာပဲဗျာနားရတဲ့ခန္ဓာမလို့နားပြတာဒါစိတ်ညစ်စရာလားလို့နော်ယောဂီတွေအဲ့ဒီအဆင့်ဆိုအဲ့လိုကြီးပဲအကုန်လုံးပြောကြတာဟာမဟုတ်ဘူးလို့နားရလို့နားရပြောတာမနာဘူးဆိုလို့ရှင်ဟောပါစင်တူကြီးတစ်ခါမှမညီဘူးလို့ခင်ဗျားနောက်ကဟိုမှာဦးဇင်းကနောက်ကစင်တူပြောစင်တူကြီးတစ်ခါမှမညီဘူးလို့နားရလို့တစ်ခါမှဒီတိုင်းပဲထိုင်နေတာလို့ဒါတော့ခင်ဗျားတို့နားရဆိုလို့ရှင်နားနားရတဲ့ခန္ဓာကြောင့်နားရလို့ပြောတာလို့ နားရတဲ့အဲ့ဒီသဘောမရှိတဲ့ဟာကြတော့နားတယ်လို့မပြောဘူးဆိုတော့ခန္ဓာကအမှန်ပြောပါလေနဲ့ခမရဘာကြောင့်မလို့အမှန်လက်မခံကျင်တာလဲအဲ့ဒီလိုပြောလိုက်ခါမှာသူလည်းမျက်လုံးလေးပေကလပ်ပေကလပ်နဲ့ဖြစ်သွားတယ်နော်ရှီတုံးကတည်းလို့ပါတုံးကတည်းလို့ဒီသဘောတရားကဒီထက်မှာ built in ထည့်ပြီးပြီဟုတ်တယ်မလားကျုပ်တို့ခန္ဓာရာကလေးကတည်းလို့ဘယ်နှပါးနဲ့မွေးလာတာလဲ၅ပါးနဲ့မွေးလာဝေဒနာမပါဘူးလား ကျုပ်တို့ရဲ့ခန္ဓာကိုယ်တည်ဆောက်မှု ingredient နဲ့မှာဒီပစ္စည်းပါခဲ့ပြီးပြီဒါကြောင့်မလို့ तू ကရှိတယ်ဆိုတဲ့အကြောင်းကိုပြတာအေးအေးကွာတဲ့ငါခန္ဓာမင်းတို့ခန္ဓာမှာငါရဲ့သဘောကတော့ကြာကြာထိုင်လဲနာတယ်ဟိနော်စောင်းထိုင်လဲနာတာပဲဟိုဘက်လက်ထဲလဲနာတာပဲကြာကြာတော့ငါမခံဘူးလို့ပြောတာ तू သဘောတရားတန်းပြတာပဲပူဘလို့နာမလဲငါပူရင်လဲနာမယ်တောက်နာမယ်အေးနာမယ်ကြိုက်နာမယ်ခဲနာမယ်တင်းနာမယ်ကျင်နာမယ်ဟောအကုန်လုံးလာတာပုံစံမျိုးစုံမရှိဘူးလားဝေဒနာမှာရေးစရာစလုံးမရှိဘူးတကယ်နာပြီစလုံးမရှိဘူး ဒီပြင်လူမပြောနဲ့ကျုပ်တို့လိုတာမန်လူမပြောနဲ့နော်အနာရဘတိထေကြီးသေခာနိမှာသူသောတာပန်ဖြစ်ပြီးသားနော်သောတာပန်ဖြစ်ပြီးသားအနာရဘတိထေကြီးဝေဒနာတွေတကယ်တက်တဲ့အခါကျတော့သူလည်းဝေဒနာတွေအနှိတ်အစစ်ကိုခံရတာသူသောသောတာပန်ဆိုတဲ့အဆင့်တောင်တီးခံရတာတော်တော်ကြီးဒုက္ခရောက်သွားတာအဲဒီတော့ရှင်သာတိပုတ္တရာနဲ့ဘသူလဲနောက်ကတပါတော်သေးတယ်မှန်တော့နော်အာနာပါနသုတ်တံနဲ့အာနာတပဏိကောဝါရသုတ်တံမှာလေနာခဲ့ကြမှတ်ခဲ့ကြတယ် လာပြီးတော့မှအဲ့ဒီခါကျမှသူ့ရဲ့ဝေဒနာနာတယ်ဘလို့လဲဆိုမေးတဲ့ကသူ့နာပုံကိုစပြောတယ်ဟုတ်တော့မလားဟာဘိုက်ထမ်းမကဘလို့နေတယ်ရင်ထဲမကဘလို့နေတယ်ခေါင်းကဘလို့နေတယ်ဟာခံရတဲ့တခါတည်းတေလုံကျူးကြီးတတ်တားပြီးတော့မှဒုံးနဲ့ဒလူပတ်ချက်လဲရစ်ရစ်ပြီးတော့မှဝိုက်ရစ်ကြက်တယ်လို့ပဲဘလို့ဖြစ်တယ်ညာလို့ဖြစ်တယ်ပြောလိုက်တာနောက်ဆုံးပြောစရာစကားလုံးတော့မရှိတော့အဲ့ဒါလောက်နာတာဒါကြောင့်ဝေဒနာတကယ်နာပြီဆိုရင်စကားပြောလို့မရဘူးဘာနဲ့ပြောရမှာလဲ description လုပ်လို့မရဘူး describe လုပ်လို့မရဘူးနာတာပဲပြောလို့ရတယ်နောက်ဆုံးကြတော့ ဟုတ်တယ်မို့လားနာတယ်ဆိုတာပဲပြောလို့ရတယ်ဘလို့နာတာလဲဆိုတာအချင်းအရာကိုတစ်ဖက်သားသိအောင်ပြောလို့မရဘူးအဲ့ဒါမျိုးဒါကြောင့်နာတဲ့ဆိုတဲ့စကားလုံးမှာပုံစံမျိုးစုံစုံလွန်းလို့စကားလုံးကိုမရှိဘူးအဲ့ဒါတွေဟာအဲ့ဒီမျိုးစုံကျုပ်တို့ခန္ဓာကိုယ်တော့အကုန်ရှိတယ်အကုန်ပါခဲ့တယ်နော်အဲ့ဒီတော့ဤနှိမ့်စမှုကိုလူတိုင်းခံရယောဂါဆိုးများဝင်ရောက်လာလျင်က တိုး၍သာနှိမ့်စစ်လေတို့ဆိုတာခုနပြောပြီလေတမျိုးပြီးတမျိုးစောစောတုန်းကကျမ်းမာတုန်းကမပေါ်သေးဘူးနော်မပေါ်သေးပေမဲ့မရှိတာလားဆိုတော့ရှိရှိတယ်သူရဲ့ conditions ကိုစောင့်နေတာဒါကိုပြောချင်တာခုနော်မရှိဘူးမထင်နဲ့နော်အကြောင်းမတိုက်သေးလို့ဒါကိုမှတ်ထားပါနော်အဲ့ဒီမြတ်စွာဘုရားဒါကိုထောက်မှာအခုငုံနေတယ်နော်မရှိဘူးမထင်နဲ့အကြောင်းမပေါ်သေးလို့မြတ်စွာဘုရားအဲ့ဒါကိုပြောချင်တာ ဒါတော့ကို့မှာသာသာယာရှိတဲ့ခါကျတော့အော်ငါတို့ကနာတဲ့ဘက်ကအကြောင်းမပေါ်သေးတော့တာတဲ့ဘက်ကအကြောင်းပေါ်တော့တာတာလေးခံရတာပေါ့အဲနာတာရှိယောဂဆိုမြဖြစ်ပြီဆိုလျင်ကဆိုတော့နော်ညင်းညူကခံရတော့ဤဘလို့ပုံနာတယ်ဆိုတာကိုမပြောနိုင်တော့နောက်ဆုံးကြတဲ့အင်းဟင်းအမဲလေးပြအဖေလေးပြနေဒါနေပဲပြီးသွားတော့မဟုတ်လားနဲဘလို့နာတယ်လဲပြောကြမှာဆိုဟာနာတယ်တခမလာမင်းနေပြောနေမပြောမေးတဲ့လူတောင်ကြတော့ငေါက်တယ်မေးတဲ့လူကိုကြတော့ငေါက်တယ်နော် ဦးဇင်းနဲ့တီးတဲ့တကာတယောက်ဆိုလို့ရှိရင်ဆေးရုံသွားတယ်ဒါဘိုက်ကနာဘိုက်ကတကာပေါက်ခွဲထားတာကြီးကဦးရီကထပ်ပေါက်တာကိုဘိုက်ကြီးတကာတည်းပတ်တိစီးချနာတော့တကာဒါပေမဲ့ဆေးချောင်းအကြောင်းသားတွေကတကာဟောက်စာချင်းဆင်းတဲ့ဆရာတွေလာတဲ့ကသူ့ဆရာနဲ့ကံမင့်ဒါဘာဖြစ်တယ်လဲစမ်းကြည့်တယ်ဆိုတော့ဘိုးဘိုးဘိုးဘိုးတော်လေးနေကြတော့ထိုးထိုးကြည့်ပြန်လူများပိနေသည့်မှတ်နေလားမသိဘူးနာလို့မှမနဲ့မနဲ့အောင်ပြီးတော့နေရပါတယ်ဆိုတော့ तू ကဆရာဝန်နဲ့ဟောက်စာချင်းဆင်းတဲ့ဆင်းတော့မယ်ဆိုလို့ရှိရင်အဲအိမ်သားထဲမှာမထွက်တော့ဘူးအဲ့မှာတနားရီလောက်သွားထိုင်နေတော့တာ သူပြောတာလည်းမှန်တယ်ဟာခမရဘယ်သွားနေတာလို့ဆိုဦးစင်းရဲ့ကို့မှာပါနာလွတ်လွတ်တောင်ဘလို့နေရာမှမသိပါဘူးဆိုသူတို့ကတခါလာလိုက်ပုတ်ကြည့်လိုက်တခါတည်းလိုက်ထိုးကြည့်လိုက်နေလူအသက်ရှင်တဲ့ကိုမအောင်ပြီတော့ဘူးတဲ့အာအဲ့လိုတော့မဟုတ်ဘူးလေလေသူတို့လည်းယောဂရှားမှာပေါ့မဟုတ်ဘူးထိုးထိုးကြည့်တော့ဒီကခါတာအောက်နာလွတ်လွတ်တောင်ဘလို့နေရာမှမသိဘူးတဲ့တခါတည်းနာတာကိုဒီတိုင်းနာတယ်လို့ပဲကြည့်ကြရတော့ဘလို့နာတယ်ဆိုတာလည်းပြောနေတော့ဒါမှန်နဲ့ဒါကြောင့်မလို့နာလွန်အားကြီးတဲ့အချိန်ကြရင်ဘလို့နာသလဲဆိုတဲ့စကားလုံးမရှိတော့ အဲ့ဒီအခါမျိုးကိုရောက်ပြီဆိုရင်တဲ့ညီးပြီးတော့ပဲနေရတော့တယ်တဲ့လူတွေမှာဘာမှမပြောနိုင်တော့နိုင်တာဟင်းဟင်းဟဲဟဲနဲ့ပြီးပြီလေသွားမေးမေးတဲ့လူကိုစိတ်တော်တာနာပါတယ်ဆိုမှမင်းကဘလို့နာတဲ့လာရှာရှင်းနေပြမင်းနဲ့နော်ဒါသူ့ဘက်ကမမှားဘူးအခုဒါတွေကိုထောက်ပြတာဝေဒနာတွေကအပြည့်ပုံစံမျိုးဆိုသူ့ရဲ့အကြောင်းတိုက်ဆိုင်ပြီဆိုရင်လာပြီနှိမ့်စစ်တော်မှာနော်နှိမ့်စစ်တော်မှာအဲ့ဒီတော့ကောင်းပြီတချို့ ထိုနှိပ်စက်ဓာမှုကိုမခံနိုင်လွန်း၍နောက်ဆုံးမိမိကိုယ်ကိုအဆုံးစီရင်ကတတ်တည်သွားတော့၏အဲ့ဒီဟာကြတော့စဉ်းစားကြည့်ဒီဟာပျောက်လားမရှိတော့ဘူးဟာမနေ့ကအတိစိတ်ကလေးမိုးလင်းလို့အတိစိတ်ဝင်ပြီဆိုတာနဲ့သူ့မှာကဘာနေနိုးတယ်လဲအနာနဲ့နိုးရတယ်တစ်ချိန်လုံးနှိပ်စက်နေတယ်ဘယ်ပြန်ညာပြန်ဟိုလက်လိုက်ဒီလွန့်လိုက်နေမတရလဲနာအိတ်လဲနာဒါကြီးကဘယ်တော့ပြောင်းမလဲလို့ပြောင်းမရစ်ကိုတွေးကြည့်လို့မျောလင့်ချက်မရှိတော့ဘူးဆိုရင်ဒီလူဘာလုပ်တော့မလဲသူစဉ်းစားပြီလေဆိုတော့ဘာသာရေးတာမရှိတော့ဘူး ဘာသာရေးခံယူจิตတာပြော့ပြီဆိုလို့ရှင်တော့ဒီဘဝဒီလိုနေတာဘာထူးတယ်လဲသူစဉ်းစားတော့မယ်တတ်တည်လိုက်တာပဲကောင်းသေးတယ်မင်းအတွက်လဲဘာမှအလုံးမလုံးနိုင်သူတစ်ပါးတွေအတွက်လဲအလကားနေမင်းတိဟူသောအကြောင်းကြောင့်အလုံးရှုပ်တယ်နော်ဆိုတော့သူတစ်ပါးတွေလဲပျောက်ခုလိုလဲမပျောက်တော့ဘူးဆေးရလဲကုန်နေပြီ dose လဲပြီးနေပြီမရှိတော့ဘူးဆိုတဲ့အခါကျလို့ရှင်အဲ့ဒီအကြောင်းတွေတိုက်ဆိုင်ကြည့်စမ်းပါဘာလို့စဉ်းစားလာတော့မလဲဘယ်လိုစဉ်းစားလာတော့မလဲသူ့အတွက်က ဒေတာပဲကောင်းပါတယ်ဆိုပြီးတော့ရွေးချယ်စရာဒါပဲသူရှိတော့တယ်သူအတွက်ရွေးချယ်ခံတာမဟုတ်ဘူးနော်ဒါပေမဲ့သူ့ဘာသာသူစဉ်းစားဆုံးဖြတ်တော့တာအဲ့လိုပုံကုမျိုးပြောတာဒါကြောင့်မလို့နောက်ဆုံးဘာကြောင့်ဒီကိုလမ်းကိုရွေးတယ်လဲဆိုရင်ပျောက်လမ်းမရှိတော့ဘူးပျောက်လမ်းမရှိတော့ဘူးဆိုတဲ့အခါကျတော့နောက်ဆုံးကျတော့ဒီတန်းကိုမခံနိုင်တာပြောရမယ်ဆိုမခံနိုင်တာနည်းနည်းတက်တာခွင့်ရသေးရင်တော့ तू ဒီလိုစဉ်းစားပါမလားစဉ်းစားဘူးတက်တာတဲ့ချိန်လေးလည်းရှိပါသေးတယ်လေဆို तू short တွေ့အောင်ပဲပေါ့ဒီလောက်ကြီးတော့မစဉ်းစားဘူး တကယ်လို့24လေးနာရီမှာဇက်တိုက်နာကျင်ကြက်ခဲမှုကနှိမ့်စစ်ပြီဆိုရင်အဲ့ဒီလူတွေဟာတဲ့အဲ့ဒီဝေဒနာသည်တွေဟာအဲ့ဒီတန်မခံနိုင်လို့နောက်ဆုံးတော့အဲ့ဒီလိုတောင်တက်တောင်သေးသွားတယ်ဘသူနှိမ့်ဆက်တာလဲမေးရင်ဝေဒနာနှိမ့်ဆက်တာကဲဝေဒနာနှိမ့်ဆက်တာနော်နောက်ဆုံးစေတသိက်ကဒုက္ခဒါကာယကဒုက္ခနော်ခန္ဓာကိုယ်ပိုင်းဆိုင်ရာစေတသိက်ကဒုက္ခတဲ့စိတ်ဆင်းရဲမှုနော်စိတ်ဆင်းရဲမှုတွေကလည်းပဲဒီရုပ်မပါပဲနဲ့နော်သူကနှိမ့်ဆက်တာပဲ တချို့ပြောကြတယ်လေစိတ်ထောင်းကိုကြေးဟုတ်ပြောတယ်မဟုတ်လားအေးစိတ်ထောင်းကိုကြေးဆိုတာကစိတ်ကဆင်းရဲလို့ရှိရင်လူတွေကခြုံပြီးတော့ကြာသွားတယ်လို့ပြောကြတာเนาะအေးတချို့လည်းပြောတယ်လေစိတ်တွေကအာဘာခေါ်မလဲဆိုစိတ်ညစ်နေပြီမရှုံမပြတော့ဘူးဆိုရင်တချို့ဆိုရင်ဆေးပေးလို့တောင်းမှဆေးမဝင်ဘူးပြောတယ်တချို့ဆရာဝန်တွေကဒါကြောင့်မလို့ဆရာဝန်တွေတချို့ကိုလူနာကိုအသားလေးစိတ်ကိုစိုက်ကိုနဲ့လှည့်ပြီးတော့ဘလို့ဖြစ်တယ်ညာလို့ဖြစ်တယ်အာတိအောင်ပြော ဒါစိတ်တွေတက်ကြွလာအောင်ပြောနည်းနည်းရှင်ပြလာပြီဆိုကကြမှာသူတို့အဲ့ဒီမှာဆေးပေးတယ်လို့ပြောတယ်ဒါဟုတ်တယ်နော်စိတ်ဓာတ်ကြာပြီးတော့နေတဲ့ခါမျိုးမှာခန္ဓာကိုယ်ထဲမှာရှိနေတဲ့ class စိတ်ဒစာယုတ်ခေါ်တယ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကိုစိတ်ဒစာယုတ်နော်ဟိုဆေးရုံကစိတ်ဒစာစကားလုံးနဲ့လည်းမှားမနေနဲ့ဦးဆေးရုံကစိတ်ဒစာဆိုတာယူတာပြောတာဦးဇင်းတို့ဗိဓမာမကမဟုတ်ဘူးစိတ်ကြောင့်ဖြစ်သောယုတ်စိတ်ဒစာယုတ်ဘာယုတ်လဲအဲ့ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်တဲ့စိတ်မရှင်ရင်ယုတ်မရှင်တော့ဘူး တိတ်ပြီးတော့ဆက်သွယ်မှုရှိတာပဲဆရာဝန်တွေပြောတာနော်ဒီလူတွေစိတ်ဓာတ်တွေကျနေပြီဆိုရင်လည်းသူတို့မရှင်ဘူးမရှင်လို့ရှင်ဆေးဆေးပေးတဲ့အခါဆေးမတိုးဘူးလေဒါမှန်တယ်ဦးဇင်းတို့ပြီးတယ်မှန်တယ်ဒါတိုက်တူးနေတာပဲဒါဦးဇင်းတို့ဒီဆိုတာလားစိတ်ကြောင့်ဖြစ်တဲ့ရုပ်တွေသည်စိတ်ရှင်ရင်ရုပ်ရှင်နဲ့စိတ်လေးရင်ရုပ်တွေလေးကြသွားတာပဲရုပ်တွေလေးသွားတာနော်ဦးဇင်းကပေါ်တလန်သွားတာဟာခုနှစ်ရက်နေကြတာနှစ်ရက်ပဲနေတွေ့ခဲ့ရတယ်ကိုကိုကိုလေးထိုင်ပြီးတော့နေတော့ ပါဝန်းကျင်ရာသီဥတုကလည်းပဲရုပ်ကိုဖြစ်စေတာတွေ့တယ်မဟုတ်လားနော်ဥတုဘောဇနံပိတွေ့တယ်မဟုတ်လားကျုပ်တို့ရဲ့ခန္ဓာကိုယ်ကိုဥတုကလည်းပဲထောက်ပံ့ပေးထားတာအစာအာဟာရကလည်းထောက်ပံ့ပေးထားတာအဲ့လိုမျိုးဒါတော့ဥတုကမရွှင်ဘူးလေးနေပြီဆိုရင် လုတ်တရလေးသွားတာဒါကြောင့်မလို့အေးတဲ့အချိန်မှောင်တဲ့အချိန်အဲ့ဒီချိန်မှာပထဝီဓာတ်အာဘောဓာတ်တွေလွန်ကဲသွားတယ်ပထဝီမလေးဘူးလားအာဘော လေးတာပဲအဲ့ဒီဓာတ်တွေကလွန်ကဲပြီးတော့မှတေဇောနဲ့ဝါရောကြသွားပြီစာမွေးပြောတာမဟုတ်ဘူးဓာတ်ပြောတာကျုပ်တို့ဘုန်းကြီးတွေမှာတေဇောဆိုတာရှိတာနော်ဓာတ်ကြသွားပြီအဲ့တော့ဓာတ်ကြပြီဆိုလူတွေလေထိုင်းမိုင်းပြီးတော့အားကြောင့်မလို့ခါတဲ့မှောင်ထဲမှာနေရတဲ့အချိန်မျိုးနော်ပြီးတော့မှချင်းချင်းကြုတ်ကြုတ်နေတဲ့နေရာမှာနေရတဲ့အချိန်မျိုးမိုးအေးတဲ့အချိန်မျိုးတွေမှာပထဝီနဲ့အာဘောအာကောင်းပြီးလူတွေလေကြသွားတယ်နော်ပွင့်လင်းနေတဲ့နေရာကျဲကျဲပြန့်ပြန့်ရှိတဲ့နေရာ နော်အလဲရောက်ရှိတဲ့နေရာမျိုးကျရင်ရုပ်တွေတွတ်ပြီးတော့မှဝါရောနဲ့တေဇောအားကောင်းပြီးတက်ကြွပြီးတော့လုံးတာရုပ်တွေဖြစ်တယ်ဟုတ်တယ်မဟုတ်လားအခုကြည့်စိတ်နဲ့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေဟာအခုလေးသွားပြီဆိုရင်တဲ့အဲအဲ့ဒီစိတ်ကြောင့်ဖြစ်တဲ့စိတ်ကလေးရင်ရုပ်တွေလေးမယ်ဒါကစိတ်ကြောင့်ဖြစ်တဲ့ရုပ်တွေသဘာဝကောင်းပြီရုပ်တွေက ဖောက်ပြန်ပြီဆိုတော့ကောစိတ်ကရှင်ရဲ့လားမရှင်ဘူးစိတ်ထောင်းကိုကြည်ပြောသလိုကိုထောင်းရင်လည်း စိတ်ဆင်းရတာပဲစိတ်ကြည်တာပဲအတူတူပဲ vice versa ပဲဒါဟုတ်တော့မလားအတူတူပဲစိတ်ထောင်းမှကိုကြည်တာမဟုတ်ကိုထောင်းတော့လဲစိတ်ကြည်တယ်ဒါကြောင့်မလို့စေတသိကဒုက္ခလာတော့မယ်ခုစိတ်ဆင်းရဲခြင်းဟူသောဝေဒနာသည်လဲရုပ်အကူကြီးမပါပဲသူ့တက်တက်ဖြင့်နှိမ့်စက်နိုင်ဤဆိုလိုတာကလူကတော့ကြမ်းမာနေတာပဲကြမ်းကြမ်းမာမာတောတောလာလာစားစားတောက်တောက်ဒါပေမဲ့အဲ့ဒီကြမ်းမာသွားလာစားတောက်နေတဲ့ပုံကောစိတ်ညစ်စရာတစ်ခုခေါင်းထဲမှာရောက်ပြီဆိုလို့ရှိရင်အဲ့ဒီလူရဲ့ပုံမှန်မျက်နာ မြေခုံးမြေလုံးသွားပုံလာပုံစားပုံတောက်ပုံသူ့ရဲ့နေထားတွေကပုံမှန်ဟုတ်သေးရလားမဟုတ်တော့ဘူးစိတ်မပါသလိုလိုငိုင်းနာလိုလိုဒါကြောင့်လို့စိတ်ညစ်ပြီဆိုရင်ကားတောင်မမောင်းနဲ့ရှစ်တဲ့ရှိတဲ့ကားမမြင်ဝင်ဆောင်တော့မှာဒါကြောင့်စိတ်စိတ်ထဲမှာတခုခုမိသားစုပြဿနာဖြစ်ပြီးစီးပွားပြဿနာဖြစ်ပြီးဆိုရင်လေရင်ကပတိန်တွေတောင်ကောင်းဟိုတဲ့နဲ့ဝင်မခံဘူးဟုတ်တယ်မဟုတ်လားဒါကြသူတို့မိသားစုကိစ္စနဲ့မထူပါဘူးကွာဆိုဝင်ဆိုင်လိုက်ရင်အောက်ကလူတွေကုန်သေးမှာပေါ့နောက်ကလူတွေဟုတ်တော့မဟုတ်လားဒါကြောင့်မလို့သူတို့တွေက depression တွေဖြစ်နေတာရှိသလား family problem ရှိသလား business problem ရှိသလားသူတို့စစ်တာပဲလေသူတို့ရှိရင်ဝယ်မခံဘူးဒါစဉ်းစားကြည့်ဘာဖြစ်လို့လဲဆိုလဲအဲ့ဒီစိတ်တွေအဲ့ဒီလိုဖြစ်တယ်ဆိုလို့ရှင်သူတို့ကဒီပြင်ဘက်ကိုမကောင်းတာတွေလှုပ်တတ်တယ်နော်ကောင်းပြီဒါတော့ထားပါတော့ဒီစိတ်တည်တည်ဖြင့်ရုပ်ကိုအဲနှိမ့်စစ်တာကခုနပြောပြီးပြဿနာတွေမိသားစုပြဿနာစီးပွားရေးပြဿနာပညာရေးပြဿနာကျန်းမာရေးပြဿနာတွေကျန်းမာရေးထားပေါ့နော်အခုကရုပ်ကိုစိတ်ကိုတည်တည်ပြောမယ်ဆိုတော့သားသမီးဇနီးခင်မုံမိဘစသည်တေဆုံးခြင်း လောကမှာပြင်လို့မရတော့အစားမရတဲ့ဟာမျိုးတွေပြောတာနော်ချစ်ခင်သူများနဲ့ကွဲကွာခြင်းအဲ့ဒါကတော့လူမှုမှုခွေးတောင်ဒုက္ခရောက်တယ်ခွေးတွေလာသူတို့မှမွေးထားနော်အရှင်တွေကတိပြင်သွားကြလဲကြတယ်နော်မိသားစုလေးပေးထားခဲ့တယ်တချို့လည်းပဲခွေးဟိုတယ်ထားခဲ့တယ်နော်ခွေးတွေကမှအရှင်မရှိတော့မစားလို့တော့မှအဖြူမတယောက်ကတခါပြောတယ် तू ဖလော်ရီဒါသွားလေတာတဲ့နှစ်ပတ်လည်းမလို့တဲ့ तू အိမ်ဘေးကအတူတူထားခဲ့တဲ့ခွေးကအတူတူလဲဆော့နေကြအဲ့ဒီအိမ်မှာထားခဲ့တာ तू မရှိတော့ဘူးဆိုတာလည်းသိရော အစားကိုမစားတော့ဘူးတဲ့ခုနှစ်နဲ့ပြန်ခဲ့ရတယ်တဲ့ဘုမပြောတယ်ဘာဖြစ်လို့လဲဆိုတော့အစားကိုမစားတာအဲ့လောက်ဖြစ်တာအရှင်လွမ်းတာနော်ကြည်စမ်းခွေးလက်ခွေးတောင်မှအဲ့လိုဖြစ်သွားတာစိတ်ဒုက္ခရောက်တာဒီတိုင်းပဲကျန်တဲ့တ attva တွေလည်းဖြစ်တယ်ဒါကြောင့်တ attva တွေမှာလည်းလွမ်းတတ်တယ်နော်အခုလိုအဲလူနဲ့တိတ်နီးကတဲ့တိရစ္ဆာန်နဲ့ပို့ဆိုးတာပေါ့လေဇီဝဆုံးရှုံးပစ္စည်းချင်းစသည်ဖြင့်ကြုံတွေ့ရသောအခါပြင်းစွာသောပူလောင်သောအခါဖြစ်ကစိတ်ဆင်းရဲမှုဝေဒနာကအကြီးအကျယ်နှိပ်စက်လေတော့၏ ခန္ဓာကိုယ်အဖြစ်ကြည့်မယ်ဆိုရင်တထေးကြီးတွေကြည့်ပါလားဗျာเนาะတခါတလေကြားလို့ချင်းသူတို့က CEO တွေအာသူရဲ့အောက်ကယာထုတွေဆိုနေတာမဟုတ်ဘူးချမ်းသာလိုက်တာဟာတခါတည်း stock တွေလည်းမြုံဆိုနှစ်ချက်သုံးချက်ဖြစ်ရောဟိုတုန်းက100 150 200 300တွေကအခုတခါတည်းနှစ်ချက်တစ်မက်လောက်လည်းဖြစ်ရောသူတို့ဘယ်လိုဖြစ်ကုန်သွားပြီမရှိဘူးကုန်ပြီဆိုတော့ဟာအကြီးကြီးအဲ့ဒီမှာသူတို့ဘုဒ္ဓခါရောက်တာကြီးကြီးဆုံးရှုံးလေများများခံရလေဗျာတာနော်ဒါကြောင့်မလို့ကာမဂုဏ်ပစ္စည်းဆိုတာဟာ ပိုင်သူ့မှာအများအား reaction ဆိုတာရှိတယ်နော်ပိုင်နေတဲ့အချိန်ခါလေးမှာကြည်ပြီးตายာရတဲ့အခါရှိတယ်လို့လာတော့မယ်သူနောက်ကဒါပြီးဦးဇင်းတို့ဆက်သွားတော့မှာပဲအေးမရှိတော့ဘူးဆိုတဲ့အချိန်ကြရင်အဲ့ဒီမရှိခြင်းတည်းဟူသောအကြောင်းကကိုယ့်ကိုထောင်းတာထောင်းတာအဲ့ဒါတော့ဒုက္ခအစေဟုတ်ပါမလားဆိုတာစက်ခန်းကြိုင်တွေ့လိမ့်မယ်ကောင်းပြီဒါတည်းစိတ်နဲ့ပတ်သက်တာဟောတော့ကတော့နော်အေး ယောက်ျားရှိရင်စိတ်ချမ်းသာမယ်မိန်းမရှိရင်စိတ်ချမ်းသာမယ်လင်မယားနှစ်ယောက်ရောက်တော့သာသမီလေးလိုခြင်းနဲ့ဟုတ်လားသာသမီလေးရှိရင်ဘလို့ပဲသာသမီလည်းရှိရောဒီမသားလေးတွေမနဲ့မိုးလေးနာနဲ့ဒုက္ခပေးတာပဲနဲ့လာတော့တာစောစောကသူပဲလိုခြင်းပြီးကလေးယူထားတယ်အခုတော့မသားတွေဖြစ်ကုန်တာနော်အဲအဲ့လိုတခါတည်းပြောင်းသွားတာပြောင်းသွားတာနော်ပုရုဇဉ်ရဲ့စိတ်ကအဲ့ဒါလိုပဲ तू ကဆူတောင်းတော့ကတော့သူ့စိတ်ထဲမှာတော့ယောက်ျားနဲ့မိန်းမနဲ့ကားနဲ့သမီးနဲ့ဒါလေး तू ပြေးနေတာကိုဘုန်းကြီးလူတွေစိတ်ဆင်းကိုသင်္ကန်းချုပ်စဉ်းစားတယ်လို့ပဲနော် ဘုန်းကြီးလူတွေဘုန်းကြီးလူတွေကဘုန်းကြီးမထွက်ခင်သင်္ကန်းချုပ်စဉ်းစားတာဟုတ်နေတာပဲသူ့မှာသူခါတဲ့ဇနီးမယားနဲ့သမီးသားနဲ့ပြေးလဲလို့ဒါတော့ကိုရကိုရမှာနေရမှာရှစ်တဲ့ခါကျတော့ဒါကအိမ်တော်လဲကြာရောဒီပြန်ရသွားပြီးတော့နေတာတဲ့ဟိုကြတော့ตาလဲရရောဘသူဘယ်အတိမှလည်းမရှိတဲ့ခါကျတော့အကုန်ကလေးမွေးတော့သူကြီးပဲအကုန်ရှူရတာလုံကြီးတွေရောအနီးတွေရောဘာတွေရောရှူတော့ငါသင်္ကန်းချုပ်ကြီးတွေစဉ်းစားတော့ငါအဲ့ဒါမပါပါဘူး အခုကြတော့ထမင်းလဲလျှော်ရတယ်အနီးလဲလျှော်ရတယ်လေထမင်းလဲချက်ရတယ်လေကဲအဲ့တော့ခင်ဗျားတို့လဲခေါင်းမိချုံစင်းစားတော့ငါမပါတာဒီမရှိဘူးမလုံးနဲ့ရှိတယ်အကုန်လုံးနော်အေးအဲ့ဒါတွေကကြီးစဉ်းစားကြည့်ဒုက္ခတွေကသူ့ဒုက္ခနဲ့သူအကုန်တန်းစီထားတာဘယ်သူမှမလွတ်ဘူးဘယ်သူမှမလွတ်ဘူးဒါတော့ကောင်းပြီပိုင်ဆိုင်တာလေးဟာပိုင်နှုံးနေတော့ချမ်းသာတယ်လို့လို့ရှိပေမဲ့ဆုံးရှုံးသွားတဲ့အခါပျက်စီးသွားတဲ့အခါဖောက်ပြန်သွားတဲ့အခါကျတော့ ထိုပစ္စည်းပေါ်မှာဇွဲရင်ဆွဲသလောက်တတ်မြင်တတ်မဲ့သလောက်ဒုက္ခကပြန်ပြီးတော့တူသော action နဲ့ reaction နဲ့ပြန်ပေးတာပဲဟုတ်တော့မလားသူတို့သိပ္ပံဆရာတွေတော့ပြောတာပဲနေရန်ကြီးရှိတယ်မဟုတ်လားခင်ဗျားတို့လက်သီးနဲ့သွားထိုးထိုးလို့ရှိရင်နေရန်ကြီးလည်းပြန်ထိုးတယ်တဲ့သူက reaction ရှိတယ်တဲ့နော်သူတို့ physics တွေလည်းတင်ပြောတာလေအဲပြန်ထိုးတာပဲအခုကြည့်တာဒါလည်းမှန်တာပဲဦးဇင်းတော့သဘောကျတယ်တခါတလေကြလို့ရှိရင်သူတို့ physics တွေ chemistry တွေလည်းဦးဇင်း join တော့ဖတ်တာပဲဟာကြိုက်လိုက်တာဟုတ်လိုက်တာလို့နော် reaction ဆိုတာနေရာတိုင်းမှာရှိတယ် ဆွဲလိုက်တယ်နန်တရားနေဆွဲတယ်ကြည့်ရင်တော့ဘာမှမရှိဘူးเนาะပြက်လက်ပြက်ရောခံရတာပဲ reaction ဟုတ်တယ်မဟုတ်လားဘာဖြစ်လို့အပြက်ခံရတယ်လဲကျုပ်တို့ကသွားပြီးတော့ attach လုပ်ထားတာဟုတ် attach လုပ်တော့ခွာလို့ခက်တာဗော detach လုပ်ဖို့တိတ်ခက်တယ် attach လုပ်တာတိတ်လွယ်တယ်ခံရတာ detach ဖြစ်တဲ့ခါကျမှအာခွာဖို့ကအဲ့ဒီမှာเนาะခွာဖို့ကခက်တာအင်္ဂါမထွက်နိုင်ဘူးเนาะအင်္ဂါမထွက်နိုင်ဘူးဒါကြောင့်အထွက်ခက်တယ်မွေတောင်းမှကြည့်ပါလားသူ့တွင်းထဲမှာ ယတနာတွေရှိတော့မွေရမထိုးဘူးမလားလွန်လွန်လွန်လွန်နဲ့လုံနေတာအာအစာရှားလဲပြန်လို့ရွှစ်ခနဲ့ဆိုဝင်သွားတာအဲ့ဒါကိုမြင်တာအထက်မှာဘာရှိလဲဆိုဟေးသွားတူးတယ်ယတနာတွေရှိတယ်နော်မွေတောင်းမှအထက်ရောက်တွေ့ပြီးတော့မထွက်နိုင်ဘူးတွင်းကအဲ့ဒါမျိုးဒါစဉ်းစားကြည့်လေအဲ့ဒီဟာတွေကိုဆုံးရှုံးသွားပြီဆိုရင်ဘာဖြစ်တော့မလဲအကြီးအကျယ်တော့ကရောက်ပြီခင်ဗျားတို့တခြားမကြီးနေပရာစာရီကြီးနော်ဒါနှစ်ယောက်သေးတယ်လင်ယောက်ကြသေးတယ် နော်ကိုပြေကိုရရောက်တဲ့ခါအဖေမေမောင်နှမသေးတယ်ရှိတဲ့ပိုင်ဆိုင်မှုတွေအကုန်လုံးမြင်ကလေးလှုပ်လို့မိလောင်ကြပြားကြသွားဘာမှမရှိဘူးနောက်ဆုံးဘာမှလည်းမပိုင်တော့ဘူးသူ့ရဲ့ချစ်တဲ့သားသမီးယောက်ျားအဖေအမေမောင်သူတို့သူတို့ရဲ့ပိုင်ဆိုင်သမျှဆွေစဉ်မျိုးစစ်ပန်းကြတဲ့ပစ္စည်းဘာမှမရှိတော့ဘူးဆုံးရှုံးပြီဆိုတဲ့အခါကျတော့နောက်ဆုံးဘာဖြစ်သွားလဲယူသွားတာပဲခံကြည့်စမ်းယူသွားတာပဲဒါ reaction မရှိခဲ့ဘူးဆိုလို့ရှိရင်ဒါယူပါမလားမယူနိုင်ဘူး အဲ့ဒါကြောင့်ကောင်းပြီလူတွေမှာတတ္တဝါတွေမှာဒါဟာလူမမဟုတ်ဘူးတိရစ္ဆာန်လည်းပါတယ်နတ်တွေလည်းပါတာပဲဒါကြောင့်ဒီဝေဒနာဟာ အခုကြည်စိတ်ပိုင်းလည်းစိတ်မလို့ရုပ်လည်းရုပ်မလို့ဒုက္ခပေးတယ်တဲ့အဲ့ဒါပြောတာကောင်းပြီဒုက္ခလည်းနှိမ့်စစ်တယ်ဆိုတာလေးဖတ်ကြည့်ပါဦးနော်ဒုက္ခလည်း ပါအောင်ဗျာထားဆိုကြည့်ပါအောင်အေးရှားတော့ကတော့ချမ်းသာပဲနောက်ဆုံးကြတော့ဒုက္ခရတာပဲရှားတာချမ်းသာရတာ ကောင်းပြီဒုက္ခဒုက္ခကြောင်းကတော့ကိုယ့်ဘာသာကိုဖြန့်ကျစ်ပြီးတော့ဘာဝဉ္ဇဉ်ကြည့်လဲသဘောပေါက်ပါတယ်နော်ကဲဒုက္ခဦးဇုံတို့ငယ်ငယ်တော့ကလေးတွေစားတဲ့ဆေးတွေဆိုကလေးကဆေးခါရင်မကြိုက်တော့အပေါ်ကဘာလေးအုပ်ထားအချိုလေးတွေအုပ်ထားတာလေအဲ့ဒါအခုကခင်ဗျားတို့အချိုအုပ်ထားတဲ့ဟာအဲ့ဒါလာလိမ့်မယ်ဒုက္ခဒုက္ခဝေဒနာတိရှိနေတော့တော့ကောင်းတယ်အောင်ရောင်ဆိုတာအဲ့ဒါအပေါ်အချိုအုပ်ပေးထားတာဟုတ်ရဲ့လားအဲ့ဒါအချိုအုပ်ပေးထားတာမရှိတော့တော့အခါကုန်ပြီကဲအဲ့ဒီအပေါ်အုပ်ထားတဲ့အချိုလေးကုန်ပြီဆိုတော့ဘာဖြစ်လဲ အဲခါမယ်အဲ့ဒါပြောတာထိုရခဲ့ပြီးသောဒုက္ခကိုပြန်လဲတန်းတာလေးနှိပ်စစ်လေတော့ဤထိုဒုက္ခဝေဒနာလေးခံစားရဖို့တတ္တဝါများနေမအားညမနာတရှာတဲ့ရှာနေကြရ၏ရှာနေကြသဖြင့်ဆင်းရဲဒုက္ခအမတန်ကြီးလာ၏ဦးဇင်းတို့စာပေမှာဓမ္မစကြာအခုလေ့လာကြတော့ကဇာတိပိဒုက္ခ ဆိုလေပင်စုပါရနက်ခန္ဓာဒုက္ခအဲ့ဒီဒုက္ခသစ္စာကိုလေ့လာကြတော့ငါမပါတဲ့ဒုက္ခတစ်ခုရှိသေးတယ်အဲ့ဒီဒုက္ခမှတ်ထားပရိယေတနာဒုက္ခဘာဒုက္ခလဲဝမ်းစာရေးအတွက်ရှားဖွေရခြင်းဒုက္ခဝမ်းရေးအတွက်ဒုက္ခလို့မှတ်ထားနော် ပရိယေတနာဒုက္ခပရိယေတနာဆိုတာရှာဖွေရတာဝမ်းရည်အတွက်ရှာရတာအဲ့ဒီဒုက္ခကဇာတိနော်ဇရာဗျာတိတစ်ပူဆိုးတယ်နော်ဇာတိကမွေးပြီးရင်ဇာတိဒုက္ခပြီးမဟုတ်လားဒီဒီဘဝမှာတွေ့မယ်ဆိုရင်လေဇရာအိုးရဲဆိုတာကလည်းပဲအပြည့်အပြုတ်အပြန်ကောင်းတဲ့လူတွေဆိုအိုးမမသိတာဘူးချော့နေတာဘူးဦးဇင်းတို့တင်းနှန်းသားတွေလိုပဲနော်ချော့နေတာပဲအိုးလို့အိုးမမသိဘူးနော်ရုပ်ကတင်နေတာဟုတ် ဆိုတော့ဇရာရဲ့အထောင်းကဒီလောက်ကြီးမသိတာဘူးပေါ့ဗျာရုပ်ရည်အဖြစ်ဆေးလေးပါလေးစားထားမယ်ဆိုလဲဒီဆေးရဲ့အကူအညီကြောင့်မလို့အခုနပြောတဲ့နာကျင်ကြက်ခဲမှုတွေလည်းအများကြီးတက်တာခွင့်ရတယ်လေလူတွေမှလည်းညံရှင်းရတယ်မဟုတ်လားအေးညံလဲရှင်တယ်ကံလဲပါမယ်ဆိုရင်ကံကလည်းပြုပြင်ပေးတယ်ကံမစားရုပ်တွေလည်းကောင်းနေမယ်ညံကလည်းရှင်မယ်ဆိုရင်ဘာဖြစ်မလဲကိုကိုကိုထိမ့်သိမ့်တာကိုပြောတာပြောရမယ်ဆိုရင်ခန္ဓာကိုယ်ကို maintenance ကိုကောင်းကောင်းလုပ်ထားတာကားလိုပဲ နော်ရှောင်းတင်တာရှောင်းဆောင်းတင်တာရှောင်းဆောင်းဆိုလို့ရှိရင်ကျမ်းမာရေးကလည်းလူတွေကနော်ထိမ့်လို့ရပါတယ်နော်ပြစ်ထားတဲ့လူလိုမျိုးပြစ်မသွားဘူးလို့ပြောတာဒါတော့အများကြီးဖြာကြီးကလည်းတက်တာကိုရတယ်နော်မရဏတခါမှတပွားတခါပဲတည်တယ်ဇာတိဇရာဗျာတိမရဏဉာဏ်ရှိတဲ့ပုံကိုယ်တွေမှာ နော်တက်တာကိုရတယ်ဟာဇာတိဆိုတော့အမွေးခံရမဲ့သူအမိဘိတ်ထိုင်နေတာဘယ်လိုလုပ်တက်တာမလဲအဲအဲ့ဒါတော့ဒုက္ခပဲ ။ तू ကဘယ်ထဲရောက်နေပြီလေ။အဲ့တော့တောင်မြင့်ဆရာတော်ကြီးပြောတာတခုကောင်းတယ်ဦးစင်နော်။ तू ကဘာရှင်းထားလဲဆိုတော့အမရဗုဒ္ဓမာကနောင်ဆရာတော်ကြီးကမအေးတွေအနေတက်ရင်ဘိုက်ထဲကကလေးသက်တာတယ်တဲ့အဲ့ဒါ။ဒါဆိုအနေမတက်ရင်တော့မဆင်းဆင်းရဲမှာပဲအဲ့ဒါ။ဘာဖြစ်လို့လဲဆိုတော့ကလေးကအမိဘိုက်ထဲနေတဲ့ခါမှာအစားမဲ့တဲ့အမေနဲ့တွေ့ပြီဆိုရင်အထူးသဖြင့်ရေခဲမုတ်တွေ့အာမင်းနဲ့ငန်းငန်းတက်စားလိုက်မယ်ဆိုတော့ဘယ်ထက်ရောက်တော့အစာအိမ်ထဲတော့ဝင်မှာပဲ။ ဒါပေမဲ့ကလေးနေအစာကြီးနဲ့ကတ်မနေဘူးလားကတ်နေတော့ဒီအေးတာကြီးကဟိုကလေးမထီဘူးလားလို့ဟာငရုတ်သီးစားတောင်းလေးစားလိုက်ရမှထမင်းကစားလို့မင်းတော့ဆိုဟာနော်အစားတော့တယ်စားလောက်ပြီဆိုရင်ဦးကြီးရဲ့ဘိုက်ကြီးပူမနေဘူးလားကလေးလည်းပူမှာပဲဦးစုံတော့ဒီအသားချမ်းကြီးတွေနဲ့တော့ပူသေးတာပဲနော်နေတာထိုင်တာအစာအသောက်ဆင်ကျင်တတ်တဲ့အမေနဲ့တွေ့ရင်တဲ့ကလေးမှာအများကြီးဒုက္ခတက်တာတဲ့တဲ့ဒါကတော့သူ့အားနဲ့သူမှန်းဆပြီးတော့ပြောတာလည်းဖြစ်နိုင်တယ်ပို့လေသို့တော့ဦးဇင်းတော်တော့သဘောကျပါတယ်အာဒါဖြစ်နိုင်တယ်လို့ နော်သူကတော့မတိသေးဘူးပေါ့ဗျာကလေးကတော့ဗိုက်ထက်နေတဲ့အချိန်ကမှဘယ်လိုလုပ်ခံစားရမလဲသို့တော်လည်းခံစားနိုင်မယ်ဆိုလို့ရှိရင်အမေတွေအနေတက်မယ်ဆိုရင်တဲ့ကလေးတွေအတွက်ဒုက္ခအများကြီးတက်တာပါတယ်တဲ့ဒါကဟောအမေဘက်ကနေအနေတက်ရင်ပြောတာသို့တော်ဒါထားလိုက်ပါနော်အတွင်းထဲမှာနေရတဲ့အချိန်ဆိုတော့စိတ်ကဘာခေါ်မလဲတိနိုင်သေးလောက်မရင်ကျက်သေးဘူးဆိုတော့ဒါမတိသေးဘူးပဲထားပေါ့ဒါကဖះကနေရန်တာတွေကနေပြောပြလို့ဒါဒီထက်မှ နေရတဲ့အချိန်ကြီးကဒုက္ခရောက်တယ်လို့ ပြောတာနော်ဒါတော့အခုနပြောပြီးဇရာအိုတယ်ဗျာတိနာတယ်မရဏသေးတယ်ဒါတွေကသူ့အချိန်လေးနဲ့သူတော့ဖြစ်သွားတာကံကောင်းပြီအခုပရိယေသနာဆိုတာစားဖို့လောက်ရတာပြောတာစားဖို့လောက်ရတဲ့ခါကျတော့နော်တခါတလေမှဖြစ်တဲ့ဖြားနာလို့လည်းမဟုတ်ဘူးနော်ပြုပြင်လို့တက်တာခွင့်ရတယ်လည်းမဟုတ်ဘူးဘိုက်ကြီးဒီခန္ဓာကိုယ်ကြီးရှိနေရင်နေတိုင်းမရှာဘူးလားရှားနေရတာပဲမပြီးဘူးနော်အလုတ်လောက်တာကိုပြောတာမဟုတ်ဘူးနော် ထမင်းစားဖို့စီးပွားရေးလုပ်တာပြောတာမဟုတ်စားဖို့ကိုလိုက်ရှာနေရမှာဆိုတော့အိုတဲ့လူလည်းပဲမစားဘူးလားဟေးသူအသက်ကြီးလို့ပင်စင်ပေးပြီမဲ့ကဲခမရအသက်ကြီးပြီအလုံးမရှိတော့ဘူးမစားတော့နဲ့လို့ပြောလို့ရရလားဟာအိုးတဲ့လူပိုးတော်စားရည်သေးတယ်အမမင်းတို့ငါမင်းတို့လိုမဟုတ်တော့ဘူးကရှာတယ်မကောင်းတော့ဘူးအဲ့ဒါနုနုနဲ့နဲ့ကောင်းကောင်းတာလေးပဲကြွေးချတော့ပိုးတော်ကြီးများသေးတယ်မင်းတို့ကမငယ်တဲ့လူလာတာနဲ့စားလို့ရတယ်ငါတို့ကလည်းသွားတယ်လည်းမကောင်းတော့ဘူးဆိုတော့ကောင်းတာပဲစားမယ်ပိုးတော်ကြီးများသေးတယ်ဟုတ်လားတို့ကလည်းပဲမရဘူးလေ နော်သွားတာမရှိတာဦးဇင်းတို့ရက်တယ်မှာဆိုဘွားကြီးတွေဆိုမလေးနော်သွားကောင်းတော့ကွင်းဝါထားတာသွားကြိုးတော့မြတ်ရမယ်ထင်သလားဘယ်ရောက်မလဲငရုတ်တခါတဲ့ဟိုကကွင်းသီးကိုစုံတဲ့ထက်ထောင်အမုံလေးမြုံစည်းမြုံစည်းနဲ့သွားကြည့်လိုက်ချိန်ကြီးနဲ့ဒါကြီးကိုဝါသေးတာပဲမလျှော့တယ်မြတ်မထင်နဲ့မလျှော့ဘူးနော်ဒါတော့သူတို့ကပိုးတောင်ဆွဲသေးတယ်ဘုန်းကြီးတွေပါအသက်ကကြီးပြီနော်အဲ့တော့နာမည်တော့ထုံပြောလို့တော့ကြာဦးစင်းကိုဘာဘာပြကနေမေတ္တာပို့နေမှာဆိုလို့ ကဘာအေးမှာတန်ခါအစည်းအဝေးလာတဲ့အခါကျတော့သူ့ကတပည့်တယောက်ကနိုင်ငံခြားသွားရင်ကဲလို့ရတယ်ဗာလဲဒါရှိ case လားအဲ့လှလာလေးလေအဲ့ဒီ case လေးသူကဝယ်လှူထားတာဘယ်မှလည်းခီးမထွက်တော့ဒီအကြီးကကင်စရာမရှိဘူးကင်စရာမရှိတော့ကဘာအေးမှာတန်ခါစည်းဝေးတွေရှိတဲ့အခါကျတော့သူတို့ကသူတို့ယာရုရှိတဲ့ဘုန်းကြီးတွေဆိုတော့ကဘာအေးစည်းဝေးတက်တာပေါ့လေစည်းဝေးတက်ပြီးတော့ဦးဇင်းတို့ကြောင်းမှာတက်တက်တာတာရံကုန်နဲ့ရောက်တော့နေစေအောင်လို့ကြောင်းပင့်လာပင့်လာတော့ဟာဆရာတော်အေးကြီးကောင်းလိုက်လားဆရာတော်ရဲ့နိုင်ငံခြားသွားတဲ့လူတွေကင်တာပဲတွေ့ဘူးတဲ့ဒီပြီးတော့ ဗမာပြည်တဲ့နေတာတော့မတွေ့ကိုင်းတဲ့လူတွေမတွေ့ဘူးဟာတခါလေးဂျပယ်လေးတယောက်ကလူထားလို့ကွာဆိုအဲ့ဒါနဲ့ဦးစင်းကကြောင်းရောက်တော့နာသူကအိတ်ကြီးပါတော့ခလောက်ခလောက်နဲ့လည်းအသာချားတယ်အဲ့ဒါနဲ့တော်တော်လေးနေခဏနားပြီးတော့ဩသရဖေဟာအေးလာခဲ့စမ်းဟိုမဲ့ခုနအိတ်ကြီးပဲနားထားတယ်ဆရာတော့ဂရင်အောက်မှာထားတယ်အဲ့ဒါယူခဲ့စမ်းကွာဆိုတော့သွားယူရှေ့ချပြီးတော့ဖွင့်တော့ကွင်းဘူးကြီးဖြစ်နေဘုန်းကြီးရဲ့နိုင်ငံခြားသွားမှာကင်တဲ့အိတ်အကောင်းစားကိုဘုန်းကြီးကပဲနဲ့ ထမင်းအုပ်ကလေးနဲ့တူတယ်ကွင်းဘူးထဲ့လာဟာငါမနိုင်ငံခြားမသွားတာကွင်းစားတော့ကွင်းဘူးပဲထဲ့မှာပေါ့ဘုန်းကြီးကွင်းကလည်းမပြတ်သေးဘူးလားလို့မပြတ်ဘူးကွာဘုန်းကြီးရဲ့လို့ तू ကမိုးကုတ်ကလည်းဟောတယ်မဟုတ်လားမိုးကုတ်ကဟောတော့ဦးဇင်းပြောတယ်ဆရာတော်လို့ဒိဋ္ဌိနဲ့ဝိသေကိစ္စဖြုတ်ဖို့ကဝေးသေးတယ်အဝေးကြီးကပါလာတာတန်တရားကပါလာတော့ဒိဋ္ဌိနဲ့ဝိသေကိစ္စဖြုတ်ဖို့ကမလွယ်ဘူးဆရာတော်ကွန်းကလည်းဗစလုတ်ထဲဝါသေးတယ်ပြီးတော့ဆေးလက်ကလည်းတောက်သေးတယ် ဆေးလိမ့်နဲ့ကိုယ်နှစ်ခုအရင်ဖြတ်အဲ့ဒါဒီဘွားမှာဆွဲတာဆိုတော့ဟေးမင်းကငါလာတရားဟောနေပြန်ပြီဟုတ်တယ်လေးစဉ်းစားကြည့်ဘလောက်ဒုက္ခရောက်လဲနော်အသက်ကြီးတယ်လည်းမပြဘူးဒါကြောင့်သွားလေရာသူပါမဆိုတာအဲ့ဒါပြောတာအေးအဲ့ဒါစဉ်းစားကြည့်နော်လူတွေကမပြတ်ဘူးမပြတ်တဲ့ခါကျတော့ပိုးပိုးပြီးတော့မှသူတို့လည်းပဲအသက်ကြီးလက်ဒါပါတဲ့ခါဒါလေးပါမှစိတ်ချမ်းသာတာဒါလေးပါမှပြည့်စုံတယ်ထင်တာ ဒါတော့ကောင်းပြီအသက်ကြီးတဲ့လူလည်းစားတာပဲရက်သွားလားမရဘူးဒါတော့စားဖို့အရေးလေးကိုမရှိရင်လည်းမတောင်းရဘူးလားအဲ့ဒါရှားတာပဲလေကိုမလုံနိုင်ပေမဲ့ဒါသမီးတွေတောင်းမယ်မရှိရင်သွားပြီးတော့မှတိပြင်တောင်းလို့ရတဲ့နေတောင်းမလေအဲ့ဒါစားဖို့ရှားတာပြောတာဘယုဆက်ကလေးတွေကြည့်ပါလားတခါတည်းနေရောညရောသူတို့မှဓာတ်စီပြီးတော့ဆူလိုက်ကြတာဟုတ်တယ်မလားဘယ်တော့မှရက်တယ်မရှိဘူးသူတို့လက်ခန္ဓာ၅ပါးပဲလေစဉ်းစားကြည့်စမ်းဒါကြောင့်ဒုက္ခတကဒုက္ခထဲမှာ ပရိယေတနာဒုက္ခဆိုကြည့်ပါဦးဝမ်းစာရှာရေးဒုက္ခအဆိုးဆုံးပဲတဲ့အဲ့ဒါနော်အဆိုးဆုံးပဲဒါပေမဲ့ဦးဇင်းတို့ကကိုစားခြင်းတဲ့အရာလေးကိုတလုတ်စားဖို့အရေးအဲ့ဒါလေးကိုကျင့်တတ်သွားတဲ့ခါကျတော့အဲ့ဒီဒုက္ခကြီးကိုမမြင်တော့ဘူးဒါကြောင့်မလို့ဘလောက်ပဲဝေးဝေးနော်ရှားပြီးတော့စားကြတာပဲဒီနာနော်ဒီနာရှိတဲ့ဆိုင်မြဟိုဘက်ကမြို့နဲ့ဟိုဘက်ကမြို့နဲ့မရှိဟိုတခြားမြို့နဲ့နော်တချို့ဆိုလို့ရှိရင်ဟိုတုန်းကနည်းနည်းပမာတွေနဲ့တော့ဦးဇင်းတို့လား ဟာဆန်ဖရန်စစ္စကိုဘာလို့လာတော့ခမရတို့ဝေးဆိုအဲလီယာလူပြဟာဒီလိုပဲတန်ခိုင်းကြီးနဲ့တွဲနေပလာတာလာဝင်လာတယ်ဟာစနေတယ်နော်အလေလိုင်းနဲ့ပလာတာလာဝင်အဲ့ဒါစဉ်းစားကြည့်နော်အစားတော့ကိုဒါမှတော်ပါသေးတယ်ဗမာပြည်ဘာသာရနဲ့ဆိုင်ကံကောင်းပြီအဲ့တော့စားရဖို့အရင်မှနေမအားညာမနာနဲ့လောက်ကြဘူးလားတခြားတဲ့ရှာနေရတယ်ပင်မနဲ့လို့လည်းမအောင်မိဘူးလေဒါကိုပဲ ဒါကို့အတွက်ပြည့်စုံနမအဲစားစရာရှိမှဝတ်စရာရှိမှဆိုပြီးတော့ဒါပြည့်စုံမှချမ်းသာလို့တတ်မှတ်တာမဟုတ်လားလူလောကမှာရပြန်တော့လေတဲ့ရတဲ့ဟာတွေကတခဏပဲမြတ်စွာဘုရားခေါ်တာရှိတယ်တာဝကာလိကတဲ့ပါဠိလိုကနော်မြန်မာလိုဆိုခဏလေးပါလို့ပြောတာဘဝဒီလဲခဏကလေးရတဲ့စီးစဲဥစ္စာဒီလဲခဏသာသမီဇနီးမရလင်ယောက်ကြလဲခဏကလေးပဲတဲ့ဘာမှမကြောက်လို့ဆိုလို့တဲ့ အဲ့တော့ဆင်းရဲခံရသည်နေ့သူများအတင်းပြောလို့ထင်တယ်ဆင်းရဲခံရတာနဲ့မကာမိဘူးတဲ့ဟုတ်လားမြန်မြန်ရက်စအောင်လေဟိုဘက်ကနေလုံးလိုက်ပြီးနေတူတယ်ကြည်ရဒီကောင်တချို့လူများတဲ့ထိုဒုက္ခလေးတစ်ခုခံစားရဖို့အရေးရာဇဝတ်မှုများကျူးလွန်မိတာကြီးစဉ်းစားကြည့်နော် ကိုရဖို့အရေးဆိုရင်လူတွေကလိန်ဖို့လည်းမခဲရင်တော့ဘူးဟုတ်လားတတ်ဖို့လည်းမခဲရင်ဘူးထမင်းတလို့စားဖို့အရေးအခုတွေလှုပ်လာကြတာအဲ့ဒါတော့ပထမလှုပ်လာအမျိုးမျိုးလေကိုမှမပြည့်စုံဘူးဆိုရင်ကိုနဲ့ဆွေမျိုးနိစ္စမတော်တတ်သူဒီပြင်ရွာသွားလုံမယ်ဆွေမျိုးမတော်သူသွားလုံမယ်လုံရင်လုံရင်လုံရင်ကနေပြီးတော့နောက်ဆုံးမတွေ့တော့ဘူးမတွေ့တော့ဘူးဆိုတဲ့အဆုံးကြတော့ဘာဖြစ်လဲအဖေမေပါခိုးဝှက်လိန်ဖြစ်လာတယ်မဟုတ်လားညီကိုမောင်နှမချင်းလည်းလိန် ဖြစ်လာတာနောက်ဆုံးကျတော့ယောက်ျားကလည်းမိန်းမလည်းမိန်းမလည်းယောက်ျားလည်းဟေးနင့်ဆိုတော်ပြီမပြေတော့ဘူးဆိုပြီးတော့မိန်းမလည်းအကုန်ဖွဲ့ထားယောက်ျားရက်တော့မှဖက်ရိုက်မှန်းသိဟုတ်တော့မလားအေးဒါသူ့အတွက်ချမ်းသာတစ်ခုအတွက်ကိုအဲ့ဒါလိုလှုပ်လာတဲ့ခါကျတော့စီးမဆောင်တော့အာဟုသူဆိုတာလည်းမရှိတော့ဘူးဖြစ်လာတာဒါတော့သူတို့ဝမ်းစာရေးချမ်းသာရေးအတွက်ကိုအာဟုသူနဲ့ရှင်ပြီးတော့အလုပ်လုပ်လာတာဦးဇင်းတို့အားလုံးသိနေကြအတိုင်းဈေးဈေးတယ်မှာ၄ယောက်လေသူတို့ဇီဝရှာတော့ကတခါတည်းအာကောင်းမောင်းတန်း ဈေးထွက်ရှာလိုက်ကြတာလင်ယောက်ျားတွေအိမ်မထသားသမီးတွေအိမ်မထတခါတည်းရှာလိုက်ကြတာသူတို့ရှာတာကနော်အချင်းအတွဲတင်းတောင်းတွေပြည်တောင်းတွေခွက်တယ်မပြည့်မစုံတဲ့အဲမမမကန်ပေါ့နော်ဒီနေ့ကဗမာပြည်ရောပြန်ဖင်ကြီးတို့တခါတည်းအပေါ်မြောက်ချမ်းပြီးတော့လက်ဖေးစံကခွက်လို့ခါကကျင်းပြီးတော့မှမပြည့်တဲ့တင်းတောင်းတွေချင်းတွဲတွေနဲ့ရောက်လာသူတို့ကလှုပ်တဲ့ခါကျတော့ဘေးကိုကားနေသမျှကားချိုက်နေသမျှချိုက်ပြီးတော့လှုပ်ချလိုက်သေးတယ်များများဆန့်အောင်လို့ဆိုပြီးတော့အဲ့ဒီလိုနည်းနဲ့ရောင်းဝယ်လာတဲ့ခါကျတော့ အဲ့ဒီလိုနင်းနဲ့မတမာတဲ့နင်းနဲ့ကိုယ့်ဘက်ကပစ္စည်းကိုမမမကန်မပြည့်မစုံပေးသူများဘက်ကပစ္စည်းကြတော့သူများရတဲ့နာတွေပိုယူအဲ့ဒီလိုတွေလောဘဇောနဲ့စီးပွားရှာတော့အဲ့ဒီချိန်မှာပဲနော်လေးအောင်လုံးတစ်ပြိုင်တည်းတည်သွားတယ်ကြည့်ရတာ accident ဖြစ်နေတာမျိုးနဲ့တူပါတယ်ဆိုတော့သူတို့ရှာတဲ့အခါမှာဟာငါယောက်ျားအတွက်ဟာငါသားသမီးအတွက်ဆိုတော့အာယုံကဘယ်မှာရောက်နေလဲဆိုတော့ယောက်ျားနဲ့သားသမီးမှာရှိတယ်နော်ငါစီးပွားမြန်မြန်ချမ်းသာမယ်စီးပွားမှာအဆွဲရှိတယ်အဲ့လိုနေနဲ့ရုပ်ဝင်နေဆိုလဲရုပ်တည့်တည်ရော စိတ်ကဘယ်ဆွဲနေလဲစီးပွားဥစ္စာဆွဲနေတာနော်ပြီးသားသမီးဆွဲတယ်အဲသားသမီးပြီးတော့ယောက်ျားဆွဲတယ်အဲသေလဲသေပြီးတော့ရာဇီကျုံမြို့ပြင်ပမှာသူတို့ဒစီမာကြီးတွေသွားဖြစ်တာနော်ဒစီမာကြီးတွေသွားဖြစ်တာဒစီမာကြီးတွေသွားဖြစ်တော့ဟာသူတို့ကထင်တာကတော့ငါတို့ကတော့စီးပွားတွေရှားတည်သွားတဲ့ခါကျတော့ဒစီမတွေဖြစ်တော့ဟောရခဲ့တဲ့တော့ယောက်ျားလဲလွမ်းသားသမီးလဲလွမ်းဩငါယောက်ျားနဲ့ငါသားသမီးနဲ့ငါတော့လွမ်းပါပဲလို့ထင်ပြီးတော့သူတို့ကကြည်တော့ ဘယ်ဟုတ်မလဲသူရှာထားခဲ့တဲ့ပစ္စည်းအပြည့်စုံကားအပြည့်စုံနော်အိမ်အပြည့်စုံနဲ့နောက်မိမယူလို့မှာအမလေးအဲ့ဒီခါကြမှာငါတို့ကတော့သူတို့ကိုသူတို့အတွက်ဒီစီးပွားရှာခဲ့လဲရတာနော်တရားတဲ့နီရောမတရားတဲ့နီရောမှန်တဲ့နီရောမမှန်တဲ့နီရောနဲ့စီးပွားရှာခဲ့တာငါတို့ရှာဖွေထားတဲ့နောက်သားစီးပွားဥစ္စာတွေနေတဲ့သူတို့ကနောင်မရတဲ့နေပြောလို့ငါတို့မှာတော့အခုပိတ်တာတွေဖြစ်ငတ်ပြတ်တက်ပြီးစားစရာမရှိတော့စရာမရှိနေစရာမရှိဆိုပြီးတော့ရင်တုမနာဖြစ်လို့လို့အော်ကြဟဲကြငိုကြတာ အဲ့တော့အဲ့နာရှိတဲ့နီနီနာနာအိမ်နဲ့ဟာဒီတန်ကြီးဘာတန်လဲမသိဘူးဆိုညကြောက်တာဗောဒီတန်ကြီးကြတော့၆တက်ထင်ပြီအဲ့ဒါနဲ့ဘုရားပင်ပြီးဆွန့်ကတ်တာဒီလိုဒူလိုဒူလိုပဲဘုရားအတန်ကြီးတွေကြားတယ်ဆိုတော့အဲ့ဒီမှာမြတ်စွာဘုရားအဲ့ဆွန့်ဆွန့်ကြည့်တော့မှမြတ်စွာဘုရားဟောပြအေးတခြားမဟုတ်ဘူးတဲ့မင်းတို့ရာဇေဂျိုမျိုးတွေရပဲတဲ့နော်ဘယ်နာဘယ်နာဘယ်နာအိမ်မိမလေးကိုသိတယ်မဟုတ်လားငါတင်မသိပါတယ်ဗျာသူတို့ဘာလုပ်လဲသူတို့ဈေးရောက်ပါတယ်ဗျာအေးအဲ့ဒီဈေးတယ်ပါလေတဲ့မမမကန်ရောက်ခဲ့လို့တဲ့အဲ့ဒီမမမကန်ရောက်ခဲ့တဲ့အာကုသူဝတ်ကြွေးရော့ အဲ့ဒီပစ္စည်းတွေပေါ်မှာဆွဲတဲ့လောဘဇောရောအဲ့ဒီအဆွဲဥပါဒံကြောင့်ပိဋ္ဌာဖြစ်နေတာတဲ့ပြီးတော့လဲသူ့ယောက်ျားတွေကအသူ့ယောက်ျားတွေတော့မိန်းမတွေယူသွားကြပြီအဲ့ဒါလည်းတမောင့်တဲ့အဲ့ဒီဟာတွေကိုကြည့်ပြီးတော့မှသူ့ယောက်ျားတွေကနောင်မိန်းမယူသူတို့ရှာဖွေတဲ့ပစ္စည်းတွေနဲ့အခမ်းသားအိမ်ပေါ်မှာတက်စားနေလို့ရင်တုမနာဖြစ်လို့လို့ငိုတာတဲ့အဲ့တော့ခမရတို့ဇီဝရှာလဲကြည်လောက်ကြအောင်တော့ကြရင်တုမနာဖြစ်တဲ့တဲ့ဘာလဲဦးမယ် gain နော်ပြီးကကြမှာပြီးပါလေရောဆိုရင်တော့ ဘယ်သူမှမတတ်နိုင်တော့ခင်ဗျာနော်ဘုန်းကြီးအိမ်ကြံခဲ့တဲ့သူကတော့ဘုန်းကြီးပင်ကမာဖတ်ညှက်ပြီးတော့ဟိုမောင်းထုတ်လိုက်မှာသွားလေရောဆိုပြီးတော့ဟလာကြောက်ရင်တော့ထားမှာမဟုတ်ဘုန်းကြီးပင်ကမာဖတ်ညှက်ပစ်လိုက်မှာလားအဲ့တော့စဉ်းစားကြည့်ရှာတော့ကတော့တယောက်တည်းနော်စားကြတော့အများဖြစ်ပြီးခံရတဲ့ခါကျတော့ကိုပဲပြန်ခံရတာသူတို့လက်ခဲ့လားအေးအဲ့ဒါကြောင့်စီးပွားဥစ္စာရှာကြတော့မယ်ဆိုရင်ဒါကလေးကိုပြေးတရလိုက် အာဟုတုဆိုတာကနော် လှုပ်ပြီးတဲ့အခါမှာဒါကိုလှုပ်မယ်ဆိုတော့ကိုအသိစိတ်မပါဘူးလားအသိစိတ်စေရနာပါပြီးမှတိတိကြီးနဲ့လှုပ်ခရအာဟုသောကံအပြည့်မြောက်ဤ100%မြောက်တယ်သိနေတဲ့စေရနာမပါဘူးလားလို့လှုပ်မယ်ဆိုတဲ့စေရနာမပါဘူးလားဒီစိတ်လည်းရှိတယ်လှုပ်မယ်ဆိုတဲ့စေရနာလည်းရှိတယ်အာဟုသောကိုအင်္ဂါအပြည့်စုံတဲ့ကိုကျွလွန်လိုက်တာကျွလွန်လိုက်တဲ့အာဟုသောမှန်သမျှသည်ဘယ်သူမှမသိတော့လဲကိုသိတယ်ကိုဘာသာကိုမမှန်ဘူးမှန်မမှန်တာကိုမှန်တယ်လို့ ထင်ပြီးလှုပ်ရင်လည်းပဲကံသိတယ်ဘသူသိလဲကံမှာလမ်းမှားပြီးတော့ဝင်သွားတာဆိုတာမရှိဘူးနှစ်ပေါက်ပဲရှိတယ်တစ်ပေါက်ကတစ်ပေါက်ကဘယ်တော့မှ line ဘယ်တော့မှမရောဘူးဝါယာကြိုးတာမှားပြီး short ဖြစ်ခြင်းဖြစ်မယ်အာကုသိုလ်မှားပြီးမဝင်ဘူးအာကုသိုလ်အာကုသိုလ်တွေဝင်သွားတာကုသိုလ်ကုသိုလ်တွေပဲဝင်သွားတာအေးကိုစုထားတဲ့ကံရတဲ့အခါကျတော့ကိုယ်ပဲပြန်ပြီးတော့ခံရတာပဲเนาะအဲဒါကြောင့်ဝမ်းတလုတ်အစာရှာရေးမှာ မြန်မြန်ကြီးပွားခြင်းလို့ချမ်းသာခြင်းလို့အာငါသားအတွက်မရအတွက်ယောက်ျားအတွက်ဆိုပြီးတော့ရှားတဲ့ခါမှာမမမကန်ရှားလို့အေးအဲ့ဒီဟာတွေပြန်ဆက်ကြပြေဆိုတော့ကကျတော့ကိုခံရတာတဲ့ဘာအတွက်လဲချမ်းသာခြင်းလို့ဘာအတွက်လဲချမ်းသာတခုရလုံမှုကြောင့်ပူပူရွရွမှန်သမျှတို့ဆင်းရဲကြီးစွာအဲ့ဒီဈေးတယ်မှာဇလန်းနဲ့နှိုက်ရှင်တာကြည်လိုက်ဟုတ်သူတို့အခုဆင်းရဲလားချမ်းသာလားဆင်းရဲသွားပြီ နော်လူဘွားတော့ကတော့လူဘွားအကောင်ဖြစ်ခဲ့တာပဲပြည့်ပြည့်စုံစုံဒါပေမဲ့စီးပွားချတာမမှန်တော့သူခံလဲရတယ်ဒါနေ့စဉ်ဘွားကဖြစ်တဲ့ဒုက္ခဒါကြောင့်မလို့ပရိဒနာဒုက္ခနော်ဦးဇင်းတို့ဒီဘုရုဇင်တတ္တဝါတွေဆိုတာငရဲနှခန့်ရှောက်ပြီးတော့ရှာနေကြရတာတစ်ချက်ကလေးမမှားလိုက်နဲ့မှားလိုက်တာနဲ့အောက်ကိုလက်ဖို့ကများနေတယ်ထို့ကြောင့်ပစ္စုပန်ဘဝတွင်ဆင်းရဲဒုက္ခရောက်ရပြီးနော်နောက်ဘဝတွင်လည်းအပေဘေးဒုက္ခမျိုးထပ်မံခံရတဲ့ဒီဥပမာထားပါတော့ရာဇဝေဘေး ကျူးလွန်မိတဲ့ပုဂ္ဂိုလ်တွေဟာဒီရာဇဝတ်ဘေးကြောင့်ပဲပစ္စုပန်မှာဖြစ်တဲ့ဒီဘာခေါ်မလဲရုံရောက်ခက်ရောက်เนาะဒီလိုမျိုး ထောင်ဒဏ်ငွေဒဏ်ကျိန်ဒဏ်ဆိုတာလည်းမရှိဘူးလားအေးအမေရိကန်ကမရှိတာစင်ကာပူသွားလို့ကြည့်ပါလားလို့ကျိန်ဒဏ်မရှိဘူးလားရှိတယ်မလေးရှားလည်းရှိတယ်မလေးတို့နိုင်ငံနဲ့ဝင်သွားရင်ဇောကြီးရတယ်ပြောတယ်မူရည်စေးပါမယ်တော့မကြမ်းနဲ့ပါမယ်တော့မင်းကျိန်ဒဏ်ရှိတယ်လို့ကိုပြောထားတာခင်ဗျားတို့မလေးရှားရောက်ဖို့သိလိမ့်မယ်ပါတယ်ကျိန်ဒဏ်နဲ့ သူတို့အသေးချာကိုရေးထားတာတတိတေချာထားပတ်တယ်မင်းတို့မှမွေးရစက်ပါလားကြိမ်တန်ရှိတယ်ဒါတော့ညမယ်ကြီးပွားရင်လို့မွေးရစက်နဲ့လှုပ်သွားပါတယ်မိသွားပြီဆိုရင်အဲ့ဒီကြိမ်တန်လည်းပါခြင်းပါအောင်မှာပဲခံရတဲ့ဟုတ်နော်ဒါကြောင့်မလို့ဘယ်လိုဆိုတော့ငွေတန်လည်းထားခံရတဲ့အခုလို့ထောင်တန်နေလည်းထားခံရတဲ့ကြိမ်တန်နေလည်းထားခံရတဲ့ဒါပိစုပန်ဘုရားပြီးတဲ့ခါကျတော့ဒီလူဟာဒါတွေလုပ်တယ်ဆိုတာသိတဲ့ခါကျအပေါင်းအသင်းတွေကလည်းရှောင်ပြီးတော့သူ့ကိုဘယ်ဘယ်စင်းနဲ့ထည့်မလဲ black list ထဲပဲထည့်လိုက်မှာပဲဟုတ်တယ်မဟုတ်လား ခင်ဗျားတို့ညဒီဘူးကြည်ခိုင်းတာဘူး black list တော့လူဆိုးစင်းနဲ့ထည့်လိုက်မှာပေါ့ဆိုတဲ့အခါကျသူ့လူကောင်းစင်းဝင်သေးရဲ့လားလူကောင်းတွေကျင်းပြီနော်ကျင်းတဲ့ပြင်မာမတခါသူဒီပညာရေးတိုးလို့နော်အတတ်ပညာတွေသိပညာတွေတော်ထားလို့နေရာကောင်းပေးခြင်းတယ်ဆိုတာတောင်မှ list ကဘယ်ထက်ဝင်သွားပြီလဲ black list ထက်ဝင်သွားပြီဆိုလို့ရှိရင်သူ့ရဲ့တော်တဲ့ပညာအလျောက်နေရာရနိုင်မအောင်မလားဘယ်ရတော့မလဲဒီလူကလူဆိုးစင်းဝင်သွားပြီးပြီခင်ဗျားတို့အမေရိကန်ကြိုက်တဲ့နေရာ သွားလှုပ်သွားရှောက် black list တဲ့ဝင်ပြီဆိုလို့ရှိရင်ဖွင့်ကြည့်လိုက် file ဖွင့်ကြည့်မပေါ်ဘူးလားအဲဒီလူဘယ်တော့ကဘာဖြစ်တာဘာဖြစ်တာအကုန်တန်းစီပေါ်တာပြီးပြီကြိုက်တဲ့လောက်တက်မိုးပြောင်တက်မရတော့ဘူးဟုတ်တယ်မဟုတ်လားအဲ့ဒါပစ္စုပန်တန်ခတ်ခံရတာပြီးတော့ဒါကပြီးကျွတ်လို့ဒါကလွတ်လို့ပြီးပြီလားမပြီးသေးဘူးလှုပ်ထားတဲ့အကုသိုလ်ကနောက်ထပ်ငရဲကြံသေးတယ်အဲ့ဒါပြောတာဒါကြောင့်ပိဿုပံမှာလဲဆင်းရဲနောက်ဘွားတော့လဲအပယ်ပြီတဲ့ကဲ ပဲစောပိုင်းနဲ့ပြီးရင်တော်ဤနောက်ထပ်အကျွေးကကြာသေးတယ်မပြီးသေးဘူးနောက်ဘွားနဲ့ခိုင်းဒါကြောင့်မလို့တချို့တွေ့တယ်မလားလို့အပြစ်ရာဇဝတ်ကြည့်ပြီဆိုလို့ရှိရင်ထောင်ကိုနှစ်ချတာနှစ်ပေါင်း150တဲ့ခိုင်းထောင်ချတယ်ကြားဘူးလားရှိတယ်နှစ်ပေါင်း120 150အမေရိကန်ဒီမှာချနေတာဒီဝိညာဉ်ကိုတော့ခတ်ပြီးတော့ပိတ်ထားတာမထုတ်ဘူးနော်ဒါလည်းရနေတာပဲဟုတ်တော့မဟုတ်လားနော်တစီတွေတရားတွေဖြစ်ပြီဆိုလို့ရှိရင်ဘယင်းတွေကြောက်ရတာပဲသူတို့က ဒါတော့သူတို့တေးပြီးတော့အစွဲနဲ့ဟောဒီအခန်းထဲဖြစ်နေသူကဒီဆဲထဲမှာထည့်ထားတာတောက်ခါထားတာမလုပ်ဘူးတဲ့အဲ့လိုလဲကြားဘူးသေးတယ်ဒါသူတို့ကချမှာနှစ်150ပြီးမှသူဖွင့်ပေးလိုက်မှာပဲအမိန့်ထုတ်ပြီးတော့ပြီးပြီးသွားတော့ဆုံးမှာဒါကြောင့်ပိဿုပံမှာတောင်မှနော်နှစ်150လောက်မှထောင်ကြမယ်ဆိုရင်သေတာတောင်မလို့သေးဘူးလို့ပြောတာလွတ်ရလားလွတ်ပြီဆိုရင်လည်းတခါသွားအောင်ကျန်တဲ့နေရာအပယ်ရှိသေးတယ်။ကဲကောင်းပြီ။ဘာအတွက်အဲ့ဒီလိုလှုပ်တာလဲ။ချမ်းသာခြင်းလို့ ဘာအတွက်လှုပ်တာလဲအေးမှန်မှန်ကန်ကန်မလှုပ်တော့လူတွေမှာအခုနပြောပြီးမှန်မှန်ကန်ကန်လှုပ်တယ်ဆိုတာတောင်မှဘဝလေးကခဏလေးပါတဲ့ခိုင်မမှန်မကန်လှုပ်တဲ့သူတွေကတော့မသေးခင်ကိုဒုက္ခကပြဿနာတွေမျိုးစုံနဲ့တယောက်တည်းမဟုတ်ဘူးတအိမ်သားတဒုက္ခရောက်ပြီဆိုရင်ကျန်တဲ့လူကပြစ်ထားလို့ရလားကျန်တဲ့အကုန်မိသားစုတွေဟာမိန်းမရောသားသမီးတွေရောဒုက္ခဖအေးတခုခုရာဇဝမှုဖြစ်လို့ကျူးလွန်မိပြီဆိုရင်သားသမီးတွေမျက်နာပြစရာမရှိတော့ဘူးဘဲမှသွားလို့မရတော့ကြောင်လဲသွားကြည့်ဟာမင်းဖေကလူသက်သမားတဲ့ကွာ ဘာဖြစ်တယ်တဲ့ကွာညာညာဖြစ်တယ်တဲ့ကွာဆိုရင်ကလေးတွေသွားရပါမလားမိန်းမလည်းဟိုနာမသွားရတော့ကလေးတွေလည်းမသွားရတော့ပြီးပြီလူသားဝိုင်းနဲ့ဝေးပြီးဝေးရအဲ့ဒါအဲ့လိုမျိုးဒုက္ခရောက်တာသူတယောက်တည်းမဟုတ်ဘူးဒါပစ္စုပန်ဆင်းရဲစားဖို့အတွက်ချမ်းသာဖို့အတွက်လွတ်လိုက်တာမှားတဲ့အတွက်ကြောင့်ပစ္စုပန်မှာလည်းဒဏ်ခတ်ခံရတဲ့ဆင်းရဲတဲ့တမလွန်ကြတော့လည်းဆင်းရဲရတယ်တဲ့ဒါလူတွေတတ္တဝါတွေရှာနေတဲ့ဒုက္ခရတာကဒုက္ခရတာဒုက္ခเนาะဒါကြောင့်ဆက်ဆိုကြည့်ပါဦးချမ်းသာတစ်ခု ရအောင်ကြည့်ထားပါဇက်ထဲထည့်ထားလားဒါမှကိုက remind ဖြစ်ပြီးတော့ရှောင်းပါနောက်တစ်ခုဖတ်ကြည့်မယ်ဥပေက္ခာကလည်းအမြဲမတည်ဆိုတာလေး က္ခနဲ့ဒုက္ခရဲ့သဘောကတော့ထင်ရှားပြီဒုက္ခကတော့သူနာမည်တိုင်းဒုက္ခပဲဒုက္ခလည်းနောက်ဆုံးအဖြေအဆုံးရအောင်လိုက်ကြည့်လိုက်တဲ့အခါကျတော့ဒုက္ခကနေနောက်ဆုံးကျတော့ဘာပြောင်းသွားလဲဒုက္ခပဲပြောင်းနေဆိုတော့ဒုက္ခကလည်းဒုက္ခဒုက္ခလည်းဒုက္ခဖြစ်သွားပြီကောင်းပြီဥပ္ပခါကကောဆိုတော့ तू လော तू လဲလွတ်သလားဆိုတော့မလွတ်ဘူး तू လဲမလွတ်ဘူးဘာဖြစ်လို့လဲဆိုတော့ဒုက္ခကငြိမ်သက်တည်ငြိမ်တဲ့သဘောရှိတယ်ဆိုတော့ငြိမ်သက်တည်ငြိမ်တာကောင်းတဲ့သဘောလက္ခဏာရှိတယ်ကောင်းတဲ့သဘောလက္ခဏာရှိတော့ဒုက္ခနဲ့အလားတူပေါ့နော် ဒါတော့ဒုက္ခနဲ့အလားတူဖြစ်တဲ့ခါကျတော့အဲ့ဒီငြိမ်သက်တည်ငြိမ်မှုကလေးကိုအဲသဘောကျတာပေါ့နှစ်သက်တာပေါ့တက်တက်တယ်ဆိုရင်ဒီလိုပုံစံလေးကိုပြန်ရခြင်းတယ်ပြန်ရခြင်းတော့ပြန်အားမထုတ်အောင်လားအေးအဲ့ဒီအားထုတ်တာကိုသင်္ခါရလို့ခေါ်တယ်တီမမတီပဲနော်ပြန်ပြီးတော့လောရပြန်စောစောလေးဒီလိုလေးနေတာကောင်းတယ်ဆိုတော့အဲ့ဒီနေလိုက်တဲ့ဟာလေးကိုကသဘောကျပြီးနောက်တစ်ခါကျအဲ့ဒီပုံစံလေးပြန်မလောအောင်လားဒါပေမဲ့ပြန်လုပ်ပေးမယ်ကောင်းခြင်းမှကောင်းတာဟုတ်တော့မလားမနေ့ကချစ်တယ်ရင်ကောင်းလို့ဟေးသူထပ်ပြီးတော့တစ်ခါဒီနေ့ထပ်ထပ်ကြွရင် မနေ့ကတော့စားချင်မှစားပြီးမှကောင်းချင်မှလည်းကောင်းမှရှာကရှာကအများနဲ့ဖောက်ပြန်နေတာဒါတော့ကောင်းပြီအဲ့ဒီဟာတွေကိုနောက်ထပ်ပြန်ပြန်ပြီးလိုချင်တော့ပြန်ပြန်ပြီးရအောင်သင်္ခါရဆိုတာရအောင်လုပ်တာပြောတာနော်သင်္ခါရဆိုတာကရအောင်အားထုတ်ခြင်းဘာလုပ်တာလဲသင်္ခါရဆိုတာအခုလှုပ်ရှားလေးတစ်ခုကိုပြီးစီးအောင်လုပ်တာသင်္ခါရနောက်ွယ်ကစေရနာကိုပြောတာသင်္ခါရနဲ့စေရနာကံဒီသုံးခုအတူတူပဲเนาะပြောခဲ့ပြီးသားသင်္ခါရရဲ့ စေရနာရဲ့ကံရဲ့အတူတူပဲစေရနာကိုနာမည်၃ခုနဲ့ခေါ်တာဒါတော့ဦးဇင်းတို့သင်္ခါရခန္ဓာဆိုတဲ့နေရာမှာသုံးတဲ့စေရနာဒီအဲသင်္ခါရဒီကံအဲစေရနာကိုပြောတာအဲ့ဒီစေရနာဒီလူတွေပူပူရရနဲ့ကုန်းကုန်းကွက်ကွက်ဟာအကုန်လုံးရှိသမျှ action တွေနော်ကာယကံကိုယ်နဲ့လုပ်တဲ့ကာယကနှုတ်နဲ့ပြောတဲ့ဝစီကံစိတ်နဲ့ကြမ်းတဲ့မနောကအကုန်လုံးမှန်သမျှကိုဒီသင်္ခါရခန္ဓာကြောင့်အလုံးလုံးနေတာအဲ့ဒီသင်္ခါရခန္ဓာဒါနှုတ်လိုက်အသေးပဲအဲ့ဒါဘာလို့လို့မရဘူး ဒါကြောင့်မလို့ဒီဟာလေးပြန်ဖြစ်အောင်ဘူးထပ်ပြန်တယ်လဲလဲအားထုတ်ရတာလေးကအဲစေတနာလေးကလှုပ်လှုပ်ပေးနေရတာလှုပ်ပေးရတဲ့ဟာကိုနောက်တကထပ်ပြန်တယ်လဲလဲအဲပြန်ရအောင်အားထုတ်အောင်မှုပြုလုပ်ရပြန်ဤထို့သောအသက်အသက်မြတ်မပြတ်ဖြစ်အောင်အားထုတ်နေရခြင်းဒီပဲဆိုတော့ဒါလေးတွေကတစ်ခုပြီးတစ်ခုစိတ်တွေအဲ့ကြတော့ပြောင်းသွားတာပြက်သွားတာဖြစ်သွားပြီเนาะအဲ့ဒါကြတော့သင်္ခါရတွေကမမြဲတဲ့သဘောကို သင်္ခါရဒုက္ခဟုတ်တယ်မဟုတ်လား စိတ်ကလေးတွေလည်းတလုံးပြီးတလုံးဝိသိစိတ်တွေချတာတွေ့တယ်မလားစေကဝိညာဉ်တာမရိဇန်တာတိတဲ့နောက်ထုတ်ဆိုတလုံးပြီးတလုံးပြတ်မသွားဘူးလားဖြစ်တိပြစ်ဖြစ်တိပြစ်သူတက်တန်းကုန်တာနဲ့သူကပြီးပြီမလားဘူးဒါပဲနောက်တစ်ခါဖြစ်ရင်နာမည်ပဲတူတယ်ဒီစလုံးမဟုတ်ဘူးဒါကိုပြောတာဒါတော့အဲ့ဒါလေးတည်းသူတက်တန်းနဲ့သူသေးသေးသွားလို့နောက်တစ်ခါဖြစ်ချင်းနောက်တစ်ခါပြန်စားနောက်တစ်ခါဖြစ်ချင်းနောက်တစ်ခါပြန်စားဖြစ်ဖြစ်မနေဘူးလားဖြစ်ဖြစ်နေတော့ဘာပြောတယ်လဲဒါဘာပြောနေတယ်လဲအဲဘာပြောလဲအနိစ္စပြောတာ ဘာပြောတာလဲအနေစာပြောတာခဏခဏထပ်လုံနေရတယ်လေတခါတည်းနေမှမပြီးတာဟုတ်တယ်မဟုတ်လားမပြီးဘူးဆိုတာထပ်လုံတယ်ထပ်လုံတယ်ဆိုတာမမြဲလို့လုံနေရတာမြဲရင်တခါဆိုပြီးပြီပေါ့ဟုတ်တယ်မဟုတ်လားမြဲရင်ပြင်စရာမလိုဘူးတခါတည်းပြီးရောဒါတော့ထပ်ထပ်လုံနေရတယ်ဆိုတာဟာဘာတော့သင်္ခါရရဲ့အနိစ္စလက္ခဏာကိုပြောတာနော်ဒါကြောင့်မလို့အခုဖြစ်ချင်းဖြစ်တာဖြစ်တာတော့သင်္ခါရဒုက္ခသို့တော်လည်းပဲအဲ့ဒီဟာတွေအလုံးဒီမမြဲမမြဲမမြဲဆိုတော့လည်းတခါတည်းနဲ့ပြောသွားတယ်နော်အဲ့ဒါနောက်ခါကျရင်လာလိမ့်မယ် ထို့ကြောင့်ဥပေက္ခသည်ဒုက္ခလာငြိမ်သက်ချမ်းသာလှတော်လဲသူကတော့သဘောအရအပေါ်ယံကြည့်ရင်ဒုက္ခနဲ့တူလို့ချမ်းသာပါတယ်ဒါပေမဲ့လည်းပဲဒီချမ်းသာတဲ့သဘောလေးကိုပဲပြန်ပြန်ပြီးသဘောကျတော့ပြန်ပြန်လုံနေရလို့နော်သဘောကျလို့ပြန်ပြန်လုံနေရတဲ့ခါကျတော့သင်္ခါရတွေကပြီးရင်ပျောက်သွားတာမငြိမ်ဘူးမငြိမ်တဲ့ခါကျတော့ဒါအနိစ္စဟုတ်တယ်မို့လားဒါတော့ဒီအနိစ္စသဘောရှိတဲ့နေရာမှာဒီဥဒိယပယပฏิပိလနထေနဒုက္ခဆိုတဲ့အတိုင်းဖြစ်ချင်းပြစ်ချင်းသဘော ရှိရင်အဲ့ဒါဒုက္ခဒုက္ခဆိုတာသင်္ခါရမိုင်ဘာဖြစ်ပြီလဲဒုက္ခတွေကြီးပဲသင်္ခါရမိုင်ဖြစ်ပြီးပြစ်တယ်လေဖြစ်ပြီးပြစ်ရင်ဒါဒုက္ခဖြစ်တော့မလားဒုက္ခဖြစ်တော့မလားအဲ့ဒါကြောင့်မလို့ဒုက္ခလို့သူနောက်ထပ်ပြန်ဆိုတာကောင်းပြီဒါတော့ဥပေက္ခတိကောင်းပါဤအပေါ်ယံကြည့်ရင်သို့တော့ဒါလေးကိုပြန်ပြန်ရအောင်လုပ်ရတဲ့ခါကျတော့သင်္ခါရဒုက္ခဖြစ်တဲ့အတွက်သူလည်းပဲဒုက္ခတွေပါမသွားဘူးလားဒါတော့ဝေဒနာ၃ပါးလုံးကဘာပဲကြံတော့လဲအဲဥပ္ပညေအချက်မှ ဒုက္ခမဟုတ်ဘူးခမရတို့လည်းပဲဒုက္ခခမရတို့လည်းဒုက္ခဥပညွတ်မှာဒုက္ခမဟုတ်ဘူးเนาะတော့ကြဥပညွတ်နဲ့ထဲမှာဇို့လို့ပြောတာအဲ့ဒါကဲဝေဒနာကိုလို့မပါတာဆက်ဖတ်လဲဦးเนาะ ဦးဇင်းတို့မြတ်စွာဘုရားရဲ့ဝေဒနာဒီအတ္တမဟုတ်ဘူးဝေဒနာအနတ္တဆိုတဲ့စကားလုံးတွေကိုအာနားလည်အောင်လို့အယက်စကားအယက်စာနဲ့လေ့လာကြတာနော်စာကြီးတိုင်းဖတ်ရင်ကိုစာကြီးတဲ့ကိုစိုက်နေရတော့ငါပြောတာမဟုတ်ရဲ့လားနဲ့ဒီလိုဖြစ်သွားတတ်တာအခုလိုပြောလိုက်တော့ကိုရှိတာတွေအကုန်ဖြစ်မနေဘူးလားလို့အေးအယက်စကားပြောင်းရတယ်ဒါကြောင့်အယက်စကားနားလည်မဲ့ပုံစံကိုပြောလိုက်မှဒါကိုနဲ့ဆိုင်တယ်လို့သိသွားတာတို့မဆိုရင်ဒါတွေကကိုနဲ့မဆိုင်ပါဘူးစာအုပ်နဲ့ပဲဆိုင်တာဘာလို့ဖြစ်ချင်းဖြစ်နေမှာ အခုကျတော့ကိုပကိုပဝန်းကျင်အဲကိုဘဝနဲ့တိုက်ရိုက်ကြီးဆိုင်နေပြီဆိုင်နေမှဆိုင်မှန်သိမှကိုကလည်းတတိထားမိမှာတတိထားမှရှောင်ပြစ်မှာနော်ကောင်းပြီဝေဒနာကကိုယ်လိုသို့မပါတဲ့ကောင်းတဲ့ဝေဒနာကြီးဖြစ်ပါစေဟုဆုတောင်း၍လည်းမရဘသူမဆိုတဲ့တဲ့သားသားလေးနေခြင်းနဲ့နော်အေးနာမကျန်းဖြစ်တဲ့ခြင်းကအဆိုးဆုံးပဲအားလုံးသိကြတဲ့အတိုင်းလူတွေဟာဒီနိုင်ငံပုံဆိုးတယ် ဗမာပြည်ကတော့နည်းနည်းလေးကြီးမဲ့လူရှိမဲ့သူရှိတော့လူလှလူလှဲလူငားလေးနဲ့ထားလို့ရသေးတယ်ဒီနိုင်ငံကျတော့ယောက်ျားနေမကောင်းလဲဆေးရုံပဲသွားမိန်းမနေမကောင်းလဲဆေးရုံပဲသွားဆေးရုံပို့ပြီးကအလုပ်ပြေးနေကြတာမဟုတ်လားအေးအဲ့တော့ဦးဇင်းကတခါတလေကြစဉ်းစားတယ်။အော်ဒီလူတွေချစ်တုံးကတော့ယူကြပြီးတော့နာလဲနာပြီဆိုတော့အေးမင်းကနေမင်းမတတ်နိုင်ဘူးကွာမင်းအဲ့ဒါလို့ပြတ်ထားသလိုဖြစ်နေတာဟာလားအဲ့ဒီတော့အော်နောက်ဆုံးကြတော့ဟုတ်တယ်ကိုကတရားပဲလို့ဒါတော့နာပြီဟိဆိုတဲ့အခါကြလို့ရှိရင် ပတ်ဝန်းကျင်ကြည့်ပြီးတော့မှနော်ကိုနားမှာလူလည်းမရှိဆိုတော့ပိုးပြီးတော့အနာပိုးမခါခဲ့ဘူးလားခါခဲ့တယ်နော်ခါခဲ့တယ်ဘာဖြစ်လို့လဲဆိုတော့အဲဘေးကလူပြောမဲ့လူဆိုမဲ့လူလေးရှိသေးတယ်ဆိုရင်တော့လည်းပဲကိုကနားရတာလေးကခဏတစ်ဖြုတ်အကြအာယုံလေးနဲ့အမြင်အာယုံလေးနဲ့တက်တာကွန်းတော့ရသေးတာကိုနော်တက်တာကွန်းနဲ့ရသေးတယ်ဆိုတော့အဲ့ဒီချိန်လေးမျောလင့်တာကိုနားကြည့်လိုက်တော့လည်းဘယ်သူမှမရှိဘူးဒီဆရာဝန်ဆရာမပဲရှိတယ်လေဆိုတော့စိတ်ဓာတ်တွေကအားငယ်နော်ယောက်ျားနေမိန်းမလည်းပဲ ထားပါတော့ညနေပိုင်းအလုပ်ကလေးပြန်ကကြက်မှလာလှည့်ကြည့်ပြီးတော့တခါပြန်သွားဟောတနာရီနှစ်နာရီပဲသူနေနေမယ်ပြီးတဲ့အခါကျတော့တခါပြန်ခံအောင်စိတ်ဒုက္ခနာတာလည်းခံအောင်ဆိုတော့စဉ်းစားကြည့်နော်အဲ့ဒါတော့အဲ့ဒါလေးတွေမနာအောင်နော်အေးတို့လက်မရနှစ်ယောက်သားသမီးတွေနဲ့အတူတူနေလို့ရအောင်မြန်မြန်ပြောက်ပါတော့လားမဆုတောင်းပါပဲဒါပေမဲ့ရရလားမရဘူးမရဘူးအစင်းကောင်းအတန်ကောင်းကြည့်ခြင်းနားထောင်ခြင်းလဲ အဲ့ဒီဟာကိုလိုက်ရှာရတယ်ဒါလေးတွေခံစားခြင်းလို့အကောင်းရပါတော့လဲခဏမြတ်တာခံရဤနော်လောကီအာယုန်တွေဆိုတာတခြားကြောင့်ပြောတာမဟုတ်ဘူးနော်လောကီအာယုန်မကောင်းဘူးပြောတာမဟုတ်ဘူးကောင်းတယ်သူအဆက်နဲ့သူကောင်းတယ်ဒါကြောင့်မလို့မြတ်စွာဘုရားအတာတတာယာပွဲဆိုပြီးတော့ပြောထားတာကာမဂုဏ်အာယုန်ရဲ့ကာမအာယုန်ဆိုတာတခြားပြောတာမဟုတ်ဘူးကာမဂုဏ်အာယုန်ဆိုတာမျက်စိနာနာလျှာကိုယ်စိတ်ကနေခံစားတဲ့အခါမှာသူ့အစင်လင်းနဲ့သူချမ်းသာဆိုတာရှိပါတယ်တဲ့ဒါပေမဲ့ သူ့ထက်သူ့ထက်သူ့ထက်ကောင်းတဲ့ချမ်းသာတွေကိုလိုက်ရင်လိုက်ရင်ကနေအထက်လက်ရောက်ဆုံးလက်ရောက်ရောအခုနဖြစ်ချင်းပြချင်းမရှိတုံလုံးချင်းမရှိနော်ဆင်းရဲပူပန်တော့ကမရှိပဲနဲ့တကယ်ချမ်းသာအဆက်ကိုရောက်ပြီဆိုတဲ့ခါကျတော့ဟိုးအောက်မှာကြံခဲ့တဲ့ကာမဂုဏ်ချမ်းသာဆိုတာဘာမှမရှိတဲ့ဟာကိုကြံပန်ပြီးတော့ခါပါတယ်ဆိုတာကိုတရားလုံးအချိုတုပ်ပြီးတော့ကျုပ်တို့ကစေကုရင်နဲ့ကောင်းနေကြရတယ်ဆိုတာပေါ်အောင်လို့ဘုရားတဆင်ချင်းပြောနေတာမရှိတာဘို့ရှိတယ်လူလောကအရာရှိပါတယ်ဒါပေမဲ့ကျုပ်တို့ကအကောင်းမတည်သေးရင်ရှိတယ် အကောင်းမသိသေးရင်ကျုပ်တို့နေရတဲ့ဘုရားမချမ်းသာဘူးလားပျော်နေတာပဲကျဉ်းနေနေတာပဲသူ့ဘုရားနဲ့သူအိုးပြောမနေဦးဇင်းတော်တော်နေနေတဲ့ခါကျဟာတခါတလေကြလို့ရှိရင်လေတခါကောက်ဆိုင်တဲ့လူတွေမိုးတွေကယူအောင်ဦးဇင်းတော်မြတ်လေးဘိုက်မိုးထဲမှာကြာကြာနေဘိုက်ကရောင်းရတာနဲ့ဘာနေညာသူတို့ကြတာထမိန်တိုးတိုးပဲကောက်ဆိုင်နေကြတာတချင်းလေးတကြောကြောတဲ့တခါတဲ့နော်ခန္ဓာကိုယ်ကမိုးရွာပြီးတော့အေးထဲမှာနေပေမဲ့စိတ်ညစ်ရလားသူတို့မလေးတောင်တောင်နောက်လိုက်ပြောင်းလိုက်နေနော်နေဘူးတဲ့လည်းဒီတိုင်းပဲလေလုံနေကြတာ ပြောနေတာပဲတခါတည်းဟုတ်ရဲ့လားတခါတည်းလေးကြလို့ရှင်ဟိုးကစိတ်ကန်းတွေကိုရောက်သွားတဲ့ခါမျိုးဆိုရင်သူတို့လျှောက်တဲ့ပြင်ပြားလေးကနော်တဘေးလောက်ရှိတာကွက်ညွတ်ညွတ်တဲ့ထမ်းလာတဲ့ကဆိုင်းကနှစ်တန်းနှစ်တဲအိတ်နှစ်တဲကွက်သုံးတဲအိတ်ကြီးတွေအာသူတို့များတခါတည်းထမ်းစရာတင်ဘောတို့လှေတို့လာပြီဆိုပြောနေတာဟာသူထမ်းမယ်ကိုထမ်းမယ်နဲ့ဝေးဆုံးတော့ဒါကြီးတွေဘလို့များထမ်းမှာပါလဲနဲ့သွားတော့လဲညွတ်ပဲညွတ်ပဲနဲ့သူတို့ကထားတာကိုပြောနေတာထားမှလည်းပတ်ဆံရမှာမဟုတ်လားအေးဒါပေမဲ့ဦးဇင်းကကြည်ကြောက်နေတာဒါကြီးကို ဒါပေမဲ့ပြောနေတာပဲသူတို့ကပတ်စံလဲရမယ်ဆိုတော့လောဘလေးကပင်ပန်းမှုကိုကာမထားဘူးလားလောဘရှိရင်ပင်ပန်းတာတက်တာနေတာဟုတ်တော့မဟုတ်လားရပေါက်ရလန်းရှိရင်လောဘရှိတယ်ယောဘရှိရင်အဲ့ဒီလှုပ်တဲ့လုပ်ငန်းပင်ပန်းတယ်လို့မထင်ဘူးဒါကြောင့်လူတွေအသက်အန္တရာယ်ရှိတာလဲလှုပ်တာပဲဟိုးကဦးဇင်းတို့ငငယ်တုန်းကတွေ့ဘူးတယ်ဦးတို့ရှိရောက်မှာဟိုမြက်ကမြက်သားမြက်မြက်သားမြက်ထဲမှာဟိုးအထက်ကနေအညာကနေကျွန်းတုံးတွေမျောပြီးဆိုလို့ရှိရင်အဲ့ကျွန်းတုံးတွေကိုကန်းကနေဖမ်းဆဲရတာ ဆဲတဲ့ခါကျကလေးတွေကဟာလက်ပြဖုံဖုံကျွန်တော်မပြောလိုက်ဘူးဟာသူဖမ်းမယ်ကိုဖမ်းမယ်အဲ့ဒီတော့ငါတုံးအဲ့တုံးငါတုံးနဲ့ဖမ်းကြတာကရောင်းကြိုက်ပြီးတော့တခါတည်းပြေးအဲ့ဒီကျွန်တော်ကြီးကိုကာလာခွပြီးတော့ဒီဘက်ကိုရဲရဲရဲလာအဲ့ဒရုံးရရင်ဘလောက်အဲ့လိုပေးတာစဉ်းစားကြည့်စမ်းကျွန်းတုံးကိုမြစ်လေကောင်ကမြစ်ကြီးတဲ့အပြည်တွေကနေပြီးတော့ဒီဘက်ကိုကန်းကိုကတ်တယ်လွယ်တဲ့အလုပ်မဟုတ်ဘူးအဲ့ဒါကိုအသက်နဲ့လျင်းပြီးတော့လုပ်တာအာဦးဇင်းတို့ကြည်ပြီးကြောက်လိုက်တာနော်သမင်းတလုံးစားဖို့အရေးစဉ်းစားကြည့်စမ်းဘလောက် ခက်ခဲတယ်လဲနော်ဘဝများနေပြီဆိုရင်ပို့ပို့ပြီးတော့ပင်ပန်းတယ်ဒါတော့ကောင်းပြီအဲ့ဒီဟာလေးကို ရပြန်တော့ကောစားလိုက်ရတယ်လေဘလောက်မှမကြောက်ခဏနေပြီးသွားတာနောက်တနေ့ပြန်လို့နော်ဒါပေမဲ့သူတို့ကတော့လည်းပဲရမယ်ဆိုတဲ့အခါကျတော့အန္တရာယ်လည်းမမြင်ဘူးလုံနေကြရတာလုံရတဲ့အန္တရာယ်ကနော်ဒါကြောင့်ဒီရပြန်တော့လည်းခဏပဲတဲ့ရလိုက်တဲ့ချမ်းသာလေးလည်းဒါလေးမပြောက်ပါစေနဲ့ငါမနေ့ပြန်အလုံးမလုပ်တော့ဘူးကွာဒီတိုင်းလေးပဲဘက်ကလေးနေတော့ဆိုတော့လေဘက်ကနေရလားမနေဘူးနောက်တနေ့မနေ့တခါရှာအောင်စားပြန်ပြီလေဒါကြောင့်မလို့နောက်ထပ်လိုချင်တခါပြန်ရှာရဤကဲဒီချမ်းသာဒီထမင်းတခါစားဖို့ အကောင်းအာယုံများပျောက်ကွယ်သွားပြီးအဆိုးအာယုံများရောက်လာလေအခါရဆိုအဲ့ဒါတော့ပိုဆိုးတာပေါ့နော်ကောင်းတဲ့အချိန်တုန်းကသာသာယာယာရှိခဲ့သမျှမကောင်းတဲ့ဟာတွေလည်းရောက်လာရောအဲ့ဒီမှာပိုးပြီးတော့ခံရဆိုးတယ်တဲ့ဆိုတာနှမျိုးရှိတယ်သာသာယာယာပြည့်ပြည့်စုံစုံရှိနေတဲ့အချိန်တုန်းကနော်ပြောလို့ရှင်းလို့နေတဲ့ဟာတွေကအဲ့ဒီပစ္စည်းအဲ့ဒီလူမရှိတော့ဘူးဆိုတဲ့အခါကြလို့ရှိရင်လူတွေကညှို့ချောက်ပြီးတော့တခါတည်းမသွားဘူးလား ဟောတော့ကပြောခဲ့သမျှမရှိတော့အခါကျတော့ဘာဖြစ်သွားလဲဆင်းရဲပြောင်းသွားတာဒါကြောင့်စောစောကဒုက္ခသည်ဒုက္ခမှန်ရင်မရှိတော့တဲ့အချိန်မှာဒီတိုင်းတည်နေပါတော့လားတည်ရလားအေးအဲ့ဒါကိုပြောခြင်းမြတ်စွာဘုရားဒါကိုထောက်တာမင်းတို့ချမ်းသာချမ်းသာပြောတော့ကွာချမ်းသာဆိုရင်ချမ်းသာပြီးတဲ့တန်လေးတည်နေပါတော့လားစောစောကတော့ငါတို့မင်းတို့ပြောလို့ရှင်လို့အဲ့ဒီပြောလို့ရှင်တဲ့အုပ်စုကြီးလည်းမရှိတော့ဘူးဘာဖြစ်ကြပြီ꿰ကြပြီဆွဲကြပြီဆိုတာငိုလိုက်ကြတာပြောမနေနဲ့နော် ဒါဆိုရင်မိမိတို့စောစောကပြောနေတယ်ဆိုတဲ့ဒုက္ခဟာအတုပေါ့ဘာလဲလဲအတုအတုဒါတော့ကိုသုံးနေတဲ့ကိုရနေတဲ့ပစ္စည်းကိုအတုလားအဆက်လားသိအောင်လို့မြတ်စွာဘုရားတလုံးချင်းထောက်ထောက်နေတာနော်ဒါမှ तू ကလက်ခံမှာအဲ့ဒီတော့အစိုးအာယုန်တွေရောက်ပြီဆိုရင်အမြင်အမြင်ဆိုးထက်အကြာဆိုးကဒါရွေခံရခေဤဟုတ်တယ်လေတခါတလေမမြင်ချင်တာမျိုးစုံမျိုးလုံးမိတ်ထားလို့ရမယ်ကြားတဲ့ဒုက္ခကြတော့ပို့ပို့ပြီးတော့မှဟိုရင်ဖြစ်တယ်မို့လားခံရတာခက်တယ် ခံရတဲ့ပုဂ္ဂိုလ်မှာအဲ့ဒီထက်အနန္ဆိုးကပုခိဒါလည်းမှန်တာပဲမေတ္တာသုံးပါအားလုံးသိကြတဲ့အတိုင်းညာနေတော်တယ်သွားပြီးတော့တရားကျင့်တယ်အာဗရမတော့အယုတ်တွေပြတယ်မကောင်းတဲ့အယုတ်တွေနော်6တာပေါ့16တာပြောတာပြီးတော့အတန်နေဒုံနဲ့တန်းနဲ့လှုပ်တယ်သူတို့နေလို့ရသေးတယ်အဲ့ဒီထိဟာနောက်တော့ခါတဲ့ပုံနဲ့ညီလောက်နေတဲ့အနံလဲလာရောအဲ့မှာအော်ရအန်ကြခေါင်းနေမူဖြစ်လို့အဲ့ကြမဖြစ်တော့ဘူးဆိုပြီးတော့ဘုရားရှင်ပြန်သွားတာမဟုတ်လားဒါကြောင့်မလို့ အမြင်ဆိုးအတန်ဆိုးထက်အနံ့ဆိုးကပိုခဲ့၏အဲ့ဒီထက်နော်အရသာဆိုးကတာရွက်ခဲ့၏ဆိုတော့ဆိုလိုတာကရှာကြီးများတယ်လို့ပြောတာဘာကြီးများတာလဲအေးရှာကြီးများတာစဉ်းစားကြည့်စမ်းနော်စဉ်းစားကြည့်စမ်းဇပွဲမှာရောက်ပြီဆိုလို့ရှိရင်ဟာဘလို့ဖြစ်တယ်ညာလို့ဖြစ်တယ်နဲ့ပြီးကိုမပြီးနိုင်ဘူးဓမောဓမောဝဲတခါတည်းရှာနေလိုက်တိုးကြည့်လာခါတာဟာရှင်နာဘလို့ခြူတာဘလို့ဟာငံပြန်ပြီးတယ်အစီပေါ်ပြန်ပြီးတယ်ဆိုပြီးတော့တခါတည်းလက်ကမပြီးနိုင်တော့ဘူးလေဒါကိုပြောတာရှာသိပ်ပြီးတော့အကြီးများတယ် ပြီးတော့ထိုးတဲ့ထိခိုက်ဒဏ်ရာယောဂဆိုမြတ်နဲ့တွေ့ရင်ဒါရွေးခါရခိဒါခန္ဓာကိုယ်ထဲမှာကာယပတ္တာရကနေရာတိုင်းမှာမရှိဘူးလားရှိတယ်ဟောဒီဆံပြားလေးနော်ခြေသေးပြားလေးကလွှဲရင်အသား၆တဲ့နေရာလွှဲရင်ကျန်တာကာယပတ္တာရရှိတော့ဟောဒီကာယပတ္တာရတကူတနေရာရမှာနော်စူးလေးပဲစူးကြည့်လိုက်စားခါရတာမြင့်မြင့်မြင့်မြင့်ဖြစ်မနေဘူးလားအေးဘိုက်အတွင်းထဲကနာလဲတီးတယ်အပြင်ဘက်ကနာလဲတီးတယ်နော်နာရမှာမြို့စုံဖြစ်တာ တခါတလေမြခေါင်းမူပြီဆိုလို့ချင်းဒဲကနေပြီဆိုဟိုခေါင်းအလဲတဲ့တဲ့လောက်ကြီးကနာတာဘလို့ပြောမှမသိဘူးခေါင်းကြိုက်တယ်ကွာဆိုတော့နှိပ်ပေးမယ်ဆိုတော့ဘလို့လို့အထဲနှိပ်လို့ရမှာတော့ခေါင်းနာတာအလဲတဲ့တယ်မှာဟမ်ဟုတ်တော့နှိပ်တယ်လို့နဖူးပဲလာနှိပ်ပါဘူးနဖူးလာနှိပ်တော့ကြတော့နှထင်နေပဲနာတာကိုနာတာခေါင်းရဲ့အလဲတဲ့တဲ့ကနာတာကဲခင်ဗျားတို့နာဘူးတယ်မဟုတ်လားလို့ကဲစဉ်းစားကြည့်လေအဲ့ဒါမျိုးတွေလေအဲ့ဒါတော့ခံရတာတွေတခါတလေကြလို့ချင်းပျောက်ဖို့ခဲရနေဆိုတာအဲ့ဒါတော့အမျိုးမျိုးခံရတာပေါ့လေပြောချင်တာကာယနဲ့ပတ်သက်လို့ ခံရတာပိုဆိုးတယ်ဆိုတာဘယ်နေရာမှာဆိုပုံစံမျိုးစုံရှိလို့အဲ့ဒီဝေဒနာတွေဟာနော်အဲနာတာရှိဖြစ်ပြီဆိုရင်ကိုကိုကိုအဆုံးစီရင်သွားတာတွေလည်းရှိတယ်ဒါကြောင့်ထားပါတော့တဲ့လူလောကမှာကိုကိုကိုကတော့ကိုဒုက္ခကိုကြည့်တယ်ပဲထင်တာပဲနော်ကိုဒုက္ခကိုကြည့်တယ်ပဲထင်တာဟုတ်ရဲ့လားလူတွေကကိုခံရပြီဆိုရင်ဘေးနာဒုက္ခမကြည့်ကြဘူးကိုဒုက္ခကိုကြည့်တယ်ထင်ပြီးတော့ငါဒုက္ခငါမှဖြစ်လေခြင်း ငါမိသားစုမှာဖြစ်လေခြင်းငါတို့မှာရွေးဖြစ်လေခြင်းရဲ့လို့လူတွေကဒီလိုပဲသိကြတာဒီလိုပဲကြည်ကြတာကိုယ့်ရဲ့ဒုက္ခကနံပါတ်1အရေးကြီးတယ်လေဒါပေမဲ့ဒုက္ခဖြစ်ပြီခေဆိုလို့ရှိရင်ဒုက္ခကတက်တာခြင်းရင်နော်ကိုယ့်ထက်ကြီးတဲ့ဒုက္ခတွေနဲ့ရှင်ကြည့်ပါတဲ့ကိုယ့်ထက်ဆင်းရဲနေတဲ့ဒုက္ခတွေနဲ့ဟုတ်ရဲ့လားအခုတခါတလေကြားလို့ရှင်အမိုးလေးပေါက်တယ်ဟာဘာလေးဖြစ်တယ်ညာလေးဖြစ်တယ်ဖြစ်တဲ့ခါတွေကြားလို့ရှင်ဟိုးကစနုံမုံတိုင်းနေရေခဲတွေထဲမှာရောက်ပြီးတော့နေစရာမရှိထိုင်စရာမရှိဖြစ်တဲ့လူတွေရဲ့ဘဝနဲ့နှိုက်ရှိကြည့်စမ်း ဘလောက်များဟိုကိုဒုက္ခတေးသွားတယ်လဲဆိုတော့ဒါကြောင့်မြတ်စွာဘုရားပြောတယ်အဲဆရာတော်ကြီးလည်းပြောတယ်လေဒုက္ခကြီးကြီးကို ကြောက်ရင်ဒုက္ခသေးသေးကိုယဉ်နေတဲ့ဟုတ်ရဲ့လားဆိုလိုတာကငရဲတလိဆန်ပိဋ္ဌာအတုတကယ်ဒုက္ခပိုကြီးတယ်အဲ့ဒီကိုမရောက်ချင်းရင်အဲ့ဒီကိုမရောက်ဖို့အရေးအခုကတည်းလို့ဒီဘဝမှာဒုက္ခခံပြီးကုသိုလ်ကိုလုပ် နော်ချမ်းသာဖို့အရေးလိုက်ဖို့ထက်တခါတလေကျမှန်မှန်ကန်ကန်စားပြီးရမှန်မှန်ကန်ကန်လုပ်တဲ့သူကတော့တခါတလေကောက်ကောက်ကွေ့ကွေ့လုပ်တဲ့လူလောက်တော့ပဲချမ်းသာမြန်မလဲချမ်းသာမမြန်တော့နည်းနည်းတော့ကြက်တဲမယ်ဒါပေမဲ့အထွက်ဖြောင်းတယ်ဘာဖြောင်းလဲအသေးဖြောင်းတယ်လို့ပြောတာဘာဖြောင်းလဲအသေးဖြောင်းတယ်ဘာမှတန်တရားမရှိဘူးဒါကြောင့်အခုအပေဘုံကမြရောက်သွားပြီဆိုရင်တလိษံဆိုလည်းပဲဟာတလိษံနေမှာကူညီပြီးတော့ဖြည့်ရှင်းပေးမယ်လို့ရှိလား မရှိဘူးတခါတည်းနေရာတိုင်းမှာတတ္တဝါတွေမှာဒုက္ခရောက်တယ်သူတို့ဘဝလည်းပဲအညမညခာတိကအချင်းချင်းလဲစားတယ်တဲ့ဒုဗလခာတိကကြီးနေငယ်ညင်းလဲရှိတယ်တဲ့အကိုင်သူတို့သူတို့ဒုက္ခတွေကမရှိဘူးလားလို့ရှိတာပဲငါသေးသေးလေးကြီးကြီးကစားကြီးကြီးကိုကြီးကြီးကစားဟုတ်တယ်မဟုတ်လားအဲ့ဒီကြီးကြီးကိုလူကပြန်စားအဲ့လိုဖြစ်မနေဘူးလားလို့အေးအဲ့ဒါသူတို့မှလည်းအဲ့လိုရှိတယ်ဒါကြောင့်တတ္တဝါတွေမှာသူတို့ဒုက္ခလည်းသူတို့ရှိတယ်အခြားတတ္တဝါတွေကလည်းနှိမ့်စစ်တာရှိတယ်အဲ့လိုမျိုးဒုက္ခမျိုးစုံခံရတယ်တဲ့ထို့ထက်နော်ပိဋ္ဌာဘုံမှာရှိတဲ့ ဒုက္ခတွေကပိုကြီးတယ်ဦးဇင်းတို့ခဏခဏပြောခဲ့ပြီးပြီနော်ပိဋ္ဌာတွေဖြစ်တဲ့အခါကျတော့သာသပိဋ္ဌာဖြစ်လို့အယိုးစုကြီးကိုနော်စိတ်ကူးထဲမှာတေဂာနိမှာအာယုံမြင်ပြီးတည်သွားတဲ့အခါကျတော့အဲ့ဒီနမိတ်ကြီးကြောင့်မလို့ထားပါတော့တသက်လုံးဝက်တက်ပြီးတော့အန်နွားတက်ပြီးမွေးလာတဲ့သူကသူကဘာဖြစ်လဲဆိုအသားကိုမကြမ်းအောင်လို့အယိုးမချစ်ဘူးလားအယိုးချစ်တော့နေ့တိုင်းနေ့တိုင်းအယိုးချက်လိုက်အယိုးပုံကြီးတွေထက်လိုက်အယိုးချက်လိုက်အယိုးပုံကြီးတွေထက်လိုက်ဒီလိုထဲ့တာ ထဲတဲ့ခါကျတော့နေတိုင်းနေတိုင်းသူကဒီအယုတ်ပုံကြီးကဖြူဖြူကြီးကမြင်နေရတာမြင်နေတဲ့ခါကျတော့သူလည်းသေပြီးတဲ့ခါကျအဲ့ဒီအယုတ်ပုံကြီးမျက်စိနဲ့ဆွဲနေတာဒါပေမဲ့ပထမဘယ်ကြတယ်လဲဆိုတော့အဲ့ဒီအာကုသိုလ်ကြောင့်အဘယ်ကြတယ်ငရဲရောက်တယ်ငရဲကနေပြန်ပြီးတော့တက်လာတဲ့ခါကျတော့သူကလူဖြစ်လာအောင်လည်းကံကမစင်ကြယ်သေးဘူးအာကုသိုလ်ကံကျွေးကံကျွမ်းကကြံတော့အဲ့ဒါကြောင့်မလို့ရာဇူဂျိုနာမှာသွားပြီးတော့အယိုးကြောက်ပိတ်တာဆိုတာဖြစ်တာဒါကိုရှင်မောက်ကလန်ကြီးကတွေ့တယ် တွေးတော့နောက်ကပါတဲ့သူ့နောက်ကလိုက်တဲ့ရှင်လက္ခဏာကပြုံးတာတွေ့လို့ရှင်ပြဘာဖြစ်လို့ပြုံးလဲဆိုတော့နော်သူဒီကိစ္စဒီနေရာကြမှာအဲဒီနေရာပြောလို့မဖြစ်သေးဘူးမြတ်စွာဘုရားရှိခိုးမှာပြောမယ်ဆိုပြီးတော့ဒီဇလံပြောပြီးမဟုတ်လားဒါတော့ तू ကသူ့ရဲ့အနေအထားဟာစာထဲမှာပါတဲ့အတိုင်းဆိုရင်တိတ်ပြီးတော့ကြောက်စရာကောင်းတယ်နော်သူ့ကိုလာပြီးတော့ထိုးကြနှက်ကြစိတ်ကြလူကြရက်ကြတဲ့သိန်းကြီးတွေစွန်ကြီးတွေလထာကြီးတွေကြီးကန်းကြီးတွေဆိုတာကရိုးရိုးမဟုတ်ဘူးရိုးရိုးတကယ် ကြီးကားမဟုတ်ဘဲနဲ့ဘလူးတွေကနေဟန်ဆောင်ပြီးတော့ငရဲသားနှိမ့်ဆက်တယ်လို့နှိမ့်ဆက်တာသေပြီလားဆိုတော့လည်းမသေဘူးတဲ့ကံရှိသူရဲ့ဒီအကမသေဘူးဟိုငရဲဦးထဲမှာပြစ်ချတယ်ဆိုတာလည်းပဲနော်သူတို့နှိမ့်ဆက်ခြင်းသလောက်နှိမ့်ဆက်အမျိုးမျိုးနှိမ့်ဆက်မသေဘူးတဲ့ကံဒီကံဟာကံကနေပြီးတော့ထိန်းထားတာဘာရုပ်ခေါ်မလဲကမ္မဇယုတ်ကံအာဟုသောကမ္မဇယုတ်တွေဒီအာဟုသောကမ္မဇယုတ်တွေကမသေဘူးဘလောက်နှိမ့်ဆက်နှိမ့်ဆက်ဒါကြောင့်မလို့ကံရှိသေး၍ခံပြီးတော့ဆိုတာသူတို့ပြောတာ ဒါတော့ကျုပ်တို့လည်းမပါဘူးလားအခုပါတယ်ကျုပ်တို့အမှားရှိလဲကျုပ်တို့လည်းကန်ရှိသူရေခံပြီးတော့ပဲအဲ့ဒါကြောင့်မလို့မိမိကဒီအော်အောက်အပေဘုံကိုရောက်ရင်ဒီဒုက္ခပိုကြီးပါလားဆိုပြီးတော့မှဒီလိုဒုက္ခမျိုးကြောက်တယ်ဆိုရင်တဲ့လက်ရှိဘဝမှာနော်ဒီလိုမျိုးရောက်နိုင်တဲ့ကံမျိုးကိုရှောင်အေးအနေတိုင်းတော့နည်းနည်းလေးကြက်တဲခြင်းကြက်တဲမယ်သို့တော့ဆင်းရဲကြီးကြီးကိုကြောက်ရင်သေးသေးကိုတော့ရင်းနှီးရတယ်အနေချောင်ရင် အသေးကြက်တဲ့အနေချောင်းရင်အေးအနေကြက်ရင်ဒါတော့ခမရတို့ကြိုက်တာရွေးပေါ့ဗျာဘယ်ဟာကြိုက်လဲဟလားဒါတော့ it's up to you နော်ကဲကောင်းပြီကျန်တဲ့တုတ်တန်တွေကတော့ဝေဒနာနဲ့ပတ်သက်တာတွေကတော့နောက်တစ်ပတ်ကျမှဖတ်ကြမယ်ပေါ့နော်။ဂိုင်ဒီတစ်ပတ်တော့ဒီလောက်နေပဲရကြအောင်စို့။သာဓု။ဤသို့ပြုဤသို့ပြုရာ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 ရွယ်ကာတာတိုင်းရစေသောယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနှင့်ကိုမဆောင်ချက်ကိုဆောင်နှက်ကအရင်စား၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင့ဝေသည် မြာထွေသာဓုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု